ဒီနေ့သာသနာတော်တက်ကြတဲ့2558ခုနှစ်ကောဇာတက်ကြတဲ့1386ခုနှစ်ဒီဇော်မုံလဇန်10ရက်ခရစ်တက်ကြတဲ့2014ခုနှစ်နိုဝင်ဘာလ1ရက်စနေနေ့ဒေလီစီတီမြို့ထေရဝါဒဓမ္မအသင်းမှာဒီနေ့အရင်ပြီးခဲ့တဲ့ တဏံတုံးကမပြတ်သေးတဲ့မပြီးသေးတဲ့အနတ္တလက္ခဏာသုတ်တံကိုဆက်လက်ပြီးတော့လေ့လာကြသင်ကြားကြမှတ်သားကြမှာဖြစ်ပါတယ်။ဒါကြောင့်အနတ္တလက္ခဏာသုတ်တံရဲ့ဦးဇင်းတို့အနှစ်သာရဖြစ်တဲ့မင်္ဂတိပရိကဆရာတော်ဘုရားကြီးရဲ့ခန္ဓာ၅ပါးနဲ့ဥပဒနာရှုပွားဆင်ခြင်ဖို့လင်္ကာကိုအနတ္တလက္ခဏာသုတ်တံရဲ့အနှစ်ချုပ်အဖြစ်ချွတ်ဖတ်ပြီးတော့ပူဇော်ကြရအောင်။အားလုံး Mm-hmm. ယဟုတွင်မိခန္ဓာတိကမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤရေပြည့်နတံနှိစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစေခု ဒုက္ခအနတ္တာမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတက်တဲ့ဘာတကားဝေဒနာမိခန္ဓာသည်လေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏဖြစ်ဖြစ်နတံနှိစေတံဖြစ် တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောဒုတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကား တင်ညာတွင်မြည်မတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလောင်စင်ရဲ့ဤထိုင်မြဲကြောမှာနှမပါဘူးပညာစေခုမျောထောက်ရှုသောသူတဘာဝအနိစ္စ ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြဟုတ်ကြသည်ဓမ္မတသက်ဘာရကံ ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားဝိညာဉ်၆မြည်ခန္ဓာသည်လည်းမြေရှိကာလမတိထပဲ ခဏဖြစ်လည်းရဲ့ခဏဖြစ်ဤဖြစ်ပြနှစ်တံနှိစ္စတံဖြင့်တရားမစဲလောင်ဆင်းရဲ့ဤထိုင်မြဲကြောမှာနှင့်မပါဘူးပညာဆက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတို့မဟုတ်ကြသည်ဓမ္မတက်တဲ့ဘာတကားသာဓုဒီနတ္တလက္ခဏာသုတ်တံကို2023ခုနှစ် နိုဝင်ဘာလ18ရက်နေ့တနင်္ဂနွေနေ့တုန်းကစတင်ပြီးလေ့လာခဲ့တာအဲ့တော့2014ခုဧပြီလ4ရက်နေ့မှာဧပြီလ6ရက်နေ့မှာဘုရားတို့ဒါကိုခက်တရနာခဲ့တယ်အဲ့တော့ရှေ့ကသင်ပြီးတဲ့ဒီရှေ့ကိုမဆက်သေးခင်ပေါ့လေ ကျန်တဲ့အပိုင်းလေးသိတော့မများဘူးဒါပေမဲ့အဲ့ဒီမများဘူးဆိုတဲ့အပိုင်းကအကောင်းဆုံးဖြစ်တယ်အဲ့တော့အဲ့ဒီကိုမသွားသေးခင်မှာ နောက်ကပြန်ပြီးတော့ review လုပ်တဲ့အနေနဲ့ဒီအနတ္တလက္ခဏာသုတ်တံကိုဒီနေ့ပြန်ပြီးတော့ review လုပ်တာပေါ့ဒီညအဲ့တော့အနတ္တလက္ခဏာသုတ်တံပြီးရင်တော့ဦးဇင်းကအာဒိဋ္ဌသုတ်တံကိုသင်ဖို့စကူးထားတယ်နော် အာဒိဋ္ဌပရိယာယသုတ်တယ်မြတ်စွာဘုရားတရားဟောတော့မာသကရတရား၃ခုမှာဝါဇုလပြည့်နေ့မှာဓမ္မစကြာ ဟောတယ်ဝါဇုလပြည့်ကျော်9ရက်နေ့မှာဒီအနတ္တလက္ခဏာသူကိုဟောတယ်အဲဒီကနေပြီးတော့မှဥရဝေလာကတ္တပဒီကတ္တပညီနောင်ရှင်တထောင်ကိုခြေချွတ်ဖို့ဆိုပြီးတော့ဥရဝေလာတော်ကိုသွားအဲဒီမှာမြတ်စွာဘုရား တကောတော်ပေါင်းအနန္တမြောက်များစွာပြပြီးတော့ဒီကတ္တပညီနောင်အာလုံသူရဲ့တပည့်တွေနဲ့တထောင်သောယသိတွေကိုခြေချွတ်တဲ့အခါမှာဒီယသိတွေကအမြဲတမ်းတို့ကမိပူဇော်တယ်ဒီမိဟာမသေးရဘူးတောက်လျှောက်ရှိနေရတယ်ဘီဇွန်ဟိုးကဝါရှင်တန်ဒီစီမှာရှိနေတဲ့ကနေဒီရဲ့အုတ်ဂူလေးကမိလိုပဲမသေးရဘူးတောက်လျှောက်ရှိရတယ် အဲ့ဒီတော့သူတို့တွေကဒီမိပူဆိုတဲ့အလုံးနဲ့ယဉ်နီးနေတာဖြစ်တဲ့အတွက်မြတ်စွာဘုရားကသူတို့သိပြီးသားကျွမ်းကျင်ပြီးသားသူတို့ပတ်ဝန်းကျင်မှာမြင်တွေ့ပြီးသားပြောရင်နားလည်လွယ်မဲ့စကားလုံးကိုသုံးတာအဲ့ဒါမိတော့မိလျံကြီးကပါဠိလို အာဒိဋ္ဌတဲ့နော်အဲ့ဒီသုတ်တန်တွေကိုပဲဓမ္မရိကဆရာတော်များကတရားဟောတဲ့အခါကျတော့နာမည်လှလှလည်းပြီးတယ်မိလောင်ပြင်မှာပွင့်တဲ့ပန်းတဲ့နော်နာမည်ကတော့ ဒါတော့ဟောဒီခန္ဓာအာယရဏဓာတ်သစ္စာခန္ဓာ၅ပါးနေ့စဉ်ဖြစ်နေတာကမိလောင်ပြင်းကြီးနဲ့တူတာဒါကိုတင်စားပြီးတော့အာဒိဋ္ဌသုတ်လို့ပြီးတယ်ဒါတော့ဦးဇင်းတို့ဟောဒီအနတ္တလက္ခဏာသုတ်တံပြီးတဲ့အခါမှာမြတ်စွာဘုရားရဲ့တရားဒေသနာအစဉ်တည်းအာဒိဋ္ဌသုတ်ကိုသွားမယ်အာဒိဋ္ဌသုတ်ပြီးခဲ့လို့အချိန်ရသေးလို့ရှိရင်အဲ့ဒါကြတော့ဘယ်သွားခြင်းတလဲဆိုတော့ဦးဇင်းဘုဇင်ကိုသွားခြင်းတယ်နော်ဘာဖြစ်လို့လဲဆိုတော့ သတိပဋ္ဌာန်တုတ်တုံးကဦးဇင်းတို့ဘွေးစဉ်အကြောင်းပါပြီးသားပဲဒါပေမဲ့အဲ့ဒါကအများကြီးထဲမှာဦးဇင်းတို့ကသူပါတဲ့တလောက်ပဲပြောသွားတာသူဘွေးစဉ်တရားသီးသန့်ကိုဦးဇင်းတို့အကျင့်မချက်ကြရအောင်ဒါတော့ဘွေးစဉ်တစ်ပါးတစ်ပါးမှာလည်းအများကြီးပဲလေ့လာစရာပြောစရာတွေနော်ကျင့်စဉ်အနေနဲ့သွားမယ်ဆိုရင်ဒါတွေကရှောင်လွှဲလို့မရဘူးလေ့လာမှုသွားမယ်ဆိုရင်လည်းရှောင်လွှဲလို့မရဘူးဒီဘွေးစဉ်တရားတွေနော်ဒါကြောင့် ကျင့်စဉ်အရာပဲကြည်ကြည်နော်လေ့လာဖို့အရာပဲကြည်ကြည်ရှောင်လွဲလို့မရတယ်ဒီဘုဇင်တရားတို့ဆိုအမတန်လေ့လာတဲ့နဲ့လေ့လာထိုက်တဲ့သိတဲ့နဲ့သိထိုက်တဲ့အာရိတသုတ်ဆုံးခဲ့လို့အချိန်ရသေးရင်ဘုဇင်ကိုသွားမယ်ဒါကဘုဇင်တို့သွားဖို့အတွက်နော် road map လောက်ထားတယ်ဒီနော် road map ပြထားတယ်အဲတော့ဒီနေ့ကအနတ္တလက္ခဏာသုတ်တံလက်ကျန် ဦးဇုံမနေ့ကအဲဒီနေ့ဆုံးခဲ့တဲ့နေရာလေးကဒီဝိပဿနာဉာဏ်တက်ပုံဆိုတာနေရာလေးမှာဆုံးတယ်ဒါပေမဲ့အဲ့ဒီဟာပဲပြန်စမယ်ဒီကိုမသွားသေးခင်မှာဦးဇုံကအဲ့ဒီရအောင်ဒီတိုင်းကြီးထပြောလိုက်မယ်ဆိုရင်အရသာမဆက်ဆက်မှုဖြစ်နေမှာဆိုလို့ဒီနတ္တလက္ခဏာတုတ်ကိုပြန်ပြီးတော့အနှစ်ချုပ်လို့ရအောင်ဆိုဦးဇုံကနည်းနည်းလေးစာရွက်တဟိုလန်ဒီလာရှောက်ရှာနေရမှာဆိုလို့ဒါလေးကိုနော်ချုပ်ပြီးတော့ပေးလိုက်တယ်ဒီနေ့အဲ့ဒါလေးကိုပြန်ပြီးတော့ review လုပ်ကြအောင် ဆိုတော့အနတ္တလက္ခဏသုတ်တံဓမ္မစကြာဟောတာကတော့ဝါရတီထောင်တာနော်ဓမ္မစကြာဟောတာပရမဆုံးတရားဥဖြစ်တဲ့အတွက်ဒီဗုဒ္ဓဇမ်ကြီးကိုမြတ်စွာဘုရားကဒီအိန္ဒိယတိုက်နယ်ကြီးမှာအခြားခြားသောဘာသာတွေကတခါတည်း တဟုံးတောက်နေတဲ့မိမိတောက်ကြီးလိုမိဘုံကြီးလိုအမတန်စီကားပြီးတော့နော်တထိန်ထိန်လဲနေပြီဆိုကြပါစို့တို့တွေကတို့ကို ကိုးကွယ်ကြတာမင်းနဲ့တတိတွေတကြွယ်တွေဝဲစားတွေပညာတတ်လူဒန်းစားတွေဒါတို့ရဲ့အကုန်လုံးအဲတို့ဘာသာတွေထဲမှာဝင်ရောက်ပြီးတော့ချင်းကပ်ကြကိုးကွယ်ကြချီးမြှောက်ကြထောက်ပံ့ကြအဲ့ဒီလိုချင်းခါမှာမြတ်စွာဘုရားကဒီဗုဒ္ဓဘာသာကိုတည်ထောင်ရတာ ဒီဆောင်တဲ့အခါမှာဒီ religious platform လို့ခေါ်မှာပေါ့ဒီ Buddhism ရဲ့အဓိကအချက်ကိုပဲအဲ့ထက်မှာထည့်ပြီးပြောသွားတယ်အဲ့ဒီလိုထည့်ပြောရင်းနဲ့ဓမ္မစကြာဆိုတာဖြစ်သွားတယ်ဗုဒ္ဓဘာသာရဲ့အနှစ်ချုပ်ဟာအဲ့ဓမ္မစကြာနဲ့အကုန်ဝင်သွားတာပဲအဲ့ထက်မှာအကုန်လုံးပါတယ်နော်အဲ့ဒီတော့ဒါတွေကဦးဇင်းတို့ဓမ္မစကြာပြောတော့ငါပြီးခဲ့ပြီအဲ့ဒါပြီးတဲ့အခါမှာဒီဘာသာရေးအရာရှင်းတော့ကဘုရားမပွင့်ခင် ဖះမတိုင်ခင်အချိန်တုန်းကထွန်းကားခဲ့တယ်အခုနကစိုးစိုးကအင်အားကောင်းကောင်းနဲ့သူတို့ကအခု ထူထောင်ပြီးသားနော်အကုန်လုံးအစင်သက်ဖြစ်နေပြီးသားဝါရပြောမယ်ဆိုလို့ရှိရင်တော့သူတို့မှာဒီဆရာအစင်အဆက်ကိုးကွယ်သူအစင်အဆက်ကအရှင်ရနေပြီအဲ့တော့အရှင်ရနေတဲ့ခါကျတော့သူတို့ရဲ့ဘာသာဝါရတွေဟာကလေးကစားအကုန်သိနေပြီသူတို့ပြောလိုက်တာနဲ့နော်နေစဉ်ဘဝတွေမှာ ဘယ်စကလုံးလေးကိုပြောလိုက်ရင်ဘာကိုရည်စူးပြောတယ်ဆိုတာကိုလူတိုင်းသိနေပြီနော်အဲ့ဒီလိုမျိုးဖြစ်နေတဲ့အချိန်ခါမှာမြတ်စွာဘုရားကသူ့ရဲ့ဝါဒကိုတည်ထောင်ရတယ်အဲ့ဒီလိုတည်ထောင်ပြီးတော့ဓမ္မစစ်ကြာကိုဟောပြီးတဲ့အချိန်ခါမှာဓမ္မစစ်ကြာကိုဝါဇုလပြည့်နေ့ညနေကစဟောတယ်ဝါဇုလစုတ်၄ရက်နေ့မှာအဲပင်စာဝိကင်္ဂါဟုသောတာပန်အသီးသီးဖြစ်သွားတယ် ဖြစ်သွားတဲ့အခါကျတော့ဒီကုဋ္ဌညဝိပအတ္တိမဟာနအတ္တိထားပါတော့เนาะဒီပင်စဝိက၅ဦးဟာဗုဒ္ဓမတိုင်မီဒီဓမ္မစကြာတရားကိုမကြားမီအချိန်တွင်းမှာသူတို့ရဲ့နားရည်ထဲမှာเนาะကြားဘူးတာသိဘူးတာတွေအကုန်လုံးကဗုဒ္ဓဘာသာနဲ့ဆန့်ကျင်ပေကြီးပဲဆန့်ကျင်ပေတည်းကြီးပဲဆိုတော့သူတို့အဲ့ဓာတွေက သူတို့ကိုနိုင်မှလည်းစွဲသလိုတလောကလုံးကပြန်ပြီးတော့မှစွဲနေတာအခုနပြောပြီလူကြီးမပြောနဲ့ကလေးကစသိအောင်အခြေအမြစ်ကအဲ့တလောက်ခိုင်ခိုင်မာမာသူတို့က deep root ခေါ်မှာပေါ့အမြစ်ကအထဲအထိနစ်နစ်ရှိုင်းရှိုင်းခိုင်ခိုင်မာမာသူတို့ကယက်တီထားပြီးသားဒါတော့ဒီလောက်အမြင့်နစ်နစ်နဲနဲနဲ့ဆွဲပြီးတော့နေတဲ့ဝါရကတလုံးတည်းခြုံပြောရင်အတ္တဝါရဘာဝါရလဲ အေးအဲ့ဒီအတ္တဝါဒအဲ့ဒီအတ္တကလည်းပဲဘုရားတို့အခုဒီနေ့လူဖြစ်နေတာလည်းဒါကြောင့်ဖြစ်နေတာပဲလူစားဖြစ်တာလည်းအဲ့ဒီအတ္တကြောင့်ဖြစ်တာပဲဒါတော့လူရယ်လို့ဖြစ်နေအတ္တနဲ့ကွာလို့ရပါမလားအေးအတ္တမရှိဘူးငါတို့ကအတ္တမရှိဘူးလို့ပြောတဲ့သူလာခဲ့စမ်းပါအတ္တမရှိရန်တာဖြစ်သေးပြီအဲ့ဒါပြီးပြီဟုတ်တယ်လေဒိဋ္ဌိအတ္တ တဏှာအတ္တမာနအတ္တလို့မာနအတ္တသုံးမျိုးရှိတယ်ဒိဋ္ဌိအတ္တတော့သောတာပန်နဲ့ပယ်လိုက်လို့သူကပြုတ်သွားပြီထားပါတော့နော်ဒါပရမဇင်တဏှာအတ္တကြတော့အနာဂမကာမရာဂကုန်တယ်ရူပအရူပတဏှာမကုန်ဘူးနော်တဏှာအတ္တရှိတော့ပဲမာနအတ္တလည်းရှိတော့ပဲရန္တာဖြစ်မှကုန်သွားတာဒါတော့ငါမှအတ္တမရှိဘူးဆိုရင်ဘာဖြစ်ပြီလို့ပြောတာလဲရန္တာဖြစ်ပြီလို့ပြောပြီးရင်ဘာလို့ရတော့မှာလဲ သေုံပဲခြံတော့တာပြိဋိဘဆောင်ပဲရှိတော့တာဟုတ်လားဒါတော့လူရဲလို့ဖြစ်နေသေးရင်ဘာရှိလို့လဲအတ္တနော်ဒိဋ္ဌိအတ္တတဏှာအတ္တမာနအတ္တတဏှာရဲ့မာနရဲ့ဒိဋ္ဌိကဘာတဲ့လဲမှန်လိုက်လေတော်ပြီဒီလောက်သင်္นานသားတွေကြွန့်ကျင်ဥစဉ်ပြန်တော့မယ်တော်ပြီဘောဒီလောက်ထိုင်ခင်ဗျားတို့လှုပ်ဖို့ပဲကြံတော့တယ်ဟုတ်လားဒီလောက်တော်ရင်တော်တော်ပေါ့ ပပင်စဆိုတာတန်တရာချဲ့တာဒါကြောင့်ဥပုံညရေးတာပေါ့တန်တရာအကျဲချဲ့ပါလို့တလဲလဲမောင်းပဲဂင်္ဂဝါစူးစူးပြုံးစေတော့ဒူဒူပုံပုံမို့သာရွယ်ဆိုတာဖရာတွေကဂင်္ဂဝါလူသက်စုမှုကပွင့်ပွင့်သွားတာနော်အဲ့ဒီတခါတလေလေးမှပွင့်လာတဲ့ဖရာကိုမတော်လို့မရမမျောလင်ပဲမတွေ့ကျင်ပဲနဲ့ဘုံဆိုမြတ်တွေ့ခဲ့ရင် မရရအောင်ရှောင်ပါနော်မရရအောင်ကိုရှောင်ပါခင်္ကာဝါစူးစူးပြုံးစေတော့တူတူပုံပုံမှုသာရွယ်မတော်လို့မြပုံနေတာတွေ့ရင်ကျုပ်တို့လိုက်ကောင်နေလာခဲ့စမ်းမင်းတို့လာထိုင်တရားနာအနတ္တလက္ခဏာသုံးငါးသင်ပဲဆိုရင်ခဲ့ရကြီးရဲ့ဟုတ်တယ်မဟုတ်လားလူဖြစ်ရတာအတ္တလေးကြောင့်ဖြစ်ရတာဆိုကျုပ်တို့အနတ္တအတ္တတာဆွဲနှုတ်လိုက်အနတ္တသွားပြီးသေုံမဲ့ကြံတော့တယ်ဒါဆိုတော့ तू နဲ့ပေါင်းရပါအောင်မလားမပေါင်းရ လူတွေပေါင်းကျင်လုံးမှာဖះရှောင်နေပါလို့ဆိုမှအဲ့ဒါတော့ကျုပ်တို့ခင်ဗျားတို့ကဘာတွေတဲ့လဲဖះရှောင်ဖះရှောင်ဘာတဲ့လဲဖះရှောင်ဖះရှောင်နေခင်ဗျာအကောင်းများနေတယ်ဟဲ့လားကျုပ်တို့ကဖះတွေရှောင်လာတာခုတည်းတည်းပဲဒါကြောက်ရှေ့လည်းဘယ်လောက်ရှောင်မှမသိဘူးအဲ့ဒီတော့မြတ်စွာဘုရားကျုပ်တို့ဖះရှောင်နေတတ္တဝါတွေအားလုံးတန်တာနဲ့မှစွဲနေတာကအတ္တအခုနပင်စားဝိကေ၅ခုကလည်း သောတာပန်ဖြစ်ပေမဲ့တက်ကာယဒိဋ္ဌိအတ္တဒိဋ္ဌိပါသွားပေမဲ့ဒီနေ့ဒိဋ္ဌိရဲ့ဝိသေကိဇာယတိလပရပရမသရဲ့ဆိုတဲ့တန်ရောစဉ်၃ပါးအောက်တန်ရောစဉ်နော်နောက်တစ်ထပ်လိုက်မယ်ဆိုတော့၅ပါးပြောကြပါစို့ဗျာအေးပြောင်းသွားပြီမဲ့လည်းပဲအထက်အထက်အဆင့်တွေအတွက်နော်အထက်အထက်မက်တွေနဲ့ကြမှာကုံနိုင်တဲ့အတ္တလေးတွေကြံသေးတယ်အဲ့ဒါဘာလဲလို့ခေါ်တော့ပါဠိလိုပြောရရင်အဟုတ်ကိုအဟုတ်တိုင်းအမှန်ကိုအမှန်တိုင်း မန်လေးရှိသေးတယ်အဲ့ဒါယာထာဝအတ္တတဲ့နော်အဲ့ဒါလေးကိုပဲငါဆိုတဲ့အတိကလေးကြံသေးလို့အတ္တမိမာနလို့လည်းခေါ်တယ်သူကယာထာဝအတ္တဆိုတာကမရှိတာတွေကို အရှိအယောင်ဆောင်ပြီးတော့မှကြွားရထားမျိုး လိန်တထားမျိုးဒီလိုဟာမျိုးကတော့သောတာပတ္တိမေနဲ့ပယ်လိုက်ပြီနော်မရှိတဲ့မန်မျိုးတော့မပါတော့ဘူးမရှိတော့ဘူးကုန်သွားပြီ တချို့ကမရှိဘဲနဲ့မန်တက်တာရှိတယ်မို့လားငါအဖေရဲ့အဖေရဲ့အဖေကနော်ဘယ်တော့ကဘယ်စစ်သူကြီးဆိုတော့သူနဲ့ကမျိုးကဗဒဆက်လောက်ချားနေမှမသိဘူးအဲ့ဒါလည်းပဲထောင်တော့မလက်မဟုတ်တော့မလားသူကောစစ်သူကြီးဟောရလားဆိုတော့လေမဟုတ်ဘူးငါအဖေရဲ့အဖေရဲ့အဖေရဲ့ဆိုပြီးဆက်လိုက်ရတာအထက်ကိုမနဲ့တက်ရတယ်နော်မနဲ့တက်ယူရတာဒါပေမဲ့ तू ကတော့လက်မထောင်တော့မှာ तू လည်းဘာမှမရှိဘူးအဲ့ဒါလို့ကိုယ်မရှိတဲ့မန်နေရလဲဖြစ်တာမျိုးကြတော့အရာထာဝမန်ဘာမှမရှိဘူး ဒီဂုံဒီတတ္တိဒီအသိပညာအေးအရိယာဖြစ်သွားတဲ့သောတာပန်ပုဂ္ဂိုလ်ကြတော့ယာထာဝဆိုတာသူ့ရဲ့အရှိပြောတာ။ဟာဒီနေ့တရားထင်ရတာတမာရီရလိုက်တာ။အော်ထင်ရတာလေစိတ်ကို အေးလို့ဆိုတော့သူတမာရီရလို့ရတာပြောတာပဲ။ဒါမှားသလား။မမှားဘူးသို့တော်လည်းအော်ငါရလိုက်တာဆိုတာလေးကမှန်တဲ့ကဲ။မှန်တဲ့အရိယာနေမြင်ကြတော့နော်။ဦးဇင်းတို့ဒီ ကြမ်းကြမ်းတမ်းတမ်းကြီးတွေကိုလက်နဲ့ကင်လို့တီးတဲ့အရာနဲ့နော်လက်နဲ့ကင်ရင်ထိရင်တောင်ထိမှမသိတော့တဲ့နူးညံ့တဲ့မြူလေးတွေဆိုတာရှိတယ်မို့လားအဲ့ဒီမြူလေးတွေကိုမျက်စိနဲ့ထည့်ကြည့်လိုက်ပါလားလို့ဝင်မှမသိဘူးလားသိတယ်ဒါပေမဲ့လက်နဲ့ကင်ကြည့်တော့မသိဘူးအဲ့ဒီလိုမျိုးနော်ဒါများလို့အဆင့်ဆင့်အဆင့်ဆင့်သောတာပန်ဟာထက်တယ်ဆိုပေမဲ့လည်းပဲကြမ်းတဲ့ဟာပဲမိတယ်သူကနုတာကြတော့မပြတ်တော့ အဲကျတော့အထက်ထက်သူ့ထက်ထက်တဲ့ဓာတ်နဲ့မက်ဓာတ်နဲ့ဖြတ်ပလိုက်မှပြတ်တယ်အဲ့ဒါကြောင့်ယာထာဝဆိုတဲ့မန်နေကြတော့တဂရာကံအနာကံအရတမက်အဲ့ဒီလိုမက်တဲ့အစင့်စင့်တွေဖြတ်ဖြတ်ဖြတ်ပြတ်ပြီးပယ်သွားရတယ်အဲ့ဒီတော့သောတာပန်ဖြစ်သွားတဲ့ပင်စဝိကကဥမှာအထက်ထက်မက်တွေကိုတက်နိုင်ဖို့အတွက်ဟောဒီသူတို့အခန္ဓာမှာဘာရှိတယ်လဲဆိုရင်ယာထာဝမန်ဆိုတဲ့အရှိကိုအရှိတိုင်းဖြစ်တဲ့မန်ကလေးကြံသေးတယ် တာမန်ပုဂ္ဂိုလ်တွေနည်းနည်းကြည့်ရင်ရှင်မမသိတော့ဘူးနော်တိတ်နုညံ့နဲ့တိတ်အဆက်မြက်နဲ့ညံနေနဲ့အထက်ကနေကြည့်လိုက်မှဩ तू ကဘာရှိနေတယ်ဆိုတာသိတာဒါကြောင့်အဲ့ဒီယာထာဝမံအတ္တမိမာနမံဒါလေးကတော့ငါပဲဆိုတဲ့ခန္ဓာ၅ပါးကိုတပါးချင်းအနေနဲ့နော်အဲခန္ဓာ၅ပါးကိုတက်ကာယအပေါ်မှာဟောငါဆိုတဲ့ဆွဲတော့မဟုတ်ဘူးသို့တော်လည်းပဲဒါလေးဒါလေးဒါလေးဒီလိုဖြစ်တယ်ဟေ့ဒီလိုခန္ဓာ၅ပါးဒီလိုဒီလိုပေါင်းလိုက်တယ်ဆိုတော့ အတိထဲမှာသူတို့ကအော်ဒါငါလို့ခေါ်တယ်ဒါဟာငါပဲရဲ့လို့လာပြီးတော့မှဖြစ်တဲ့မာနုနုကလေးရှိသေးတယ်နော်အဲ့ဒီလိုဟာလေးတွေကိုမြတ်စွာဘုရားဆက်ပြီးတော့နှုတ်ရအောင်မယ်ပယ်ရအောင်မယ်နော်စောစောကပြောပြီးအကျဉ်းစားပယ်ပြီးတော့နောက်အထက်ထက်ဖြစ်တဲ့အဲဒီမက်တယ်နဲ့ဟိုးအနဲ့ရှိုင်းဆုံးမှာနုနုညံ့ညံ့ကလေးကပ်ပြီးကြံနေခဲ့တဲ့အတ္တတွေကိုမြတ်စွာဘုရားတစ်ခုချင်းခွာထုတ်အောင်ပါ အဲ့ဒီတော့အဲ့ဒီအတ္တလေးတွေကိုနုနုနဲနဲနော်ဒီအတ္တလေးတွေကိုမြတ်စွာဘုရားက အမတန်ထစ်တဲ့အမတန်ထစ်မြစ်တဲ့တရားနဲ့အထက်ကို နှဲပြီးတော့ထွန်ပြီးတော့နှုတ်အောင်ပဲဒါကြောင့်မလို့ဝါဆိုလပြည့်ကျော်9ရက်နေ့ကြတော့မြတ်စွာဘုရားကဟောအနဲ့ဆိုင်ဆုံးသောနေရာမှာစွဲထင်ပြီးတော့နေတဲ့ဒီအတ္တစုသေးသေးကလေးတွေကိုနှုတ်ဖို့အတွက်မြတ်စွာဘုရားအနတ္တလက္ခဏာတုတ်တုံဟောတယ်ဒါက ဘာလဲဆိုရင်ဥတီจิต listener ကို ကြည့်ပြီးတော့တိုက်ရိုက်ပြောတဲ့စကားတာမန်ကြည့်မယ်ဆိုလို့ရှိရင်အခုအခုဒီ class ထဲမှာဝင်ကြည့်မယ်ဆိုရင်ဦးဇင်းဒီ lecture ပေးနေတဲ့အတွက် lecturer ပေါ့နော်ဒါတော့ဒီမှာလာပြီးတော့သင်တန်းယူနေကြတဲ့ကဓမ္မသင်တန်းသားများဒါကမြင်လိုက်တဲ့တာမန်ပြောတာနော်ဒါပေမဲ့ဦးဇင်းတို့အခုက live အလွှင့်နေတာဟုတ်တယ်မဟုတ်လား live လွှင့်နေတာ လွတ်နေတဲ့အခါကျတော့ဦးစင်းကကိုပေးခြင်းတဲ့ message ကိုအခုပြောလိုက်တယ်ဆိုရင်ဒီသင်္นานသားတင်ကရလားမကဘူးနော်မကဘူးအများကြီးတည်သွားတယ်ပြန့်သွားတယ်အဲ့ဒီတော့မြတ်စွာဘုရားက listener လို့ခေါ်တဲ့ပင်စဝကေ9ဦးကိုဟောတယ်လို့အပြင်တန်အပြင်ပန်းတာမန်ကြည့်ရင်တော့9ဦးပဲတရားနာတဲ့သူရှိတယ်လူလောလူသားအနေနဲ့ပြောတာဒါပေမဲ့မြတ်စွာဘုရားကဒီ Buddhism ကိုတည်ထောင်ထားတာပြီးခဲ့တဲ့ ၄ရက်၅ရက်မြောက်ပဲထားပါတော့အဲ့ဒီကမှတီထောင်ထားတာသူ့ဝါဒမပြည့်စုံသေးဘူးမပြည့်စုံသေးတော့သူ့ဝါဒမတိုင်ခင်မှာစောစောတုန်းကပြောခဲ့ပြီးဘာတွေကထွန်းကားလို့အမျက်တီဆွဲနေတာလဲဆိုအတ္တဝါဒနော်ဝါဒပေါင်းများစွာဆရာပေါင်းများစွာဒါတော့သူတို့ရဲ့အဲဦးဇင်းတို့ပါဠိစာပေမှာထွန်းပြောနေကြတာမြန်မာပြည်ကိုခေါ်ရင်တော့ဒိဋ္ဌိဆရာကြီး6ယောက်သူတို့တီထောင်တဲ့ဝါဒတွေကဆွဲနဲ့နေပြီးပြီ ဒါတော့ဒီဝါရတွေကစွဲနေပြီးတော့နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီပင်စားဝိကငါးဦးရဲ့အတိထဲမှာလည်းပဲဒါတွေကဒါတွေနေပဲနေခဲ့တာဒါတော့အဲ့ဒီအစွဲတွေနော်သူတို့တွေမှာရှိနေတယ်ဒါကိုယူသည်ဖြစ်စေမြူသည်ဖြစ်စေစောစောကပြောပြီးလူသားတယောက်တတ္တဝတယောက်လည်းဖြစ်ပြီဆိုရင်ဘာကြံ့ဘာရှိနေလဲအတ္တရှိနေတယ်ဒါတော့အဲ့ဒီအတ္တကိုထုတ်ဖို့အတွက်အနတ္တကိုဟောရမယ်ဒါကအမြင်တာအတိုင်းဒါတော့တလောကလုံးမှာခြုံပြောကြဆိုပင်စားဝိကငါးဦးအပြင် ဗုဒ္ဓဗုဒ္ဓဘာသာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေလူဖြစ်စေနတ်ဖြစ်စေတိရစ္ဆာန်ဖြစ်စေမြမဖြစ်စေငရဲမှာရှိတဲ့တတ္တဝါဖြစ်စေအကုန်လုံးခြုံပြီးတော့တတ္တဝါဟုတ်တယ်မဟုတ်လားကိုဘဝကလေးကိုကိုတွေ့တာတတ်မဲ့ဆွဲမဲ့နေလို့တတ္တဝါလို့ခေါ်တယ်ဒါအများအားပြောနေကြနော်တတ္တဝါဆိုတာကဘဝလေးကို တွေ့တာလို့ဆွဲမဲ့လို့တတ္တဝါခေါ်တယ်ဘာမှစိတ်ဆိုးစရာမရှိဘူးနော်တိရစ္ဆာန်ကို လူကိုတလိษံခေါ်နေစိတ်ဆိုးခြင်းစိတ်ဆိုးနော်ကိုကတလိษံနဲ့လူနဲ့တခြားစီလေတလိษံဘုံလူဘုံတတ်တတ်ကွဲတယ်ဒါပေမဲ့တလိတတ္တဝါလို့ခေါ်နေစိတ်မဆိုးကြနဲ့ဒါဘာဖြစ်လဲသူလည်းပါတယ်ကိုလည်းပါတယ်အကုန်လုံးပါတယ်ဒီလောကထဲမှာရှိနေတဲ့30ပုံထဲမှာရှိနေတဲ့သူအားလုံးပါတယ်ပြောရင်ပြောတဲ့သူလည်းပါတယ်နားထောင်ရင်နားထောင်တဲ့သူလည်းပါတယ်အပူကြအပူကြတဲ့သူလည်းပါတယ်ဘာဖြစ်လို့လဲဘဝရှိနေတယ်ဘဝကြောင့်ဘာကြောင့်ရှိလဲတတ်မဲ့လို့တွေ့တာလို့ နော်အဲ့တော့အဲ့ဒီတတ်မဲ့တွေ့တာဒါဘာကြောင့်ဖြစ်တယ်လဲဆိုရင်အတ္တကြောင့်အတ္တကြောင့်ဖြစ်တာနော်အတ္တဒီဒိဋ္ဌိတကဒိဋ္ဌိတွေတက်မှာအတ္တဒိဋ္ဌိကမူရင်းဆိုတော့အဲ့ဒီအတ္တဒိဋ္ဌိကဘဝထူထောင်ပေးလိုက်တာပဲပထမဆုံးနော်ဒါကြောင့် तू ကအရေးကြီး ဒီလမ်းကြောကြီးတစ်ခုလုံးကိုမှားအောင် မျက်နှာတတ္တဝါတွေမျက်နှာရှိကနေဒီမောဟအဝိဇ္ဇာကလကပိတ်ပြီးတော့မှ30ဘုံတော့ကိုတခါတည်းပတ်ချလှဲ့လွတ်လိုက်တာဟာရောက်ချင်းနေနေဟိုထီးချင်းနေနေဒီကြချင်းနေနေကြရှေ့ကဘာမှလည်းမသိဘူးလမ်းမမြင်ကမမြင်သွားနေကြတာကောင်းမထင်လဲလှုပ်လိုက်မှန်တဲ့ခါတက်လိုက်ကြားတဲ့မမတဲ့ခါကြားလိုက်ဒီလိုနဲ့သွားနေတာမဟုတ်လားရှေ့မြင်သလားဆိုတော့မမြင်ရအောင်နော်ရုပ်မတ်ဆိုတာကဦးဇင်းတို့အခုသွားတဲ့ရုပ်တာ ရှေ့ဘဝမတ်ကြတော့ရရလားမရဘူး ဘာဖြစ်လို့လဲဥစဉ်တို့ကာမဝဇ္ဇကုသိုလ်ကံက definitely ဘယ်ကိုရောက်မယ်ဆိုတဲ့တတ်တည်မရှိဘူးနော်ကြာကျင်တဲ့ဘက်နဲ့ကြာမယ်အန်စာတော့ကိုမြောက်လိုက်တယ်မျက်နှာ6ခုရှိတယ်နော်ဒါတော့မြောက်လိုက်တယ်အောက်ကိုပြန်ကြာဘယ်ဘက်နဲ့ကြာမလို့ကြိုတင်မှန်းလို့ရရင်လားတကုတ်ပင်ကြီးရှိရင်လည်းရမှာဒါပဲရှိတယ်ကျန်တာတော့မရနိုင်ဘူးအဲ့ဒီလိုပဲဥစဉ်တို့ဘဝတွေကကာမဝဇ္ဇဘုံဘဝကာမဝဇ္ဇကုသိုလ်တွေဆိုတာရူပအရူပတို့လိုဗရမဇန်ရလို့ဗရမဇန်တက်ရတယ်ဆိုတာမျိုး dead ဟိုဘာခေါ်မလဲ dead ရို့အကျိုးပေးမရှိဘူးကာမဝဇ္ဇကုသိုလ်ကံက အခုလုပ်ပေမဲ့လည်းပဲအကြောင်းမလှလို့เนาะအရင်ဘွားကအကုသိုလ်ကအားကြီးလို့တေဂာနိကဝလံငရဲလဲကြရင်ကြတာပဲဟုတ်တယ်မလားတိရစ္ဆာန်လည်းဖြစ်နေတယ်ပိတ်တာလည်းဖြစ်နေတယ်အတုရကယ်လည်းရောက်နေတယ်ဘာမှအာမခံခြင်းမရှိဘူးเนาะအဲ့ဒီလိုမျိုးအဲ့တော့ဒါပါတော့အဲ့ဒီလိုနဲ့30ဘုံတန်တရားလဲနေတဲ့အခါကျတော့ဒီတန်တတ္တဝါတွေ30ဘုံထဲမှာလဲနေရခြင်းအကြောင်းကဒီတတ္တဝါတွေ ထွက်လို့မရအောင်ပထမဆုံးပိတ်ထားဖုံးထားတာကဒိဋ္ဌိအဲ့ဒီဒိဋ္ဌိကအတ္တကိုဆိုတဲ့ဒိဋ္ဌိဖြစ်လို့အတ္တဒိဋ္ဌိအတ္တဒိဋ္ဌိကနေပိတ်လို့ဖုံးလို့မသိကြတော့ဘူးဟေ့ဆိုတော့မသိတော့ဘူးဆိုလို့ရှင်တော့ကျန်တာလုပ်ဖို့ပါခက်သေးလေဘာမှမခက်တော့နော်ဘာမှမခက်တော့ဘူးကျန်တာမလုပ်ရဲစရာဘာမှမရှိတော့ဘူးဒါတော့အတ္တကိုစွဲတဲ့ဒိဋ္ဌိဖြစ်တဲ့အတွက်အတ္တဒိဋ္ဌိ ဒါတော့အဲ့ဒီအတ္တဒိဋ္ဌိဖြစ်ပုံလေးကိုဦးဇင်းတို့လူလောကဖြစ်ပုံလေးကိုပြန်ပြီးတော့ review လုပ်ကြအောင်ဆိုတခါကဘာကြီးတွေသူနော်သူ့အချိန်ကြတဲ့ခါပြစ်ကြတာပဲသူတို့တွေလည်းနော်သူတို့တက်တန်းနေစီလောကကဘာပေါ်များစွာတွေ့ဟာရေကြောင့်မီးကြောင့်ရေကြောင့်လေးကြောင့်မီးကြောင့်ဆိုအဲ့လိုလေးပြစ်သွားကြတယ်အဲ့ဒီလိုတွေပြစ်တဲ့ခါကျတော့ကဘာကြီးတွေပြစ်ပြီးဟေးဆိုလို့ရှိရင်အောက်မှာရှိတဲ့မြမဘုံတွေထိအောင်ပြက်စီးသွားတယ် ပြည့်စည်သွားတော့အဲ့ဒီမြမာတွေကကဘာပြည့်ရင်သူတို့ကသိတယ်သူတို့ဘုံတွေပါတော့မဟေးဆိုလို့ရှိရင်အဲ့ဒီဘုံတွေကနေပြီးတော့မှမပြည့်သေးခင်မှာသူတို့လက်ရှိရှိနေတဲ့ဘုံကနေအထက်ဘုံကိုသူတို့ကရအောင်ဇန်တွေပွားယူတယ်ပွားပြီးတော့ဇန်တွေပွားပြီးတော့မှသူတို့ကအဲပြောရမယ်ဆိုလို့ရှိရင်တော့ကဘာပြစ်တာကိုရှောင်ရတာနော်ကဘာပြစ်တာကိုရှောင်ရရှောင်ရပြီးတဲ့အခါကျတော့အဲ့ဒီမှာကဘာပြစ်နေတဲ့အချိန်ကမှပြန်ပြီးတော့ကဘာပြန်တိဆောက်နေတဲ့ တိဆောက်ဆဲအချိန်ရှိတယ်အဲ့ဒီကာလာကြီးဒီ period ကြီးတစ်ခုလုံးဟာသူတို့ဘယ်မှာရှောင်နေတယ်လဲဆိုရင်အထက်မြမဘုံကိုသွားရှောင်နေကြတာအဲ့တော့သူတို့အထက်မြမဘုံမှာနေလို့တက်တန်းစီပြီဆိုတဲ့အချိန်ကျတော့အောက်ကဒီကဘာလောကကြီးပြန်လဲပြီးတော့တိဆောက်တာကဘာကြီးပုံချောချောမောမောပြီးနေပြီဆိုကြပါစို့သူ့ပုံသူ့နေသူ့ထားရ အဲ့ဒီခါမှာသူတို့ကအဲ့ဒီမြမကြီးတွေစောစောတုန်းကကဘာပြစ်တာကိုရှောင်းတဲ့မြမကြီးတွေကလည်းသူတို့တက်တန်းကုန်ပြီ life span ကုန်တဲ့အတွက်သူတို့ရဲ့သွားเสียရာကဘယ်ကိုသွားမလဲနောက်ထပ်တိပြင်းမရှိတော့အောက်မြမဘုံပြန်ဆင်းရောက်လာတယ်အောက်မြမဘုံပြန်ဆင်းရောက်လာတော့အောက်မြမဘုံကြတော့အခုနကစောစောတုန်းကရှောင်းသွားတဲ့မြမကြီးကအများကြီးမဟုတ်ဘူးတယောက်တည်းဆင်းရတာအဲ့ဒီကနေပြီးတော့မှအဲ့မြမကြီးကနှစ်ကာလပေါင်းနှစ်ကာလနဲ့မပြောကြနဲ့ကဘာကကဘာနဲ့ပြောမှရမယ် ကကဘာတွေများစွာတယောက်တည်းနေရတာကြာတော့တတ္တဝါရဲ့သဘောကအဖို့ရှိမှမင်းတယ်နေလို့ရတယ်နော်အဲ့တော့အေးငါဘုံငါနေတဲ့ဘုံဘွားမှာငါတယောက်တည်းနေရတာ ပြင်းစရာကောင်းတယ်ကြံတဲ့တတ္တဝါတွေလည်းရောက်လာရင် ကောင်းပါပဲလို့အဲ့ဒီလိုမျိုးအဖို့ကိုနော်ပြင်းပြင်းပြပြတောင်းတလိုက်တဲ့အချိန်ခါမှာတက်တက်ဆိုင်ဆိုင်နောက်ထပ်တက်တန်းကုန်လို့ရောက်လာတဲ့ပြမာတွေလည်းအဲ့ဒီဘုံကိုလာဖြစ်ကြအဲ့ဒီဘုံကိုလာဖြစ်တော့ အဲ့ဒီမှာအရင်ရောက်တဲ့သူဆိုတာထုံးစံတိုင်းပဲလေသူကတော့ဆရာကြီးဖြစ်တာကိုဒါတော့ဖြစ်ချင်တော့လည်းပဲအရင်ရောက်တဲ့ဗြမာက ပို့ပြီးတော့မှဒဂိုအာနာအရှင်ဩဇာကြီးတယ်ကြီးတော့နောက်ရောက်လာတဲ့ဗြမာတွေကသူ့ထစ်အရှင်ဩဇာအာနာနဲတယ်နဲတဲ့ခါကျတော့စောစောတုန်းကတောင်းတလိုက်တဲ့ဗြမာကြီးကငါတောင်းတလို့သူတို့ကရောက်တာဖြစ်တဲ့အတွက်ငါဒီသူတို့ရဲ့ပိတာဖခင်ကြီးတဲ့နော်ငါ တောင်းတလိုက်လို့ဖြစ်ပေါ်လာရတာငါဆန္ဒနဲ့အလိုအတိုင်းဖြစ်ပေါ်လာရတာဖြစ်သည့်အတွက်နော်ငါသည်သူတို့ကိုဖန်ဆင်းလိုက်တယ်လို့ဖြစ်လို့ငါသည်ဖန်ဆင်းရှင်အဲ့ဒီလိုနော်ကတ္တာနော် creator ပြုလုပ်သူဖန်ဆင်းသူဆိုတော့သူကိုယ်ကိုယ်သူဒီလိုထင်သွားတယ်ဒါကပရမထင်တာတခါနောက်ထပ်နောက်မှရောက်လာတဲ့မြမာတွေကသူ့ချက်အရှင်အောင် ဩဇာအာဏာအစစအရာရာသေးတယ်နှိမ့်တာဖြစ်တဲ့အတွက်သေပြန်တော့လဲသူ့ထက်အရင်သေသွားကြတယ်သူ့ထက်အရင်သေတော့ဩသူတို့ကငါဖန်ဆင်းတဲ့မြမာယုတ်ကလေးတွေပဲဆိုတော့သူတို့ကငါထက်နော်တက်တန်းတိုးတယ်တက်တန်းငါထက်တက်တန်းတိုးတာမဟုတ်ဘူးသူတို့ကသေတဲ့အမျိုးဖန်ဆင်းတဲ့အယုတ်ကလေးတွေဖြစ်တယ်သေမျိုးငါကတော့မသေးဘူး နော်နောက်တာနောက်တာရောက်လာတဲ့မြန်မာမြန်မာလေးတွေကသေးသေးသေးသေးပြီးတော့သွားကြတယ်ငါကတော့ရှင်လေးရပဲအဲ့ဒီတော့သူ့ကိုယ်ကိုသူကြတော့ထာဝရတည်နေလို့ထာဝရတဲ့နော်ပြီးတော့နောက်ထပ်ရောက်လာတဲ့မြန်မာလေးတွေပေါ်မှာသူကဩဇာအာဏာတက်ကမှကြီးတဲ့သူသူဒီအစိုးရသူဣတရဖန်ဆင်းရှင်ဖြစ်တဲ့အတွက်နေမိတဒါတော့သူဒီ creator လည်းဟုတ်တယ် ဦးဇင်းတို့ဒီနောက်ထပ်ဘာခေါ်မလဲဆိုရင်အစိုးရသူလည်းဟုတ်တယ်အဲ့ဒီတော့အဲ့ဒီလိုနင်းနေသူကိုကိုသူထင်ရင်ထင်ရင်ကနေပြီးတော့မှနေတဲ့ချိန်ကမှစောစောလေးတုန်းကနောက်မှရောက်ပြီးတော့အရင်သေးသွားတဲ့မြမာတွေကလူပြည်ကိုအဲ့ဒီခါရောက်လာရရောက်ဒါတော့လူပြည်ရောက်တော့မြမာရဲ့ထုံးစံအတိုင်းသိကြတဲ့အတိုင်းမြမာတွေဆိုတာကမြမာဖြစ်တဲ့အချိန်ကမှနိဝရဏ၅ပါးမရှိဘူးပထမဆုံးနိဝရဏကဘာလဲလဲ ကာမေဆန္ဒဒါတော့မြမဖြစ်နေတဲ့အချိန်ခါကြီးတောက်လျှောက်မှာသူတို့ရဲ့ကာမေဆန္ဒနေဝရဏတွေကိုသူတို့ရဲ့ရထားတဲ့ဇန်တွေနဲ့ဝေးဝေးပယ်ခွာထားတာဖြစ်တဲ့အတွက်ဒီဇန်တက်တိကြောင့်မလို့ဇန်အရှိန်အဝါကုံလို့တက်တန်းကုံလို့လူပြူကိုပင်ရောက်တော်လဲပဲသူ့ရဲ့တတ္တိစွန့်အင်ရဲ့အာနိသင်ကအဲ့ဒီသူတို့ရဲ့တန်တာမှာဓာတ်တတ္တိဖြစ်ကိမ့်ကြံနေကလေးတွေ ဂိမ့်ကြံနေကြတော့လူပြည်ကိုရောက်တဲ့အခါမှာကာမဂုဏ်အာယုံကိုသူတို့မမက်မောဘူးဒါတော့သူတို့ဘလို့ဖြစ်ကြသလဲအမျိုးမြတ်တဲ့အမျိုးမှာချောချောမောမောလှလှပပခန့်ခန့်ညံ့ညံ့ဉာဏ်ပညာထစ်ထစ်မြင့်မြင့်ဒီလိုမျိုးသွားဖြစ်ကြတယ်ဖြစ်တော့သူတို့အမျိုးအနွယ်တွေမှာတွေ့တာတတ်မြင့်တတ်တဲ့ကာမတဏှာကလည်းအားနေတာဖြစ်တဲ့အတွက်သူတို့ကဒေါထွဲယသိတွေလောက်ကြအာထုတ်ကြနောက်တကဇန်တွေပြန်ရတယ်ဟိုတုန်းကထုတ်ထားတဲ့ဇန်လည်းတတ္တိကလည်းသူတို့မှာရှိသေးတယ် ဒါတော့ဇန်ရဲ့အနောက်ရှိဖြစ်တဲ့တရားတွေကလည်းပဲဟောတော့ကကင်းကွာခဲ့တဲ့ခွာထားတဲ့တတ္တိကြောင့်မလို့လူဘုံကိုရောက်တော့လည်းပဲအစွမ်းတတ္တိကြောင့်ခွာနေတော့မယ်နော်ဓမက်တခါစားထားလို့တော်တော်လေးစားလို့နောက်တခါစားချင်ရောက်ပြီမဲ့လည်းပဲအစာကောင်းကောင်းစားထားရင်နောက်တစ်ချိန်လည်းမစားသေးဘူးဟုတ်တော့မလားဒီအတိုင်းနေနေသေးသလိုပဲဗြမဘဝဖြစ်စဉ်တုန်းကကြင့်ထားတဲ့အာထုတ်ထားတဲ့ဇန်တတ္တိကြောင့်လူဘုံကိုရောက်တော့လည်းပဲအနိအာနိသင်ကရှိနေရင်ပဲအဲကြောင့်သူတို့မှာက တာမန်ပုဂ္ဂိုလ်တွေမှာအတင်းအဓမ္မနော်ရာကြိတ်မိတ်ပြီးတော့မှပယ်ခွာနေရတဲ့အချိန်ကမှသူတို့ကသဘာဝတတ္တိလေးနဲ့ခွာထားလို့ရတယ်။ဒါကြောင့်မလို့သူတို့မှာအခက်အခဲမရှိဘူး။ဒါကြောင့်မလို့လည်းဇန်နေပြန်ရတယ်။ဒါတော့သူတို့ဇန်ရတော့ဇန်နေမကပဲနဲ့အဘိညာဉ်အထိရတယ်။ဇန်တက်တက်ကတော့လုံးမဖြစ်သေးဘူး။အဘိညာဉ်ဆိုတာဉာဏ်တူဒါတော့ဇန်တွေကိုအထက်ထိတက်ပြီးတော့သမပတ်၈ပါးလုံးတက်ရတယ် ဓမ္မပတ်၈ပါးလုံးတက်ပြီးကမှနောက်ထပ်အဘိညာဉ်ဆိုတာထပ်ပွားရတယ်ဒါတော့အဘိညာဉ်ကိုရပြီဆိုတော့တို့ဒိဗ္ဗစကုတွေရကြတယ်နော်ဒိဗ္ဗစကုတွေရတော့တို့ရတဲ့ဒိဗ္ဗစကုအဘိညာဉ်တကိုးနဲ့တခါပြန်ပြီးငါတို့ဘယ်ဟာများလာပါလိမ့်မလဲလို့ပြန်ကြည့်ကြတော့လာရလမ်းကြောင်း တွေ့တယ်တို့ငါလာတာဟာမြမပြီကမြမပြီကမှတစ်ဆင့်နောက်ထပ်ပြန်ပြီးတော့တစ်ဆင့်ကြည့်လိုက်တော့ငါဘယ်ဘုံကလာတယ်လဲဒီဘုံကလာတယ်ဟောဟုတ်ပြီ ဒါတော့ဒီဘုံမှာကြည့်လိုက်တော့အဲ့ဒီဘုံကိုအစိုးရသောပိုင်ဆိုင်သောအုပ်ချုပ်သောဖန်ဆင်းသောငါတို့ဖန်ဆင်းပေးလိုက်တဲ့မြမကြီးကတော့မသေးသေးဘူးဟေးရှိသေးတယ်နော်ရှိနေသေးတယ်ဒါတော့ငါတို့နောက်မှဖြစ်နေတဲ့ဒီနေ့သူဖန်ဆင်းပေးလိုက်တဲ့တို့လိုမြမလေးတွေကတော့သေးသေးသေးသေးပြီးတော့ဟိုယောက်ျားဒီယောက်ျားဖြစ်ကြတယ်ဒါပေမဲ့တို့ကိုဖန်ဆင်းပေးလိုက်တဲ့မြမကြီးတော့ခုတိရှိတော့ဆိုတော့ဒါတော့အဲ့မှာကောက်ချစ်ချပြီ conclusion ဆွဲပြီနော် ဘာဖြစ်တယ်လဲဆိုရင်တို့ကိုဖန်ဆင်းတဲ့မြမကြီးဒီဘယ်တော့မှမသေးအမတမသေးဘူးတဏိထာဝရတည်တယ်နော်ဒါစပြီးတော့အတ္တဝါဒရဲ့လူပြည်မှာစဖြစ်တယ်ဟာတန်တေတည်တယ်ဟာနော်သူအမြင်တိုင်းပြောတာမမှားဘူးနော်သူမြင်တဲ့အတိုင်းပြောတာတော့မမှားဘူးသို့တော့ညံမမီလို့အယူကမြင်တဲ့အတိုင်းယူလိုက်တော့မှားသွားတာညံမမီလို့မှားတာ မြင်တဲ့အတိုင်းပြောတာအထိကတော့မမှားဘူးမှန်တယ်အဲ့တော့ဒုကိုဖန်ဆင်းလိုက်တဲ့မြမကြီးကအခုတည်းမသေးဘူးသူကသာဝရရှင်သန်နေတဲ့ဒုဒါသေးရတာဒါကြောင့်တတ်တဒီတတ္တဝါတွေထဲမှာဒီဘုရားတော်တာမညဖလာတို့မြမဇာလာတို့မှာဟုတ်တယ်ဒိဋ္ဌိ62ပါးထဲမှာဧကိစ္စတတ္တတဝါဒဆိုတာရှိတယ်ဧကိစ္စအချုပ်တတ္တရကမြဲတယ်ဆိုတော့ဧကိစ္စတတ္တဝါဒဆိုတာအချို့အချို့သောတတ္တဝါတွေကမြဲပြီးတော့အချို့ကတော့သိကြရတယ် အဲ့ဒီဝါဒကအဲ့ဒီမှာဖြစ်သွားတယ်အချို့ဆိုတာဘယ်သူလဲဒုကိုဖန်ဆင်းပေးတဲ့မြမာကြီးကြံတဲ့အချို့ဆိုတာကဘယ်သူလဲဆိုတော့အေးဖန်ဆင်းခံတဲ့မြမာလေးတွေသေးတာကိုပြောတာအဲ့ဒီမှာသူတို့ကလူပြည်မှာအဲ့ဒီသူတို့မြင်တဲ့အတိုင်းဟောတော့တာပဲဟေးနော်တို့တို့တွေအခုဇန်နေနဲ့ဇန်နေရတယ်အဘိညာဉ်တွေရတယ်အဲ့တော့ရတဲ့အဘိညာဉ်တွေအတိုင်းပဲနော်ကြည့်လိုက်တဲ့အခါတို့မြမပြည်ကိုပြန်တွေ့ရတယ်လာရလမ်းကြောင်းပေါ့ တို့လာရလမ်းကြောင်းကြည့်လိုက်တော့တို့ကိုဖန်ဆင်းတဲ့မြမကြီးကမသေးသေးဘူးခုတိရှိသေးတယ်ဒါကြောင့်မလို့အဲ့ဒီမြမကြီးဒီတတ္တဝါတွေအားလုံးဟောဒီတတ္တဝါတွေနေဖို့ဘုံဌာနတွေအားလုံးဘုံနေတတ္တဝါတွေအကုန်လုံးကိုသူဒီဖန်ဆင်းပေးလိုက်တဲ့ creator ကြီးပဲဖန်ဆင်းရှင်ကြီးနေမိတဖန်ဆင်းရှင်ကြီးလို့စပြီးတော့သူကြည်ညာပြီဒီနေ့တရားစာဟောပြီအဲ့ဒီမှာနော်ပြီးတော့အခါကျတော့နောက်ထပ်အဲ့ဒီအဲ နောက်ထပ်ပြန်ပြီးတော့တခုတိုးတာကငါတို့တို့တွေအလုံးငါတို့တို့တွေရှိနေတဲ့ဘုံဌာနအဲ့ဒီဘုံဌာနမှာရှိနေတဲ့ပုပုရရတ္တဝါမှန်သမျှလူနဲ့ပြမတ္တဝါအလုံးဒီထိုးပြမကြီးကဖန်ဆင်းလိုက်တော့ဖန်ဆင်းခံတတ္တဝါကလေးများဖြစ်တယ်တဲ့အဲ့ဒါလူပြမစဖြစ်တာဒါတော့အဲ့ဒီမှာဘာသာဖြစ်တယ်လဲဆိုတဲ့အခါကျတော့အတ္တဝါရရဲဆိုတာအဲ့ဒီမှာစတယ်နော် ဘလို့စတယ်လဲဆိုရင်ဟောဒီမဟာဗြဟ္မာကြီးတနည်းသူတို့အာတက္ကတာတွေလို့အခေါ်ခေါ်မယ်ဆိုလို့ရှိရင်ပရမအတ္တနော်ပရမအတ္တပရမဆိုတာအမြင့်မြတ်ဆုံးနော်အတ္တကတော့အတ္တပဲတနည်းမိန်အတ္တကြီးပထမဆုံးစပြီးတော့ဖြစ်တဲ့အတ္တမိန်အတ္တကြီးပရမအတ္တတနည်းမဟာဗြဟ္မာကြီးကိုပြောတာဟောဒီ ပရမအတ္တလို့ခေါ်တဲ့မဟာဗြဟ္မာကြီးကနေပြီးတော့မှ သူဖန်ဆင်းပေးလိုက်တဲ့တတ္တဝါလေးတွေကိုသူကနေတတ္တဝါတယောက်တယောက်စီမှာဇီဝအတ္တကလေးတစ်ခုစီတစ်ခုစီအဲ့ဒီမှာထည့်ပေးလိုက်တယ်ဒါသူတို့ယုံလာတာဒါတော့ငါတို့တွေဟာဘာကြောင့်အသက်ရှင်တယ်လဲဆိုရင်ဟောဒီ main ဒီ body ကြီးခေါ်တဲ့ပရမအတ္တနော်ဖန်ဆင်းရှင်ပရမအတ္တကြီးကနေသူ့ရဲ့ body ကနေလွတ်ထွက်လာတဲ့အမုံကလေးတွေ အမုံကလေးတွေအတ္တအမုံကလေးတွေဒါတော့အဲ့ဒီအတ္တအမုံကလေးတွေကိုသူဖန်ဆင်းလိုက်တဲ့တတ္တဝါတွေတဲ့အကုန်ထည့်ပေးလိုက်တာပရမဏုမျိုးလေးတွေလို့တိတိကလေးတွေဒါတော့အဲ့ဒီဟာလေးတွေကအဲ့ဒီတတ္တဝါတွေရှင်သန်မှုအရေးထည့်ပေးလိုက်တဲ့အတ္တဖြစ်လို့ထိုအတ္တကိုအသက်ရှင်ရေးထည့်ပေးတဲ့အတ္တဖြစ်လို့ဇီဝအတ္တဘာအတ္တလဲဇီဝအတ္တကိုထည့်ပေးလိုက်တဲ့ပရမအတ္တမြမကြီးဝေတော့ပရမအတ္တ main အတ္တကြီးဒါကြီးကတော့ဘယ်တော့မှသိတယ်ဆိုတာမရှိတော့ နော်အဲ့ဒီတော့အတ္တရဲ့ဆိုပြီးတော့မှဦးဇင်းတို့တတ္တာလောကကြီးမှာလူလောကကြီးမှာအဲ့ဒီလိုစဖြစ်တယ်ကောင်းပြီဒါဆိုလို့ရှိရင်အတ္တဆိုတာအဲ့ဒီကနေစပြီးတော့မှဖြစ်လာကြတော့အတ္တကဘာကိုပြောတာလဲအတ္တတော့သုံးပြီနော်လူလောကကြီးမှာတတ္တလောကကြီးတကူလုံးအတ္တဝါဒပြန်သွားပြီပြန်သွားတဲ့အတ္တဟာဘာလဲလို့ မေးကြမယ်ဆိုလို့ရှိရင်တဲ့အတ္တဟူသည်ဆိုတာလေးဖတ်ကြည့်အတ္တဟူသည်ေးဒီနေ့ခေတ်တော့ဟိန္ဒူဝါဒလို့ပြောရတော့မှာပေါ့နော်ဗုဒ္ဓခေတ်မတိုင်မီတုန်းက ဒီဟိန္ဒူတွေမှာအခုဒီနေ့ရှိနေမြင်တွေ့နေရတဲ့အရာအလုံးဟာဒီဗုဒ္ဓခေတ်မတိုင်မီတော့ကရှိခဲ့ပြီးသားဒါတော့ဒီနေ့ခေတ်မှာဦးဇင်းတို့အလွယ်ဆုံး မြင်ရတွေ့ရဒါကတော့ဟိန္ဒူဝါဒဒါကြောင့်ဟိန္ဒူဗြဟ္မဏဝါဒလို့ထည့်ပြောလိုက်တာဒါတော့အတ္တဆိုတာကိုသူတို့ကဘယ်လိုဒါကို definition ထုတ်တယ်လဲဆိုတော့ခန္ဓာကိုယ်တွင်းမှာတတ္တဝါတွေကခန္ဓာကိုယ်တွင်းမှာမပြစ်မစည်းပဲနော်တတ္တဝါတို့တန်တန်နဲ့အမြဲတည်နေသည်ဦးဇင်းတို့မြန်မာလိုလွယ်လွယ်ခေါ်ရင်အသက် အဲ့ဒီလိုခေါ်ရတဲ့အရာကလေးပြောလို့ခက်လို့အရာကလေးလို့ပြန်ညွှန်းရတာဘာလဲဘလို့လို့မှ तू ဟာဘလို့လဲလို့ပြောပြောစရာမရှိဘူးအရာကလေးနဲ့ပဲညွှန်းလဲရတယ်အဲ့ဒါလေးကိုဟိန္ဒူဗျမနဝါဒကအတ္တလို့ခေါ်ပါတယ်တဲ့ဒါတို့ရဲ့ definition ပဲကောင်းပြီဒါတော့စောစောကပြောခဲ့ပြီဒီအတ္တကလေးဟာဘသူကပေးတာဆိုမူရင်းမိန်မဟာအတ္တပရမအတ္တကြီးကနေတတ္တဝါတွေကိုဖန်ဆင်းပြီးတော့အဲ့ဒီမိမိရဲ့ ဒီဖန်ဆင်းပေးဖန်ဆင်းထားတဲ့မိမိရဲ့ဖန်ဆင်းကံတတ္တဝါတွေတဲ့ကိုအတ္တအမုံအသေးကလေးတွေထည့်ပေးလိုက်တယ်အဲ့ဒါလေးကအသက်ရှင်ရေးအတွက်ထည့်ပေးလိုက်တဲ့အတ္တဖြစ်လို့ဇီဝအတ္တလို့ခေါ်တယ်ဒါတော့အဲ့ဒီဇီဝအတ္တကလေးကတတ္တဝါရဲ့တန်တန်မှာရှိနေသမျှကာလပတ်လုံးအဲ့ဒီတတ္တဝါတယောက်ဒီရှင်သန်ပြီးတော့နေထိုင်နိုင်တဲ့သွားနိုင်လာနိုင်စားနိုင်တောက်နိုင်ခေါ်နိုင်ပြောနိုင်လုံနိုင်ကိုင်းနိုင်တယ်ဒါတော့ တတ္တဝါတွေအသက်ရှင်တာဘု து ကြောင့်လဲဆိုဒီဇီဝအတ္တကလေးရှိသေးလို့ရှင်တာဇီဝအတ္တကလေးမရှိတဲ့တနေ့ဘာဖြစ်သွားပြီလဲဆိုတော့သေပြီတဲ့ဒါသေပြီဒါတော့ကောင်းပြီအဲ့ဒီမှာအတ္တဟာနာမည်အားဖြင့်အတ္တလို့ပြောပေမဲ့သူတို့ရဲ့အတ္တကိုယူနေတဲ့ဟာတွေကဝါရအသီးအသီးမှာပုံစံမတူကြဘူးတရုပ်ဖော်ပုံချင်းအဓိပ္ပာယ်ဖော်ပုံချင်း နော်စွဲလန်းပုံချင်းမတူဘူးနာမည်ခေါ်တာပဲတူတယ်နော်နာမည်ခေါ်တာပဲတူတယ်ထားပါတော့ငရုတ်သီးလို့ပြောလိုက်တယ်ငရုတ်သီးဆက်တာပဲဒါပေမဲ့ဒီနေ့တော့ခြုံလဲခြုံတယ်လေဟုတ်လားဒါတော့ငရုတ်သီးတွေအမျိုးမျိုးရှိတာပဲဆက်တာပုံစံမျိုးမျိုးဟုတ်တော့မလားအေးဒါတော့ခြုံတာလည်းပုံစံမျိုးမျိုးရှိတယ်ဒါပေမဲ့အလုံးကိုခြုံရင်တော့ဆက်တယ်သို့မဟုတ်ခြုံတယ်ပေါ့နော်ဒီလိုပဲပြောကြတာဒီတိုင်းပဲအတ္တဆိုတာကတာမန်အဖြစ်ခြုံခေါ်လိုက်တာ ဒါပေမဲ့အတ္တဟာတစ်မျိုးနဲ့တစ်မျိုးတူသလားဆိုတော့မတူဘူးတဲ့ဆရာအလိုက်ဂိုင်းအလိုက်ဒေသအလိုက် အကြိုက်အလိုက်ကွဲပြီးတော့မှသွားတာအဲဒါကြောင့်အတ္တဟာဘာကိုခေါ်တယ်လဲလို့ပြောမယ်ဆိုလို့ရှိရင်ဒီအတ္တဟာဘာကိုခေါ်တယ်လို့တိတိကျကျတရုတ်တကံဖို့ definition ထုတ်ဖို့ခက်သွားတယ်အဲ့ဒီကြတော့နော်ဘယ်သူဝါဒဟာမှန်တယ်လို့တိတိကျကျမဆုံးဖြတ်နိုင်ဘူးဘာဖြစ်လို့လဲဆိုရင်သူ့ဝါဒကမှန်တယ်ဆိုရင် ကြံတဲ့ဝါဒမှားတယ်လို့ဖြစ်တော့သူတို့ကခံမမလားမခံဘူးလေမခံတဲ့အခါကျတော့ရှိသမျှတွေအကုန်လုံးမှဒါအတီးပြုတ်ပေးလိုက်ရတာပေါ့အေးမင်းလည်းဟုတ်တယ်မင်းလည်းမှန်တယ်မင်းလည်းမမှားဘူးအားလုံးအတီးပြုတ်ကြဆိုကံမှန်တယ်ဒီလိုအတီးပြုတ်ထားတဲ့ဟာအဲ့ဒီလိုနီးနေဆိုတော့ကံအတ္တဟာဘာရလို့တခုတည်းကိုပြောလို့ရပါတော့မလားမရတော့ဘူးတဲ့အတ္တဝါဒများသွားပြီဒါကြောင့်အတ္တကိုအတိပ္ပယ်ဖော်မယ်ဆိုရင် definition ထုတ်မယ်ဆိုရင်နော်တီတီကြကြ ဘယ်လိုဟာလဲလို့သူတို့ဟိန္ဒူပြမနာဝါဒမှာမပြောနိုင်ဘူးတဲ့ဝါဒတွေများစွာရှိတဲ့အတွက်ဟိုကလည်းဟိုလိုပြောဒီကလည်းဒီလိုပြောအဲ့ဒီလိုတွေအတ္တဝါဒတွေကွဲလာပါတယ်တဲ့အဲ့ဒီတော့ဝါဒတွေထဲမှာဒီအတ္တဝါဒကို စွဲပုံကလေးနော်ယူဆကြပုံကလေးကတချို့ကဘလို့လဲဆိုလို့ရှိရင် အတ္တဆိုတာမပြည့်မစည်းပဲအမြဲတည်နေသည့်အရာလေးတဲ့ခိုင်နော် ပစ္စည်းဘူးသူတို့ရဲ့အတ္တရဲ့အတိတ်ပဲနော်မပစ္စည်းဘူးဒါထာဝရအတိတ်ဟိုတော့အနိစ္စလို့ပြောတာပါဠိလိုပြောရင်ပါလဲအဲနိစ္စဒါလေးလက်မှတ်ထားနော်နိစ္စမြဲတယ်တဲ့ကဲဒါကိုစဉ်းစားကြည့်ဒါတော့လောကကြီးတစ်ခုလုံးမှာ မပစ္စည်းဘူးဆိုတဲ့နိစ္စနော်အဲ့ဒီဝါဒနဲ့တီထောင်ထားတဲ့ဒီဝါဒကြီးထဲမှာရှင်သန်လာတဲ့တတ္တဝါအလုံးရဲ့ စိတ်ထဲမှာအတိထဲမှာကအစွဲထဲမှာကဘာပဲစွဲနေတယ်လဲဆိုရင်အမတေးပြည့်စွဲနေတာအတ္တပဲအဲ့ဒီအတ္တဒီမမြဲမသေးဘူးမြဲနေတယ်သေတာတတ္တဝါပဲတတ္တဝါကတော့ဥစဉ်တော့ခရုလိုပဲအခွန်ချွတ်ထားပြခဲ့ရမှာပြီးရင်သူကဝန်ကဆွတ်လိုပဲဟိုအခွန်ပြောင်းသူခွန်ပြောင်းနဲ့ဝင်သွားမှာအဲ့တော့မပြည့်စည်းပဲနဲ့အမြဲတည်နေသည့်အရာလေးတိတိကျကျပြောဖို့ခက်တယ် ဒါကြောင့်ဘလို့ပြောရမှာလဲဆိုတော့လောကမှာအတည်ပြုထားတဲ့ရုပ်သဘောရှိသလားနာမ်သဘောရှိသလားလို့ရုပ်တည်နာမ်နေနဲ့ထောက်ဆမေးရင်သူတို့ကပြန်ပြောတယ်အဲ့ဒီအတ္တလေးဟာရုပ်လည်းမဟုတ်ဘူးတဲ့ physically ဘာမှရှာလို့မရဘူးပြောတာနော်ဦးဇင်းတို့ဟောဒီတတ္တလောကကြီးထဲမှာရှိနေတဲ့ရုပ်ရုပ်စုရုပ်အစုအဝေးပေါင်းများများဆိုတာရှိတယ်ထားပါတော့ဗုဒ္ဓဘာသာလို့ပြောမယ်ဆိုချုပ်လိုက်ရင်မာဘုံကြီး၄ပါးရှိတယ်ဆိုပါတော့ နော်ဒီမာဘူးကြီး၄ပါးထဲမှာတဘာဘာရဲ့သဘောတဘာဝလက္ခဏာတွေနဲ့တူသလားဆိုတော့အဲ့ဒါလိုလည်းမဟုတ်ပါဘူးအတူပြစရာမရှိဘူးနံသဘောတိတက်တဲ့သဘောညွတ်တက်တဲ့သဘောနော်ဒီနံသဘောလည်းမရှိဘူးတဲ့သူမှာဒါတော့သူနံသဘောနံလည်းမဟုတ်ဘူးလို့ဆိုလို့တယ်ယုတ်လည်းမဟုတ်ဘူးနံလည်းမဟုတ်ဘူးဆိုတဲ့အခါကျတော့လောကကြီးမှာရှိတာကအဓိကပြစရာကယုတ်နဲ့နံပဲရှိတယ်ဆိုတော့သူကအဲ့ဒီအပြင်ဘက်ကိုထွက်သွားတယ် ဘာဖြစ်လို့ထွက်တယ်လဲဆိုရင်ယုတ်ဟာယုတ်ရဲ့လက္ခဏာသဘောတဘာဝယုတ်ရဲ့အပြောင်းအလဲဆိုတာမရှိဘူးလားရှိတယ်ယုတ်လို့ပြောရင်လည်းအဲ့ဒီထက်ပါသွားမယ်နော်နာကလည်းနာရဲ့သဘောတဘာဝတွေဆိုတာရှိတယ်ပြောင်းမယ်လဲမယ်ချုပ်မယ်ပြည့်စည်မယ်နာလို့ပြောလိုက်ရင်လည်းပဲနာသဘောတဘာဝတွေပါရင်ချုပ်ပြောက်ပြည့်စည်တဲ့တရောက်သွားဘူးလားဒါတော့အရောက်မခံနိုင်ဘူးအဲ့ဒါတော့သူဘာလို့ဆိုဘေးထွက်ထိုင်တယ်ဘေးထွက်ထိုင်ပြီးတော့ဗာပြန်ပြောတယ်လဲယုတ်နာမှတပါး တီးသန့်တည်နေတဲ့အရာလေးတဲ့တီးသန့်သူကခွဲထွက်ယူသွားတယ်တီးသန့်အဲ့ဒါလိုပဲဒါဘယ်မှာတည်တယ်လဲဆိုတော့သူတို့ကညွန်ပြတယ်နှလုံးအိမ်မှာတဲ့ဒါတော့ဥစဉ်စဉ်းစားတယ်နှလုံးအိမ်မှာဆိုတော့ဘာရှိမှတည်လို့ရမလဲနှလုံးအိမ်မှာဆိုတော့နှလုံးရှိနှလုံးဆိုတော့ရုပ်ရှိမှရုပ်မရှိတဲ့အာရုပကြတာဘယ်လိုသွားတည်မလဲ နော်အလောက်ကြလေးပြီးတော့မှဆရာတယ်အေးဒါပေမဲ့အရုပဗြဟ္မာတတ္တဝါတွေအရုပဗြဟ္မာပုံမလားတတ္တဝါမရှိဘူးလားဟင်းခက်တယ်ဒါကြောင့်မလို့ပြောတာသူတို့ကကာဘာမဖြစ်ဘူးအလုံး30တပုံကာဘာမဖြစ်ဘူးနော်ဟိုဘာမကရလို့ပဲဟိုကဂျန်တရားဂျန်နဲ့ကာဘာမဖြစ်ဘူးဒါကြောင့်ဘယ်မှာတည်တယ်လဲဆိုတော့နှလုံးအိမ်မှာတည်တဲ့နှလုံးမရှိတဲ့သူဘယ်လိုလုပ်မလဲဒါဆိုရင်နော်ကောင်းပြီ ဘယ်လောက်ကြီးတယ်လဲဆိုတော့မုံကြီးသလောက်ရှိတယ်တဲ့သူတို့ပြောတာအဲတချို့ကလည်းပြောသေးတယ်ခန္ဓာကိုယ်သေးရင်အတ္တပိုးပြီးတော့သေးတယ်ခန္ဓာကိုယ်ကြီးလို့ရှိရင်တော့ extra large size ဆိုလို့ရှိရင်ပိုကြီးလောက်တယ်ဟုတ်လားဆင်ကြီးတွေမှာဆိုအတ္တအကြီးကြီးတွေတင်မှာပေါ့ဝေလာငါးကြီးတွေမှာဘာဖြစ်လို့ဆိုအတ္တအတ္တဘောကြီးတာ哦ဒါကတမျိုးနောက်တချို့ယူဆတယ်တချို့ကဘယ်လိုယူဆလဲဆိုအတ္တဆိုတာတတ္တဝါရဲ့ခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့ပြီးတည်နေတယ်တဲ့ဒါဒုတိယ သူတို့ရဲ့ယူဆချက်နော်ပါဠိလိုတော့တပ္ပဗျာပီလို့တုံးတယ်တပ္ပအလုံးစုံဗျာပီနှက်နေတာဒါကလည်းပဲနှက်နေတယ်ဆိုတော့သူ့ရဲ့တီယာဌာနကို ပြောတာနော်တီတဲ့ဓာတ်တတိကိုပြောတာသူတို့အကောင့်ထဲသွားရှာလို့မရဘူးအကောင့်ထဲရှာလို့မရဘူးဦးဇင်းတို့လေကိုဆွဲဖမ်းတယ်လို့ပဲလေယာရှိမှန်းသိတယ်ဒါပေမဲ့လေကိုဆုပ်လို့တွယ်လို့မရဘူးကြိုင်လို့ဖမ်းလို့မရဘူးအယောင်နဲ့ရှာဆိုးကြည့်လို့မရဘူးဒီလိုပဲသူတို့ကလည်း ခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့ပြီးတည်နေတဲ့တပ္ပဗျာပြီးသူတို့ကပြောတယ်ဘယ်မှာလဲစပ္ပဗျာပြီးသူတို့ပြောမှာပေါ့ဗျာသူတို့ကလဒန်နဲ့တိထက်ကနာအကုန်လုံးနှံ့တည်နေတာဆံပြားမှခြေပြားဆုံးအကုန်လုံးပြန့်ပြီးတော့တက်တိဖြစ်တည်တယ်အဲ့ဒါလိုလဲတချို့ကယူဆတယ်ဒုတိယကဘယ်မှာတည်တယ်လဲဆိုရင်ခန္ဓာတစ်ခုလုံးမှာ ပြန့်နှံ့ပြီးတည်တယ်ဒါတော့ဦးဇင်းတို့ဒီထိတွေ့မှုခံစားမှုတွေကိုခံစားတဲ့အခါမှာ ဖုဒ္ဓဘာယုဆိုပါစို့နော်ဖတ်တာဝိဇ္ဇံတို့ဟောဒီသဘင်နေဒီလက်သေးတို့ခြေသေးအဖျားတွေအတ္တမတက်နေတဲ့နေရာတွေကဝိဇ္ဇံတို့ကာယပဒါရမရှိဘူးထိလို့ထိမှမသိဘူးဒါပေမဲ့ခန္ဓာကိုယ်နဲ့ဆက်ဆက်ပြီးတဲ့နေတဲ့အရာ ဖြစ်တဲ့အတွက်သူတို့အတ္တကြတော့အကုန်လုံးသူတို့ကတည်နေတယ်ဆံပြားမှာခြေပြားဆုံးအကုန်လုံးတည်တယ်နော်ပြီးတော့ဒုတိယတတ္တရဘာဆိုလို့သေးတယ်လဲဆိုရင်ခုနပြောသလိုအတ္တဆိုတာ ယုံလည်းမဟုတ်ဘူးနာလည်းမဟုတ်ဘူးအကောင်အထည်လည်းမရှိဘူးသူတို့မှာအကောင်အထည်မရှိဘဲနဲ့အခုနပြောလို့တတ္တိတစ်မျိုးပါအဲ့ဒီတတ္တိကဘာလဲဆိုရင်တဲ့လာပြီးဇီဝအတ္တလေးကိုဆိုလိုပါတယ်တဲ့သူကညှို့လာတယ်ဒီတခါကျတော့နော်ညှို့လာတယ်ဒါတော့စောစောကပြောခဲ့တယ်ဒီတတ္တဝါဒီဘာကြောင့်ရှင်သန်တယ်လဲဇီဝအတ္တရှိလို့နော်ဒါတော့အဲ့ဒီဇီဝအတ္တကို ရုပ်နဲ့နာနဲ့ဖွဲ့စည်းထားတဲ့တတ္တဝါတွေရဲ့တန်တန်ထဲမှာတည်ရတော့မယ်ဆိုတဲ့အခါကျတော့ရုပ်သဘောနာမ်သဘောတစ်ခုခုကိုဆက်ရောက်သွားခဲ့မယ်ဆိုရင်ရုပ်ရဲ့ရုပ်ရဲ့ပစ္စည်းချင်းနာငါနာရဲ့ပစ္စည်းချင်းအပြောင်းလဲတွေရှိတာဖြစ်တဲ့အတွက်ဒီပစ္စည်းနဲ့အပြောင်းလဲတွေကိုသူ့ရဲ့အတ္တကိုဆွဲမထက်နိုင်ဘူးမပါနိုင်ဘူးပါရင်သူတို့ပြောထားတဲ့မြင့်ထားတဲ့ဟာတွေကအောက်ကိုလျော့သွားမယ်ကျသွားမယ်ဒါကြောင့်မလို့သူကရုပ်ထက်ကိုလည်းမထက်ဘူးနာမ်ထဲကိုလည်းမထက်ဘူးမထက်ဘဲနဲ့ဘာလုပ်တယ်လဲဆိုလို့ရှိရင်ရုပ်နာမ်မှတပါးလို့တီးတန့်ခွဲထုတ်တယ်အဲ့ဒါပြီးမှဓာတ်တတ္တိသဘောတဘာဝအဖြစ်ပြောင်းလဲယူတယ် ပြောင်းလဲယူပြီးတော့နာမည်ပေးတယ်ဇီဝအတ္တဘာနဲ့လဲဇီဝအတ္တသိ smart ဖြစ်တယ်သိ smart ဖြစ်တယ်ဒီနှစ်ပေါင်း2500ကျော်နှစ်ပေါင်း3000လောက်ပဲဆိုကြအောင်ဒီမတိုင်ခင်လည်းဖြစ်ချင်းဖြစ်မယ်ပေါ့သူတို့အစောကြီးစတာနှစ်တွေစောပေမဲ့ဒီလောက်နှစ်3000ကျော်4000 5000လောက်ပေါ့နော်ပြောပေါ့နှစ်ပေါင်း5000 6000 8000တက်တက်ပြောလို့ရတာပဲနော် အဲ့ဒီလိုဆွဲလာခဲ့တဲ့အယူဟာဒီနေ့ထိအောင်ရှိတယ်ဒီနေ့ဒီပုံစံပဲဆွဲတယ်ဒီနေ့လူတွေဆွဲနေတဲ့ဟာဒီဟိုးတော့ကဆွဲနေဘာမှမတူတဲ့တပုံစံနဲ့ပဲတထက်တယ်ပဲသိပ္ပံနဲ့တိုးတက်နောက်ထပ်ဘလောက်တိုးတက်တိုးတက်နောက်ထပ်ကျိုက်သလောက်တိုးတက်အဲ့ဒီဟာမပြောင်းဘူးပြောင်းလို့မရဘူးပြောင်းလို့မရဘူးပြောင်းရင်အထိမခံနိုင်ဘူးပြောတာပြောင်းရင်ထိသွားမယ်အထိကိုမခံနိုင်ဘူးဒါကြောင့်ဒီတိုင်းပဲသူတို့ယုံကြည်တယ်ဘယ်တော့မှမသေးရအောင်သူတို့အပ်တာ နော်ဒါတော့ကောင်းပြီအဲ့ဒီတတ္တိလေးရှိနေသမျှတတ္တဝါအသက်ရှင်သန်ပြီးနေမယ်နော်အဲ့ဒီတတ္တဝါလေးဟာခန္ဓာကိုယ်ထဲကနေထွက်သွားပြီဆိုရင်တော့အဲ့ဒီအခုနကမွေးလာတဲ့တတ္တဝါဘာဖြစ်သွားပြီလဲဆိုတော့ထွက်သွားရင်သေပြီပေါ့လူခန္ဓာကိုယ်မှာရောက်ရင်လူဟာအဲ့ဒီအတ္တလေးထွက်ရင်သေပြီနော်တိလိစ္ဆန်ခန္ဓာကိုယ်မှာရောက်ရင်တိလိစ္ဆန်တွေကအဲ့ဒီအတ္တလေးထွက်ရင်သေပြီနာခန္ဓာကိုယ်မှာရောက်လို့နာအဲ့ဒီထဲကနေပြီးတော့အတ္တလေးထွက်ရင်သေပြီ ဒီလိုဆိုလိုတယ်ဒါတော့ကောင်းပြီဒီစပြီးတော့ခန္ဓာကိုယ်ထဲမှာအတ္တရှိတယ်လို့လက်ခံလိုက်တာဒီဗာဒိဋ္ဌိတက်ကာယဒိဋ္ဌိအတ္တဒိဋ္ဌိဒီထဲမှာရှိနေပြီเนาะသူ့ကြောင့်ငါတို့ရှင်တယ်ဆိုလို့ရှိရင်เนาะသူ့ကြောင့်ငါတို့ရှင်ရတယ်ဆိုလို့ရှိရင် ရှင်တန်ခြင်းရဲ့အကြောင်းဖြစ်တဲ့ဒီနေ့သူနဲ့ကိုယ်နဲ့ပေါင်းပြီးတော့ရှင်နေရတဲ့ဒီဘဝဒီခန္ဓာကလေးကိုချမ်းသာဖို့ဆိုတာ ဖြစ်မလာကြဘူးလားမလိုလားကြဘူးလားလိုလားလာတယ်ဒါလေးဟာငါလို့ခေါ်ရဲဆိုရင်ငါဆိုတာလေးချစ်တာအဆမလာဘူးလားအေးကိုကိုကိုချက်လာကြပြီကိုကိုကိုချက်ပြီးတဲ့အပြင်မှာကိုကြီးပဲလားဆိုတော့မဟုတ်ဘူးကိုရဲ့ပတ်ဝန်းကျင်ဇနီးမယားလင်ယောက်ျားသမီးသားဟောကျွဲနွားအိမ်ယာဟောချက်ပြီချက်ပြီအတိုင်းအဝိုင်းဟာယာတို့တိုင်းပြီအများကြီးပဲချက်တာချက်သွားပြီဟောအဲ့ဒါချက်တယ်လို့ခေါ်တယ် စောစောကသုံးတဲ့ပါဠိလိုပါတယ်ပပင်စဟောချဲ့တာချဲ့လာတာငါကိုစချစ်ပြီးတဲ့အပြင်မှာငါကိုဘာကြောင့်ချစ်အတ္တဒိဋ္ဌိကဖုံးထားလို့ချစ်မရှိတာကိုရှိအောင်လုပ်တဲ့ငါရှိတယ်လို့ဖြစ်သွားပြီငါရှိတာကိုငါရှိတယ်လို့လက်ခံလိုက်တဲ့နေ့တပြိုင်တည်းငါကိုချစ်ပြီးငါနဲ့ပတ်သက်တဲ့ဇနီးမယားလင်ယောက်ျားသမိသားဆွေမျိုးယာတုအတန်းဝဲအကုန်လုံးအကုန်လုံးအကုန်လုံးချက်ချိတ်ပြီးတော့ချက်သွားလိုက်တာဆုံးသေးရလားဆုံးတော့မဆုံးတော့เนาะအဲ့ဒီတော့ ငါကောင်းစားရေးဝါတာဆိုအဲ့မှာစလုတ်တော့တာပဲငါကောင်းစားရေးဝါတာငါချမ်းသာရေးဝါတာဟောဒါတော့ကောင်းပြီဒါရင်မဲလားဆိုတော့မဟုတ်ဘူးလူလောကမှာနေကြထိုင်ကြတဲ့အခါမှာငါဆိုတာလေးကရှိတယ်ဆိုလို့ရှိရင် ဖြစ်လာပြီဆိုရင်သူလည်းသူ့ရဲ့ငါငါမှလည်းငါရဲ့ငါဟောသူလည်းသူ့ရဲ့ငါဟောလည်းဟောရဲ့ငါတူးစီတူးစီမှာသူ့ရဲ့ individual အတ္တလေးတွေ soul လေးတွေရှိလာကြပြီဆိုတော့ သူ့ဟာတဲ့ငါဟာလှတယ်သူ့ဟာတဲ့ငါဟာကောင်းတယ်သူ့ဟာတဲ့ငါမြတ်တယ်အာသူ့ဟာတဲ့ငါပို့ပြီးတော့မှတော်တယ်ဆိုတာဖြစ်မလာဘူးလားဖြစ်လာအလိုလိုနေရင်းနဲ့ပြိုင်နေဆိုတာဖြစ်သွားတာနော်တချောင်းနဲ့နေရင်အတူရှိရှိလားနှစ်ချောင်းနေတော့ဩပြန်ခိုင်းတာလားဆိုတော့မခိုင်းဘူးတဘာဝအလိုလိုပြန်ပြီးသားဖြစ်သွားတာပြိုင်နေဆိုတာကတဘာဝအလိုလိုပါလာတာ တဘာဝကပါပြီးပြီဆိုတော့ကျုပ်တို့ကအဲ့ထဲမှာမှာစီထုတ်မီးရှို့လိုက်တော့ပိုမတောက်ပိုပြီးတော့မတက်လာဘူးလားအေးအဲ့လိုဖြစ်သွားတာတယောက်တည်းနေရင်တော့ကိုယ်အချောဆုံးပဲဟုတ်တော့မလားနှစ်ယောက်ပြန်ကကြမှာကိုကဒုတိယသုံးယောက်ဆိုလို့ရှိရင်ကိုကတတိယအခုစရုပ်ထားဖြစ်မှာဘာဖြစ်လို့အရက်အရက်ကကြံသေးတယ်ဟလားအဲ့လိုအဲ့တော့အဲ့ဒီလိုဖြစ်ဖြစ်လာတာ အဲ့ဒါနည်းနဲ့စူးစမ်းကြရင်စူးစမ်းကြရဲနဲ့ဟာလားတော်အောင်ကောင်းအောင်တက်အောင်သားအောင်သူ့ဟာတင်ငါသားတယ်သူ့ဟာတင်ငါမြတ်တယ်သူ့ဟာတင်ငါချောတယ်သူ့ဟာတင်ငါပိုကြီးတာအတိုင်းဝိုင်းရာထုကုန်တဲ့အစည်းစိမ်တွေပြိုင်ပြိုင်ပြိုင်ရင်းနဲ့ငါဆိုတဲ့ပုံမှာဆွဲလန်းပြီးတော့ရလာတဲ့အကျိုးအမြတ်ပုံမှာနော်အယုတ်ချောတဲ့သူကယုတ်ချောတဲ့မာနာပညာတတ်တဲ့သူကပညာတတ်တဲ့မာနာအတိုင်းဝိုင်းရှိတဲ့သူကအတိုင်းဝိုင်းရာထုရှိတဲ့သူကရာထုอืมကြည်စမ်းဆက်သွားတာ ဒိဋ္ဌိကအခြေခံနော်တဏှာကစွဲချက်ချက်ပြီးတော့ရတာတွေကိုမာနတက်တော့သူတို့သုံးကိုယ်စီဘာတွေဖြစ်သွားပြီလဲပပင်စာတဲ့ဒါဒါဒီဒီထဲမှာရှိတယ်ကျုပ်တို့ဖះတွေလည်းရှောင်းလာပြီးနောက်ထပ်လည်းပဲချက်အောင်မယ်ဟိုတုန်းကလည်းချက်ခဲ့ပြီးအခုလည်းချက်စေနောင်လည်းချက်ကြအောင်ပါဟုတ်တယ်မဟုတ်လားတောင်လည်းတိုးလို့ချက်အောင်ပါပေါ့နော်ကျုပ်တို့အဲ့ဒီလိုနဲ့ချက်လာတာအဲ့တော့ အဲ့ဒီအတ္တတွေကိုအဲ့ဒီခေတ်အဲ့ဒီခါတော့ကပုံစံမျိုးစုံ အမျိုးမျိုးနဲ့သူတို့ရဲ့အတ္တတွေကိုမှုန်းလိုက်ကြပေးလိုက်ကြတဲ့နာမည်တွေ terms တွေကိုเนาะအများကြီးနေမှာပေါ့ဗျာအဲ့ဒါကိုဦးဇင်းရဲ့ဗုဒ္ဓစာပေတွေထဲမှာအတ္တကျုပ်ပထမပြောတော့က၅မျိုးပဲပါတယ်အေးအဲ့ဒါကိုတစ်မျိုးထပ်တိုးပေးအောင်6မျိုးလို့เนาะအဲ့ဒီတော့ကကြံသွားတယ်အဲ့ဒါကြံတာဘာကြောင့်ကြံလဲဆိုရင်အမှန်တမ်းဝန်ခံရမှာဦးဇင်းက ချမ်းမြေဆိုတော်ကြီးရဲ့တရားတွေနားထောင်တော့နားထောင်တော့တတ်တိုက်ဆိုင်စဉ်အတ္တဝါဒုပါဒာနဲ့ပတ်သက်တဲ့တရားသွားတွေ့ဟာတော့ပဲငါငါသိကျင်တာနဲ့ဆိုဆရာတော်ကြီးဘယ်လိုတွေဝေဖန်ဆန်းစစ်ထားမလဲဆိုတော့အဲ့ဒီဦးစင်းမေ့ကြံနေခဲ့တယ်အဟမ်းမေ့ကြံနေဆိုသောသာသိတယ်လို့လည်းမသိပါဘူးစာဟောတော့ငါတွေ့ခဲ့တဲ့စကားလုံးအော်ဒါပြောတာကိုအဲ့ကျမှသိတာဒါတခါတည်းကျတော့ကိုကသိတယ်လို့လို့နဲ့လောက်တတ်တာကိုကြောက်ကတော့မသိပါဘူးအရင်တိုင်းပြောတာပါအော်အဲ့ကျမှအဋိဋ္ဌာယကအတ္တကြံသွားတယ်နော်ဒါတော့အဲ့ဒီအတ္တမျိုးစုံတွေကဗုဒ္ဓစာပေကျမ်းဂန်ထဲမှာ ထုတ်ပြီးတရုပ်ထုတ်ပြတာ6မျိုးရှိပါတယ်တဲ့အဲ့ဒီ6မျိုးတွေတက်ကနေ6ဒီဖတ်ကြည့်ကြပါဦးကာရ ဟာတွေကဦးဇင်းတို့ပါဠိစာပေထဲမှာတွေ့ရပါတယ်ပထမ၅မျိုးကပို့ပြီးတော့တွေ့ရတယ်နောက်အဋိဋ္ဌာယကအတ္တတော်တော်လေးရှာရှာပါပါရှာရတယ်နော်သူ့ကိုတက်ရိုက်သုံးတဲ့စကလုံးတခါတည်းမသုံးမဲနဲ့တွဲစကလုံးနေနဲ့သုံးတယ်ပါဠိတွေမှာဦးဇင်းတို့ပါဠိပိဋကမှာပြထားတာကတော့ကမ္မန္တာဒိဋ္ဌာယကကမ္မန္တဆိုတာအလုံးလုံးတာအာယုံသိတဲ့တဲ့ကမ္မပေါ့အဲ့ဒီအလုံးလုံးမှုမှာအဋိဋ္ဌာယကစီမံတာ ဒါတော့နည်းနည်းလေးပြန်ပြီးတော့ဒါလေးကိုသဘောလောက်ပြန်ပြောကြစို့ကာရကအတ္တပြူရေးပြူရပေါ်လာလျင်ပြုလို့ရကိစ္စပြည့်စည်အောင်လုပ်ပေးရသည့်အတ္တနော်အဲ့ဒီလိုမျိုးဆွဲတဲ့ဟာတစ်မျိုးရှိတယ်။ဦးဇင်းတို့လှုပ်ချင်တာတွေမှန်သမျှကိုဦးဇင်းတို့ကလှုပ်တာမဟုတ်ဘူးတဲ့။ဒါတော့အဲ့ဒီအတ္တကလေးကလည်းမဲ့ဒါလေးကိုပြောလိုက်လေဆိုလိုက်လေမလိုက်လေချလိုက်လေနဲ့ तू ကခိုင်းနေတာတဲ့။ဒါတော့ तू ခိုင်းတဲ့အတိုင်းဒီကပြီးအောင် အပြင်းလှုပ်ပေးရတာ။နော်အပြင်းလှုပ်ပေးရတာ အဲ့တော့အဲ့ဒီလိုမျိုးပြူရိပ်ပြူရလှုပ်เสียကြင်เสียပေါ်လာလျင်ဒီလှုပ်ရမယ့်လုပ်ငန်းပြီးအောင်လို့နော်လှုပ်ပေးတတ်တဲ့အတ္တကလေးအတွင်းထဲမှာရှိတယ်လို့ဆွဲထားတာအဲ့ဒီလိုအတ္တမျိုးကိုဗာအတ္တကာရကအတ္တမှတ်ပါဝေဒကအတ္တဒါအမြဲတမ်းရှင်းတယ်ဦးဇင်းတို့ခံစားရတာတွေရှိတယ်ဦးဇင်းတို့ experience ဖြစ်ရတာတွေပေါ့နော်ဆိုတာရောကောင်းတာရောမဆိုးမကောင်းရောဝေဒနာဖြစ်နော်ဒါတော့အဲ့ဒီခံစားเสียရ ဘယ်အရာမဆိုဦးဇင်းတို့မျက်စိနာနာလျာကိုယ်စိတ်အာယုံ6ပါးဓာရ6ပါးကနေဝင်လာသမျှအာယုံတွေဟာဒီဒုက္ခသောလကောင်ဒုက္ခသောလကောင်သို့မဟုတ်ဥပ္ပခသောလကောင်ဝေဒနာသုံးပါးတဘာမှမဖြစ်ရဘူးလားဖြစ်ရတယ်ဓာရ6ပါးမျက်စိနာနာလျာကိုယ်စိတ်နော် မြင်နေကြတဲ့နားနေစားတဲ့ထိတယ်သိတယ်အဲ့ဒီအချိန်ကမှဖြစ်တဲ့အခါမှာအဲ့ဒီဖြစ် ဒီအာယုန်နဲ့ဒေါ်လာတိုက်ဆိုင်လို့ဝေဒနာပေါ်လာပြီဆိုရင်ပေါ်တဲ့ဖြစ်တဲ့ဝေဒနာကိုဆိုတာကောင်းတာမဆိုးမကောင်းတယ်ဆိုတဲ့ဝေဒနာကိုခံစားတတ်တဲ့သဘောလေးကရှိတယ်နော်အဲ့ဒီခံစားတတ်တဲ့သဘောကလေးကိုသူတို့ကဝေဒကအတ္တသူကခံစားတာတနည်းသူကကောင်းတာကို enjoy လုပ်တာသူက enjoy လုပ်တာအဲ့ဒါမျိုးလေးကိုလည်းသူကဘာအတ္တခေါ်လဲဝေဒကအတ္တတဲ့ကောင်းပြီတာမီအတ္တခန္ဓာကိုယ်ရဲ့ ခန္ဓာကိုယ်ရဲ့ပိုင်စည်းတဲ့ပိုင်ရှင်ကိုပြောတာနော်ဒါတော့စောစောကပြောခဲ့ပြီခန္ဓာကိုယ်ဆိုတာအခွန်ကြီးလိုပဲသူ့ကိုပိုင်စည်းတဲ့အတ္တကလေးရှိတယ်ဒါတော့ပရမအတ္တလို့ခေါ်တဲ့မဟာဗြဟ္မာကြီးကသူဖန်ဆင်းတဲ့ဖန်ဆင်းတဲ့အချိန်တုန်းကဒီသူဖန်ဆင်းတဲ့ဖန်ဆင်းရုပ်ကလေးအသက်ရှင်မှုတွေဘာလေးထည့်ပေးလိုက်ဇီဝအတ္တအဲ့ဒီဇီဝအတ္တကလေးကဒီသူရလိုက်တဲ့ခန္ဓာဘဝကိုသူ့ပိုင်တယ်ဒါမင်းနဲ့တန်နဲ့ဟာရောက်ယူသွားတော့လို့ပေးလိုက်တာ ဆိုတော့ तू ကပိုင်ရှင်ဖြစ်မနေဘူးလားပိုင်ရှင်ဒါတော့ဟောဒီခန္ဓာကိုယ်ကြီးကဘာလဲဆိုတော့ तू ပိုင်တဲ့ပစ္စည်း तू ရဲ့ property ကြီးဖြစ်နေတယ် तू ကပိုင်ရှင်အဲ့ဒါတော့ပိုင်ရှင်ကိုပါဠိလိုကတာမီအဲ့ဒီပိုင်နေတဲ့ဟာလေးဟာရှိတယ်ရဲ့လို့လက်ခံပြီးတော့ထားတဲ့အစွဲကတာမီအတ္တဟောဒီခန္ဓာကိုယ်ကြီးကိုပိုင်နေတာဟာအဲ့ဒီတာမီအတ္တကပိုင်တယ်အတ္တပိုင်တယ်ဆိုပြီးတော့ဆွဲထားတာအဲ့ဒါကိုတာမီအတ္တလို့ခေါ်ပါတယ်နော်ပြီးတော့ ဒီနိဝါဒီအတ္တအဟောင်းအသက်ပြောင်းကခန္ဓာရင်အတွင်းမှာ အမြဲနေသောအတ္တအဲ့ဒါကတော့ဦးဇင်းတို့အခုဘုရားဘာသာတွေလည်းစွဲနေတဲ့ဟာပဲနော်သူတို့ခန္ဓာအိမ်ထဲမှာဒီရာထားတဲ့ခန္ဓာကိုယ်ရဲ့ဖြည်းဖြည်းဖြည်းဖြည်းဖြည်းဖြည်းနဲ့အိုမဲမစွမ်းဖြစ်လာမယ်နောက်ဆုံးသေသွားမယ်ဖြစ်ပြီဆိုလို့ရှိရင်အဲ့ဒီအတ္တကလေးကတော့ခန္ဓာကိုယ်ကထွက်သွားမယ်ပြီးရင်နောက်ထပ်ခန္ဓာဘဝအသက်မှာဝင်မယ်အဲ့ဒါလိုနည်းနဲ့ तू ကပြောင်းပြောင်းသွားတာ ဒါပေမဲ့သူကတော့အဲဒီထားပါတော့မွေးလိုက်တဲ့အချိန်ကစသူနေမယ်မိခင်ဝမ်းကိုရောက်တဲ့အချိန်ကစသူနေမယ်ပဲဆိုကြပါစို့ဗျာအဲ့ဒီကနေတည်တဲ့အချိန်ထိသူဟောဒီခန္ဓာကိုယ်ကြီးမှာသူနေမယ်ပြီးတော့တက်တန်းကုန်လို့တခုခုဖြစ်လို့တည်သွားပြီဆိုသူထွက်သွားမယ်ဆိုတဲ့အခါကျတော့ဟောဒီခန္ဓာကိုယ်ကြီးမှာ तू အိမ်ရှင်ဖြစ်မနေဘူးလားအိမ်ရှင်ဖြစ်နေတယ်ထာဝရဒီမသိမချင်း तू နေမယ်ပေါ့ဒီဇီဝအတ္တလေးอ่ะ အဲ့ဒီလိုမျိုးနော်ခန္ဓာကိုယ်ကြီးတစ်ခုရလိုက်အိုလေအိုလာလိုက်နောက်ထပ်အသက်ကလေးပြောင်းသွားလိုက်အဲ့ဒီလိုနည်းနဲ့ခန္ဓာကိုယ်အသက်အသက်အသက်ခန္ဓာကိုယ်အိမ်နေတဲ့မှာဝင်ဝင်ပြီးတော့နေတဲ့အတ္တကလေးဆိုတာရှိတယ်အဲ့ဒီအတ္တကိုနိဝါဒီအတ္တဘာအတ္တလဲနိဝါဒီအတ္တဒါဦးဇင်းတို့ဘာယတိတုတ်တန်ထဲမှာဘာယတိမင်းကြီးကနေစုံစမ်းနေဆိုတဲ့အတ္တမျိုးတွေပဲဒါနော်ပြီးတော့တယံဝတိအတ္တတယံဝတိဆိုတာကတော့ ကိုအလိုအတိုင်းဖြစ်လာအောင်လို့ကိုကဒီလိုလေးကြိုက်တယ်ဆိုလို့ရှိရင်အတ္တကဒီလိုကြိုက်တယ်ဆိုရင်ကြိုက်တဲ့ပုံစံအတိုင်းသူကဖန်ဆင်းပြီးတော့နေတာနော်အေးအော်နေမာနာရတိနတ်တွေလို့ပြောလားနေမာနာရတိနတ်တွေလည်းဘယ်လိုနေကြလဲအေးသူတို့ကြိုက်တယ်ဖန်ဆင်းတာလေသူတို့နေခြင်းတဲ့ပုံပန်းတရံကိုသူတို့အကြိုက်တယ်ဖန်ဆင်းပြီးတော့မှနေကြတာသူတို့ရဲ့ပုံတွေကိုအဲ့ဒီလိုဆန်ဆန်ပဲနော်အတ္တရဲ့သဘောက သူကြိုက်တဲ့ပုံစံလေးအတိုင်းပဲနော်သူ့ရဲ့အကြိုက်နဲ့ကဲ့အောင်စီမံဖန်တီးပြီးတော့နေတဲ့အတ္တမျိုးဆိုတာရှိတယ်ဒါတော့သူ့ရဲ့အလိုက်အကြိုက်ကလေးကိုကြက်အောင်လို့ကြက်ကလေးတိုင်းပေါ့နော်လိုက်ပြီးတော့ဟောဒီခန္ဓာကိုယ်ကြီးလိုက်လုပ်ပြရတယ်ဟေးဒီနေ့သင်္นานသွားလိုက်စမ်းဆိုရင်သင်္นานရောက်ချလာတာပဲဟေးနောက်တစ်ပတ်မပေါ်လာနဲ့ဟောပါရှိုးပွဲရှိတယ်ဆိုပျောက်သွားတာပဲဆိုတော့ကိုယ်ပျောက်ရှင်လို့ပျောက်တာလားသူခိုင်းလို့ပျောက်တာလားဟွန်းခမရတို့မထီဘူးလွတ်တဲ့အသာကြီးပဲလွတ်ကြီးပဲ တပည့်တော်သွားချင်တာမဟုတ်ဘူးဗျာကလေးတွေပါလို့သွားရတာအဲ့လိုဟုတ်တယ်မလားကိုမပါဘူးအဲ့ဒါမျိုးอ่ะသယံဝတိအတ္တာတဲ့ဘာအတ္တာလဲသယံဝတိအတ္တာတဲ့နောက်တစ်ခုကတော့ဗါတယ်လေဒိဋ္ဌိကအတ္တအဲ့ဒါတော့တို့တို့ချင်းချင်းပြောကြမယ်ဆိုလို့ရှင်တော့ဦးဇုံတို့မျက်စိနာနာလျာကိုစိတ်ဆိုပြီးတော့ဒွါရ6ပါးတကား6ပါးရှိတယ်မို့လား စက်ခုံတရေဆိုတာမျက်စိနဲ့ပတ်သက်လို့ तू ကပိုင်တာတယ်ပြောရမယ်ဆိုလွယ်လွယ်နားလည်အောင်ပြောရမယ်ဆိုရင် तू ပြင်နေနေ तू အုပ်ချုပ်တဲ့ဂါဗနာတွေနဲ့တူတယ် तू ကနော်အဲ့တော့ဂါဗနာတွေနဲ့တူတယ်ဆိုတာကာလီဖိုးနီးယားဂါဗနာကာလီဖိုးနီးယားမှာ तू အုပ်ချုပ်လို့ရတယ်ဟုတ်တယ်မဟုတ်ဟောဘက်ကဂါဗနာဒီလာအော်စာပေးလို့မရဘူးဒီတိုင်းပဲမျက်စိကလည်းမျက်စိနဲ့ဆိုင်တာကို तू ပိုင်တယ် तू ကြိုက်တယ်လို့ချဲလဲကြည့်လို့ရတယ်သုံးရဲလုပ်လို့ရတယ် enjoy လုပ်လို့ရတယ်ပေါ့နားကလည်း तू ကြိုက်တာလေးအဲ့တော့မျက်စိနဲ့နားလျာကိုစိတ်ပေါ်လာတဲ့အရာတွေကို तू ကြိုက်တယ်လို့လေ तू စီမံဖန်တီးပြီးတော့မှ तू က အာခံခွဲတာပေါ့ဗျာသူတို့အဲဒီချမ်းမြေဆရာတော်ကြီးကတော့ဒါကိုသူကအင်္ဂလိပ်စကားလုံးနဲ့ခက်မိမိပြတယ် managing director managing director အပ်တာလားသူက manage လုပ်ပြီးတော့မှသူကဒါကိုသူကြိုက်တဲ့ပုံစံခံခွဲတာမဟုတ်လားစီမံခံခွဲတယ်ဆိုတာ managing director ပြောတာမဟုတ်လားလို့အေးအဲ့ဒီအပ်တာကိုသူ managing director အပ်တာတဲ့သူကဒါဟုတ်တယ်သူကြိုက်တဲ့ပုံစံအတိုင်းကို စီမံဖန်တီးပြီးတော့နေတဲ့ဟာတနေ့သူဆိုတာဟာဘယ်သူလဲပြောကိုပဲ ဒါပေမဲ့ကိုယ်စွမ်းကိုယ်စားကမရှိတော့ကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာငါတို့ကြိုက်တဲ့လောက်တော့လုံနေမှာမဟုတ်ဘူးဒီအတ္တကလေးပါလို့ငါတို့တလောက်မြင့်မြင့်မားမားတွေကိုတွေးနိုင်ခေါ်နိုင်စဉ်းစားနိုင်တာ enjoy လုပ်နိုင်တာပြောနိုင်တာဆိုနိုင်တာကြည်နိုင်တာမြင်နိုင်တာအဲအဲ့ဒါလို့စွမ်းရင်တတ္တိတွေလူတွေရဲ့စွမ်းရင်တတ္တိတွေထဲမှာဒါငါတို့တာမန်အဖြစ်နေဆိုမရနိုင်သူတို့ပါလို့ဒီတတ္တိရှိလို့ငါတို့လုံနိုင်တယ်ဆိုပြီးတော့ဒီလိုယူဆထားတာ နော်ဒါကိုတွေးမယ်ဆိုဒီလိုလို့ဒါကိုတွေးမယ်ဆိုဒီလိုတက်ကနေတက်ကနေတက်ကနေသူကနေသူချစ်ချစ်ချာချာလုံနိုင်တာသူကစီမံထားလို့အစင်သင်ကလေးကိုကဟုတ်တော့မလားဒါမန်နေဂျင်ဒါရိုက်တာတွေဆိုတာကသူ့ဌာနတွေဌာနတွေမှာတခါတည်းဒီဌာနကဘာလို့ဘာလို့အကုန်လုံးချပေးထားပြီးသားမဟုတ်လားကိုကသဘောရောက်တောက်တောက်တောက်ဆိုရိုက်ပြီးတော့မသူပြအပ်လိုက်တာဟုတ်တော့မလားကျော်လည်းမလုပ်တော့မလုပ်ဘူးမှန်းကြည့်တာဒီလိုပဲဒီလိုပဲသူတို့ enjoy လုပ်လို့ရအောင်အစင်သင်အကုန်လုံးဒီလိုလုပ်ပြီးတော့စီမံတာတော့ဒါကိုအဒိဋ္ဌာယကအတ္တာတဲ့အလုံးမဘယ်နှခုရှိလဲ6ခုရှိတယ် အဲ့တော့ဒီအတ္တကို စွဲပုံနေတဲ့မှာအတ္တကို စွဲပုံနေတဲ့မှာဒီအလွယ်ဆုံး အထင်ရှားဆုံးကတော့နိဝါဒီအတ္တပဲเนาะဘာအတ္တလဲနိဝါဒီအတ္တပဲအခုပဲဦးဇင်းတို့ဒါအတုပါလာ ပြန်လာခဲ့ကြတာเนาะလူတွေဟာသေပြီဆိုရင်အဲ့ဒီအတ္တတွေအစွဲတွေအဲ့ဒီမှာပေါ်တာပဲအဲ့ဒီမှာပေါ်တာเนาะ တရုတ်သင်းတစ်မျိုးကလားသင်းတစ်မျိုးဗမာသင်းတစ်မျိုးအာဖရိကတွေသင်းတစ်မျိုးဘိုးတွေသင်းတစ်မျိုးဟုတ်တယ်မဟုတ်လားမပေါ်ဘူးလားအဲ့ဒီနားတွေမှာဘာတွေတင်တယ်လဲဘာတွေရေးတယ်လဲဘာတွေလှုပ်တယ်လဲဘာတွေអော်တယ်လဲဘာတွေဆိုးတယ်လဲဘာတွေရွတ်တယ်လဲအဲ့ဒါတို့အထာတွေကြီးပဲတို့အစွဲတွေကြီးပဲဟုတ်တယ်မဟုတ်လားလို့အခုကြတော့ငွေတွေကိုအများကြီးပဲထည့်ထားတာအစ်စ်တွေလားလို့ကြည်တယ်ဟုတ်ဘူးအတူတွေအစ်စ်ဆိုတော့တရွက်လောက်ကောက်နှိုက်လာမလို့ဒကမာကြီးဦးစင်မြားအကျွေးတွေပေါ်လို့လို့ဒကမာကြီးလှူပါအောင်လို့ပြောပြီးတော့ယူခဲ့မလို့ ဒီဓမ္မကြီးကဦးဇင်းတို့ဓမ္မနန္ဒကျောင်းရဲ့မိခင်ကြီးနော်ဟောဒီဒီလီစီတီမှာကျောင်းစတယ်တော့ဓမ္မနန္ဒကျောင်းဆိုတာစတယ်တော့အဲ့ဒီဓမ္မကြီးတွေကစတယ်တာနော်ဆရာတို့ဒီလည်းနန္ဒလည်းမန်းလေးသားသူတို့ကလည်းမန်းလေးသူနော်အဲ့ဒီကနေပြီးတော့မန်းလေးသားနဲ့မန်းလေးသူအဲ့ဒီကနေပြီးတော့ကျောင်းတယ်လာတာအမတန်ကျေးဇူးများတာအဲ့လိုအသက်69နှစ်မှာဆုံးသွားတယ်သူကတော့အိမ်မှာနေတာနော်လူကတော့မထနိုင်ဘူး ကြောင်းပွဲတွေများရောက်ပြီဆိုအကုန်ထုတ်တာအိမ်ကနေသမီးတွေသားတွေသွားကြလောက်ကြကင်ကြဆိုပြီးတော့အဲဒါသမီးတွေလည်းတော်လို့ပေါ်လေအခုပြီးပြီကြောင်မှလုံနေကြတာသိတဲ့တိုင်ဝိဇ္ဇနတို့ကြောင်းအတွက်တမကပါဘူးဒီဓမ္မနန္ဒကြောင်းရဲ့လာတဲ့ပြိတ္တတွေတို့သူတို့ချစ်ကြွေးတာစားနေကြတာအမတန်ကျေးဇူးများတာအမတန်ကျေးဇူးများတာဒါကြောင့်ဝိဇ္ဇနတို့ကတန်ခါ၅ပါးလုံးဆရာတော်သောမနာစတော်ကြီးပါနော်ကြွပြီးတော့ချစ်ဖြောက်ပေးပါတယ်ပြောချင်တာတခြားမဟုတ်ပါဘူးလူတွေသိပြီဆိုရင်အတ္တဇွဲရဲ့သဘောတဘာဝအကုန်ပေါ်လာတယ် အကုန်ပေါ်လာတဲ့အခါကျတော့အတ္တကလေးရှိပြီလို့လက်ခံပြီဆိုလို့ရှိရင် အတ္တဒါလေးကအိုလိုပဲသေးသေးဘာဖြစ်လို့ပဲသေးသေးသေးပြီပဲဆိုကြပါစို့နော်နောက်တစ်ဘဝမှာငါတို့ရှင်အောင်မဲ့ဟဲ့ဆိုလို့ရှိရင်မျောလင့်ချက်ကလေးမလာဘူးလားလို့များတယ်လာတယ်ဒါတော့အေးငါတို့ဦးဇင်းတို့ဗုဒ္ဓဘာသာတွေပြောကြဆိုသူများမပြောနဲ့ကိုအတင်းကိုပြောကြအောင်နော်နော်နောက်ဘဝအသေးကောင်းအောင်ဘဝကောင်းဘဝကူးလေးကောင်းအောင်တော့လှုပ်ထားအောင်ပါဟောမပြောဘူးလား ဘာတဲ့လဲပြောတာဘဝကူးကောင်းအောင်တယ်ဘာတွေများကူးလဲအဲ့ပတ်စံတွေလည်းမီးရှို့ပလိုက်မှာပြီးတော့လည်းအိမ်တွေလည်းမီးရှို့မှာစက်ကူတွေနော်ခမရတို့ဝတ်ထားတဲ့အခုဝတ်ထားတဲ့လေလည်းပါမမှတ်လားပါပါဘူးအဖို့တဏ္ဍာမအကုန်ချုပ်ယူထားမှာပါနော်ဗမာပြည်မှာလုံကြီးမွတ်တယ်လည်းပဲကလကာတောင်ဘုန်းကြီးတွေမရလိုက်ဘူး ဗမာပြည်နေတော့ကတော့လုံကြီးတွေဝက်ကြတော့ရသေးတယ်အခုလည်းမရတော့တဲ့စကတ်တူတွေဝက်ကုန်တော့ဘောင်းမူတူတွေနဲ့ဆိုတော့ဘုန်းကြီးကြောင့်မလိုက်ကမရှိတော့ဟောတော့ကတော့ဟောလို့လိုက်ကြတယ်အများကြီးပဲကျတို့ခန်းစည်းတွေကလည်းလှုပ်ထားတာအပေါ်ထဲမှာမျက်နှာကျစ်တွေရောဟောတော့ကတော့အမျိုးသမီးတွေဝက်ထားပဲပြီးတော့လည်းဘုန်းကြီးတွေကောင်းပေါ်ရောက်လာတာပညာတည်ဆိုတော့လည်းကျတို့လည်းဒီလိုပဲမသားကြင်အိတ်မသားဖြာပေါ်အိတ်ကျတို့ကိုရင်တော့ကဟုတ်အိတ်ထားနော်လူများသိပြီဆိုခဲပြေးကြတော့တာအတင်းကျိုင်းကိုဘာဖြစ်လဲလဲဆိုတော့ဟိုဂရင်တော့ဂရင်မရှိဘူးဖြာရတယ်အဲ့တော့ဖြာယူလာတယ်ကျုပ်တို့ပြီးတော့ခင်းအိတ်တာ ဘာတစ်စေးမှမချောက်ဘူးဒါမှမဟုတ်ဖုန်းကြောင့်တစ်စေးချောက်လို့ပြောသေးတယ်ကျုပ်တို့ချောက်ကြားလာဘူးတစ်ခါမှချောက်ခံမဘူးမသားကလေးအိတ်မသားဖျားဖို့အိတ်လာတာမသားမသားသေပြီးသားမသားရဲ့အခင်းကိုခင်းအိတ်လာတာဘာထုလက်တာလဲမသားပဲဥစားဟုတ်တော့မလားဆိုတော့ဘယ်ရောက်တော့မှမသိဘူးစကားလေးရရှိတယ်နိဝါဒီအတ္တပြောတာအဲ့တော့ဒီဘုရားကောင်းစားရေးပြီးရင်နောက်ထပ်ရှင်းဖို့ဆိုနောက်ထပ်ကောင်းစားရေးမလုပ်ဘူးလား လှုပ်တဲ့ခါကျတော့ကျုပ်တို့ကဟောဒီဘဝဒီခန္ဓာကြီးတာသေတာဟိုမှာကူးအောင်ပါဘာကူးပါလဲဟွန်းဟုတ်ဘာဘာမှန်းတော့သူကူတော့ကူးမှာသူတို့ကနောက်ပါဘဝကူးကောင်းအောင်ပြောတယ်လေခင်ဗျားတို့ပဲနော်ဘဝကူးကောင်းလောက်ပဲဆိုတော့ဟောပါအောင်ပါသူတို့ကရှိတယ်ကူးမရလေးကဘာကူးမလို့တော့မသိဘူးကြံတဲ့လူတွေကတော့အကုန်ချုပ်ဥထားလိုက်တာဘာမှမကူးဘူးဒီဘဝယုံနံဒီဘဝမှာဘာဖြစ်သွားပြီလဲချုပ်ပြီပြီးပြီဟိုဘဝယုံနံဟိုဘက်သက်သက်ကာမတ္တတိနေသွားတာနော် ဒါတော့အခုဝိဇ္ဇာတော်ဗုဒ္ဓဘာသာတွေမှာအခုအကူးတယ်ကူးတယ်လို့ပြောနေတာလေးကအဲ့ဒါလေးက something ဖြစ်နေပြီအခုစောစောလေးတော့ငါဦးဇင်းပြောကြတယ်မဟုတ်လားလို့အရာလေးလို့ပြောတာဘာမှပြောမှမသိလို့အရာလေးလို့ပြောတာအဲ့ဒါကိုရုပ်လို့လည်းပြောလို့မဖြစ်နာမ်လို့လည်းပြောလို့မဖြစ်အယောင်လည်းဆိုးလို့မရအကောင်လည်းပြလို့မရဆိုတော့ဦးဇင်းတို့ဘာနဲ့ပြီးလျက်လဲဆိုအရာလေးနေပဲပြီးလျက်ရတာအဲ့ဒါလေးပြောတာကွာနဲ့ပြီးလျက်ရတာဟုတ်တယ်မဟုတ်လား something လေးအင်္ဂလိပ်မှာသူတို့ပြောတယ်လေအဲ့ဒါ except apart from the mind and matter တဲ့သူက except something apart from mind and matter သူတို့ပြောတာယုံနာမှတပါ something ဒါ something ပါလဲဆို something is something နဲ့သူတို့လည်းပြောဒါပဲဒါပဲသူတို့ပြောတတ်တယ်သူတို့လည်းဒါပဲမပြောတတ်တော့ဘူးအဲ့ဒါ something is something ဟာဦးဇင်းတို့မှလည်းရှိနေတယ်စွဲနေတယ်အဲ့ဒီတော့အဲ့ဒီနိဝတိအတ္တကဒါလေးကို သူတို့ကဦးဇင်းတို့မြန်မာတွေမှာတော့နော်ကိုတက်တယ်လို့ခေါ်တဲ့ခါကျတော့အဲ့ဒါလေးကိုအသက်နဲ့ပတ်သက်လို့နေတာတွေ့အသက်ကောင်းနော်တချို့ကလည်းအဲ့ဒါလေးကိုပဲလက်ပြားကောင်း တချို့ကလည်းပဲတချို့ကလည်းအဲ့ဒါလေးကိုဝိညာဉ်ကောင်းဆိုတော့မခေါ်ကြဘူးလားဘာကိုပြောချင်တာလဲဆိုရင်သူတို့ဇီဝအတ္တကိုပြောတာပဲအသက်ရှင်နေတဲ့အတ္တလေးရှိတယ်ဆိုတဲ့အစွဲကိုဒါကိုညွှန်းဆိုတာပဲဒါနော်တကယ်တမ်းကအဲ့ဒီလိုမျိုးအတ္တဆိုတာကမရှိဘူးလို့ဒီသင်္นานတွေကလည်းသင်ပါတယ်ဘုန်းကြီးတွေကလည်းဟောပါတယ်စာတွေကလည်းရေးပါတယ်ကျွတ်သလားအဲ့ဒီလိုရိုးရိုးသားသားဖြေမှာဟော ဒါတော့မြတ်စွာဘုရားဒီအနတ္တလက္ခဏာတုတ်ကိုဟောရတာကဆန်းသလားဆန်းမှုနော်ငါညီမြခြင်း အတ္တအတူတူပဲဟုတ်တော့မလားအတ္တသည်ငါငါသည်အတ္တခွဲလို့မရဘူးခွဲလို့မရဘူးအဲ့ဒီတို့ကြောင့်မလို့ဟောတာလေးတွေကိုတီမြဲရေးရှင်တန်ရေးတွေနဲ့အဲ့ဒါလှုပ်တော့နောက်ဘဝကောင်းစားရေးတွေနောက်တစ်ခါဘဝကူးဖို့ဆိုပြီးတော့လှုပ်ကြရတယ် လုံးတဲ့ခါကျတော့ဒီနိဝတိဆိုတဲ့အတ္တကလေးသူမဟုတ် something လေးဟာကျုပ်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတယ်နော်ရှိပြီးတော့အခုသေသွားပြီသေပြီးလို့ရှင်နောက်ဘဝရောက်မယ်ဟောသူတို့ကအရာဝတ္ထုတခုလူတ္တတော်ကသွားတယ်လို့မျိုးအဲ့ဒီလိုမျိုးနဲ့ပြောကြတယ်ပြောကြတော့အဲ့ဒီရဲ့အပြောဟာနော်အတွေးကလာတာ အပြောဘယ်ကလာလဲအတွေးကလာတာဒါတော့ဒီအတွေးပေါ်အောင်ဘယ်ကလဲဆိုတရားရောက်ကပေးလိုက်တယ်ဒီ ဒီဟာမျိုးတွေးလို့ရအောင်ဟုတ်တယ်မဟုတ်လားဝါရတစ်ခုကိုမေးလိုက်တယ်အဲ့ဒီဝါရကဟိုးကဘာဦးကစခဲ့တာအဲ့ဒါပြန်ပြီးတော့နေတာဗုဒ္ဓဝါရမတိုင်ခင်ကအမြင့်ကို စွဲပြီးတော့ဟိုးအနေကြီးတွေကိုရအောင်နော်အခုထူထောင်လိုက်တာတတ္တဝါတွေ30ပုံနဲ့နဲရလားနဲဘူးထူထောင်ထားတာဒါတော့အဲ့ဒီလိုမျိုးအနေနဲ့ထူထောင်ပြီးတော့မှနော်နေလိုက်တာတတ္တဝါတွေကဟောဒီအတ္တကလေးနဲ့ နော်သွာလာနေတဲ့အခါကျတော့ဟောဒီအတ္တကလေးဟာရှိနေတယ်ဒါကြောင့်ငါတို့ရှင်းနေတယ်ဒါကြောင့်ငါတို့ဘဝကူးတယ်ဒါကြောင့်ဘဝရတယ်ဒါကြောင့်လူရည်လက်ရည်လို့ဖြစ်တယ်ဆိုပြီးတော့ယူဆတယ်အဲ့ဒီယူဆတော့အဲ့ဒီဟာလေးကခုနကပြောခဲ့ပြီးမသေးခင်ဘယ်မှာရှိတယ်လဲဒီမှာရှိတယ်လို့ယူဆတာဒါတော့မသေးသေးခင်ဒီမှာရှိတယ်ဆိုရင်သေရင်ထွက်သွားမှာမဟုတ်လားအဲ့ဒါကိုနိဝါဒီအတ္တဘာအတ္တလဲ အဲ့တော့အဲ့ဒီလိုမျိုးဦးဇင်းတို့ဗုဒ္ဓဘာသာတွေအခုပြောသလိုဆွဲသလိုမျိုးဟိန္ဒူတွေမှာလည်းထုံနည်း၎င်းပဲဒီနိဝတိအတ္တဆိုတာလည်းရှိတယ်ရှိပြီးတော့ तू ဟာဟောဒီခန္ဓာကိုယ်မှာမသိမချင်းနေပြီးတဲ့အခါကျတော့မသိမချင်းတခါတည်းသွားမယ်လာမယ်စားမယ်တောင်းမယ်ပြုမယ်အဲနောက်ပြီး တန်းကုန်လို့ပဲသေးသေးအကြောင်းတစ်ခုခုကြောင့်သေးသေးပြီးလို့ရှင်အဲ့ဒီအတ္တကလေးဘာဖြစ်သွားပြီလဲထွက်သွားပြီထွက်သွားပြီးတော့နောက်ထပ်တစ်ဘဝမှာဝင်မယ်အဲ့ဒီလိုမျိုးဘဝအဟောင်းကိုစွန့်ဘဝအသက်တွေအသက်တွေအသက်တွေခန္ဓာအိုကြီးကိုစွန့်အဟောင်းခန္ဓာအသက်ကလေးအငယ်လေးတွေကိုယူအဲ့ဒီလိုနိနေသွားတာကိုသူတို့လည်းပဲတန်တရာလို့ခေါ်တယ်ဘာလို့ခေါ်လဲတန်တရာလို့ခေါ်တယ်ဒါတော့ဒီဟိန္ဒူဗြဟ္မဏဝါဒမှာဆွဲတဲ့တန်တရာက ဒီအတ္တာကလေးဟာနော်အန္တဖားလေးကျိုးတည်တယ်လို့ပြောတခါတဲ့အန္တဖားလေးအကျိုးလေးကအန္တဖားတဲ့ဝင်ဝင် ပြီးတော့မတည်သွားတာအဲ့ဒါလို့ဆိုတော့ပြတ်မသွားဘူးပေါ့နော်အမြင်လက်တန်းပြီးတော့ဒီအတ္တလေးတန်းသွားနေတာအဲ့ဒါတော့ကျိုးတည်တဲ့ကျိုးလေးကတော့ဆွဲလိုက်ရင်ဒါကျိုးဆုံးရင်တော့ပြုတ်ကြနေကြမှာပေါ့ဗျာဟုတ်တယ်မဟုတ်လားကျိုးလေးကတော့ရှစ်ဆက်သွားတယ်အဲ့ဒီတတ္တတလို့ခေါ်တဲ့ဒိဋ္ဌိနိဝတိလို့ခေါ်တဲ့အဒိဋ္ဌိကြိုက်တယ်လို့ခေါ်နော် whatever you you give name နော် အဲ့ဒါလေးကမသေးဘဲနဲ့ဆက်ပြီးတော့သွားနေတယ်အဲ့တော့ဘဝတစ်ခုပြီးတစ်ခုသွားတာကိုသူတို့လည်းတန်တရာပဲတန်တန်တရာဆိုတာကဘယ်လိုခေါ်တယ်လဲဆိုရင် definition တူတယ်နော်ဒါပေမဲ့ယူဆပုံကွဲတယ်စလုံး definition တူတယ်ဒါပဲရုပ်တည်နံတည်အစင်မပြတ်ဒရဇတ်ဖြစ်နေတာကိုဘာလို့ခေါ်လဲတန်တရာလို့ခေါ်တယ်ဒါတော့ကောင်းပြီတန်တရာတို့ခေါ်တဲ့ရုပ်တည်နံတည်ဒရဇတ်ဖြစ်တယ်ဆိုလို့ရှိရင်ဒီဘဝကရုပ်နံဟာနောက်ဆုံးသုတိစေရဲ့ဥပ္ပတိဘယ် ပြီးပြီခမရတော့မဆက်နဲ့တော့မကူးနေတော့ဒီမှာရက်တော့ဟုတ်လားဘာမှဘဝမကူးနေတော့ဒီဘဝရဲ့နောက်ဆုံးစုတိစိတ်ရဲ့ဥပတိပင်ပြီးပြီဒီမှာရက်ထွက်သွားပြီဒီဘဝရဲ့ဒီဘက်ကဒီမှာချုပ်ပြီဒီဘက်ကယုံနေဘာမှမဟောတယ်မဖြစ်တော့ဟိုဘက်ကမကူးဘူးဒါတော့ဟိုဘက်မှာကြာတော့ဘာပြန်စလဲဆိုဘင်ပြီးဘာပြန်စလဲဟိုဘက်မှာဘာဖြစ်ရလဲရုပ်အသက်ဖြစ်ဒီဘက်ကနံအဟောင်းချုပ်လို့နံအသက်ဖြစ်ဒါတော့ယုံနံအဟောင်းချုပ်သွားပြက်သွားခြင်းဒီအကြောင်း ယုံနာအသက်ဖြစ်တာကအကျိုးအဲ့ဒီလိုမျိုးအကြောင်းအကျိုးအနေနဲ့နော်ဟောဒီတဏှာရှိနေသည်မြခုနကဒိဋ္ဌိရဲ့တဏှာရဲ့မာနရဲ့တန်တရားချက်တဲ့အကောင်တွေရှိနေသည်မြကာလပတ်လုံးဟောဒီခန္ဓာတန်တရားခန္ဓာကြီးကိုချက်ချက်ချက်ချက်ပြီးယူသွားတာဟာနော်မပြိနိုင်တော့ မပြီးနိုင်တော့တဲ့အတွက်ကြောင့်မလို့ဘတပွားပြီးတပွားနိဗ္ဗာန်မရောက်မချင်းဆက်သွားနေလို့ဟောဒီယုံနာတရားဒီကချုပ်လက်ဟိုကိုဖြစ်လက်ဒီကချုပ်လက်ဟိုကိုဖြစ်လက်နဲ့အဲ့ဒါလိုအဲ့ဒါလိုအဲ့ဒါလိုသွားတာဟာမရနိုင်တော့လို့တန်တရာတန်ပုဏ္ဏပုဏ္ဏအဖမန်အထက်ထက်တရာနော်မထွက်နိုင်မလွတ်နိုင်လောက်ကိုရှည်လျားစွာဖြစ်ရခြင်းတဲ့နော်ထက်ထက်ဖြစ်တာကိုပါတယ်လေအေးဒါတော့ဗုဒ္ဓဘာသာမှာတန်တရာဆိုတာယုံနာနေအစင်မပြတ်ဒလဇဖြစ်တာကတန်တရာသူတို့ကြတော့မူအတ္တကလေးကဆက်သွားနေတာ နိဝါတိအတ္တကလေးကသွားနေခန္ဓာတွေတစ်ခုပြီးတစ်ခုအဟောင်းအသစ်ပြောင်းပြောင်းပြီးသွားတာဆိုတော့စလုံးတူတယ်ယူဆဖို့မတူဒါလေးကိုလက်မှတ်တာကောင်းပြီဒါကြောင့်မလို့ဗုဒ္ဓဘာသာဒီများမဲ့ယူဆချက်ကတော့ဒီယုံ nant နေရဲ့ဒလဇက်ဘလို့သွားတာလဲဆိုရင်အလုံးသိဉ္ဇိုတင်မိတာသိကြပြီသားနော်ပါဠိလေးတောင်နှလုံးထည့်ပေးလိုက်သေးတယ်ဗါတယ်လဲ တရားထိုင်ရင်ဇံရလောက်တယ်တိတ်လို့ဒီပဇာလာဝိယမီးတော့မီးလျံလိုပဲနဒီသောတော်ဝိယရေရေအလျင်လိုပဲရေစီးချောင်းကြီးလိုပဲရေခရင်ကြီးလိုပဲလို့ပြောတာဦးဇင်းတို့ကမ်းခြေတခုမှမြက်ကမ်းဘေးမှာထိုင်ပြီးတော့ချောင်းမှာပဲထိုင်တယ်မြက်ပဲထိုင်တယ်ပေါ့ဗျာကိုရှိကနေသွားနေတဲ့ရေစီးချောင်းကြီးတွေကဒီလိုသွားနေတာပြတ်ရလား မပြတ်ဘူးဒီနေ့ထိုင်ကြည့်ဒီတိုင်းပဲမနေ့ပြန်ထိုင်ကြည့်လဲတပက်ကထိုင်ကြည့်လဲဒီတိုင်းပဲဒါတော့ကြည့်လိုက်လို့ရှိရင်ပြက်နေကိုကဒါကြီးကမနေ့ကကြည်တာနဲ့ဒီနေ့ဒီနေ့ကြည်တာနဲ့မနေ့ပြန်ကြည်တာတူနေတယ်လို့မထင်ရဘူးလားဒါမှမဟုတ်တကယ်တမ်းကျတော့ဒီကအတူတူဟုတ်ရလားမဟုတ်ဘူးအခုစက္ကန့်ပိုင်းအတွက်မှကြည်လိုက်တဲ့ရေသည်နောက်တစ်စက္ကန့်ရောက်တော့အဲ့ဒီရေမဟုတ်တော့အဲ့ဒီလိုမျိုးစက်တိုက်စက်တိုက်ရုပ်တဲ့နံတွေကသွားနေတာအခုမှမီးတွေလင်းနေတယ်နော် ဟိုးဘက်ကတာပန်ကြီးတွေကနေတခါတည်းသူတို့ဒိုင်နမိုကြီးတွေနဲ့လဲပြီးတော့လှက်ပတ်ပြီးတော့ထုတ်ပေးလိုက်တယ်နော်ဒီမှာကသူတို့လိုချင်တဲ့ warranty တင်ပေးလိုက်တယ်အခုဖန်ချောင်းတွေဆိုလဲနေတာမိတုံမိတုံတွေ့ရလားအပြစ်ဘူးတစ်ခုနဲ့တစ်ခုအကြမှာဘယ်ဆိုတာကိုမမြင်အောင်အပြစ်ဘယ်ဆိုတာမမြင်အောင်အဲ့ဒါလောက်တွေဇက်ရဲသွားတဲ့ခါကျတော့ဦးဇင်းတို့ကဟောဒီရုပ်တင်တန်တွေကိုဒလက်ဇက်တဲ့တစ်ခုတည်းတီတိုင်းမြဲနေတယ်လို့ထင်တာဘယ်ပြောက်နေတယ်ဘယ်မနေမဟုတ်ပါဥပ္ပလည်းပြောက်ဒါတော့ဘယ်နဲ့ဥပ္ပပြောက်ရအဖြစ်နဲ့ပြက်ဘာဖြစ်နေတာလဲ ပျောက်နေတာမမြင်တော့ဘူးမရှိဘူးလို့ကိုထင်တော့တာနော်ဟောဒီမီးလေးလဲနေတာတပြက်ချင်းတပြက်ချင်းတုတ်တုတ်ရှည်လာနေတာအခုမမြင်ဘူးမှဒီတိုင်းပဲဇက်တိုက်ကြီးလဲနေမိကတော့ထိန်နေတာပဲလဲနေတာလို့မပြောဘူးလားမိတ်ကမမိတ်တော့ဘူးဒီတိုင်းပဲဒီတိုင်းပဲလားအဲ့တော့ဦးဇင်းတို့ရုပ်တင်နေတယ်လေဒီတိုင်းပဲထင်တာဖြစ်လာတာလည်းမမြင်ဘူးပြစ်သွားတာလည်းမမြင်ဘူးနှစ်ခုကြားမှာပြစ်တဲ့ဘင်လည်းမတွေ့တော့ဘူးအဖြစ်အပျက်တွေပျောက်ထွက်သွားတယ်တိတာဘာလဲတိလဲဆိုရေစီးချောင်းကြီးလိုတောက်လျှောက်ကြီးပဲမြင်နေတော့တာ အဲ့ဒီတော့အဲ့ဒီလိုမျိုးနဲ့သွားတာဒါကြောင့်တကယ်တမ်းသွားတာကြတော့နော်တောက်လျှောက်ကြီးဒီတိုင်းသွားတာမဟုတ်ဘူးတဲ့ဆောင်းပုတ်ကလေးရေးထားတယ်အဲ့ဒါလေးဖတ်ကြည့်အဟောင်းယုတ်နံ မစ်ဆိုတော့ရေဆောင်ပုံနော်ဒါလေးကိုကိုကအချုပ်ကလေးတွေသူ့ရဲ့ဒီ gist လေးတွေကိုအဲ့လို မှတ်နိုင်ကြက်လက်ကြက်ထားရတယ်ပေါ့နော်မှတ်လက်မှတ်မရောကြိုးစားရတယ်ဒါဗုဒ္ဓဘာသာရဲ့ဘဝတန်တရားသွားပုံကိုပြောနေတာအဟောင်းယုံနံဒီဘက်ကနော်ချုပ်ပြပြန်တဖန်အသက်ဖြစ်ပေါ်သည့်ဟောဘက်ကဆိုတော့ဒီနှစ်ခုကြားမှာအဟောင်းနဲ့အသက် ချုပ်ပြချင်းကြောင့်အဟောင်းဘက်က ယုံ nant ချုပ်လို့ဟောဘက်မှာဘာဖြစ်တာလဲအသက်ယုံ nant ဖြစ်တယ်အဲ့ဒီယုံ nant ကိုပဲဘဝခေါ်တာမဟုတ်လားဒါကြောင့်အဲ့ဒီလိုနီးနေသွားတဲ့သဘောတရားကို အကြောင်းကျိုးဆက်သဘာဝကိုပဋ္ဌာန်းမှာနတ္ထိပစ္စည်းဝိကတာပစ္စည်းတဲ့ဦးဇင်းတို့တင်နန်းသားတွေခြေနေပြီးပြီတင်နန်းတက်တဲ့စာအုပ်ပြောတာဖိထိုင်ရလို့ဟိုထဲထိုးဒီထဲထိုးမရောက်ကြတော့ခြေလို့နော်နတ္ထိပစ္စည်းဆိုတာမရှိသောအဖြစ် ကျေးဇူးပြုပေးတာတနည်းနေရာဖယ်ပေးလိုက်တယ်တမတတွေခုရှိနေတယ်နောက်တမတလာထိုင်လို့မရဘူးလေ तू က legally တမတပဲဟုတ်တယ်မလားဒါကြောင့်မလို့ဒီတမတကနေပြီးတော့မှသူ့တတန်ကုန်လို့တော်လကောင်ပေါ့နောက်တစ်ခါပြန်လို့မနိုင်လို့တော်လကောင်ဒိုရီမိုလည်းတေလို့တော်လကောင်ဒိုရီမိုလည်းပဲသူ impeachment လောက်ခံရလို့တော်လကောင်တခုခုနဲ့တော့သူ့ကိုဖယ်ရတော့မယ်ဖယ်မှ discipline လွတ်မယ်ဒီကလက်ထန်လွတ်မယ်လေအဲ့ဒီကြမှာနောက်တမတလာမှာဒါတော့ရှေ့တမတကဖယ်ပေးရတယ် ဒါတော့ကလထိုင်ကြီးလွတ်သွားတယ်ယာတုလွတ်သွားတယ်အဲ့ဒီလွတ်နေတဲ့ empty ဟာဒီ empty ဖြစ်နေတာအဲ့ဒီ space ကသူ့အတွက်လာဖို့အတွက်အကြောင်းဒါကိုပြောတာဒါကြောင့်ဟောဒီမှာဟေးမင်းယာတုလွတ်နေပြီကလထိုင်လွတ်နေပြီလာထိုင်တော့ဆိုမှလာထိုင်ရတာဟုတ်တယ်မဟုတ်လားဒါတော့ तू ကဘာလုပ်ပေးရလဲဆိုရင်နတ်တိမရှိအောင်နေပေးရတယ်ဖြောင့်ပေးရတယ်ဖြစ်ပေးရတယ်ဝိကတကင်းကွာပေးရတယ်အဲ့ဒါနဲ့ဆက်ဆက်လို့မရတော့ဒီယာတုနဲ့ဒီအလုံးနဲ့ဆက်ဆက်လို့မရဘူး အဲ့ဒီလိုမျိုးမရှိသောအဖြစ်ကင်းကွာသောအဖြစ်ဒီဟာကိုလက်လက်မှုတစ်ခုဖြစ်အောင်လုပ်ပေးရတယ် vacancy တစ်ခုဟာဒီ vacancy ထဲမှာနောက်ထပ်လာမယ့်ဟာလည်းအစင်းသိရှိရမယ်အဲ့ဒီလိုနင်းနေသူကအထောက်ပံ့ပေးလိုက်တာအေးငါတော့တော်ပြီကွာမင်းလောက်တော့ဟုတ်ပြီဆိုတော့ဒါမျိုးပြောတာအဲ့ဒီလိုနီးအဖြစ် gain နော်ငါတို့ဒီဘက်ကအဟောင်းနေတော့ပြစ်ပြီကွာဆုံးပြီဟေ့ဒါတော့မင်းတို့ဟိုဘက်ကညီငယ်လေးတို့ညီမငယ်လေးတို့မင်းတို့ဟိုဘက်ကစစ်တာဝယ်ယူတော့ဆိုပြီးတော့ဒီဘက်ကအကြောင်းအဖြစ်နဲ့ပေးလိုက်တာ ဒါတော့သူတို့ကဟိုဘက်မှာလွတ်လွတ်လပ်လပ်ရုပ်အသက်နာအသက်ဖြစ်ခွင့်ရတယ်အဲ့ဒီရုပ်အသက်နာအသက်ကိုဦးဇင်းတို့ဗုဒ္ဓဘာသာကဘဝလို့ခေါ်တယ်ဟုတ်တယ်မလားအဲ့ဒါလို့နင်းနေသွားတာဒါကြောင့်ခုဘဝရုပ်နာချုပ်ပြစ်ပြန်တဖန်အသက်ဖြစ်ပေါ်သည်ဒါတော့ဒီဘက်ကယုံနံချုပ်ပြလို့တဖန်အသက်ဖြစ်တယ်အဲ့ဒါလိုနီးနဲ့ဇက်တိုက်ဇက်တိုက်သွားတာကိုဘာလို့ခေါ်တန်တရာလို့ခေါ်ပါ၏တဲ့ဒါကြောင့်သွားတဲ့သူ့ရဲ့ process သူ့ရဲ့ဟောဘယ်လိုခေါ်မလဲဆိုရင် သွားတဲ့ method နီလန်းကဘလို့လဲဆိုရင်အောက်ဆုံးမှာပါတယ်ဟောင်းချုပ်တက်ဖြစ်ကြောင်းကျိုးဆက်အဲအဲ့ဒီမှာရအဲ့ဒီမှာရအဲ့ဒီမှာရဒါဦးဇင်းတို့ဗုဒ္ဓဘာသာရဲ့အတိကအကြောင်းရဒါလေးမှတ်သတ်မှာဒါကိုပြောချင်တာဒါကိုပြောချင်တာစာလေးပါဇက်ထဲရောက်နေတော့မရဘူးနော်ဒီထဲရောက်တယ်နော်ခင်ဗျားတို့တယောက်မှလည်းပဲဟိုကလေးမပါအောင်အုံနောက်နဲ့သုံးဘုန်းကြီးပြေးတာအလွတ်ကြည့်ပြီးဒီတော့ရနိုင်ပါတယ်ဗျာဆိုပြီးတော့မှတခါတည်းမေတ္တာသုတ်ကြည့်တယ်လို့ယတနုဘာဝဒရစ်ခါနေဝါနေအဲ့ဒါမို့တော့လာမပြန်နဲ့ဟလားလူကြီးဆန်ဆန်တွေး ဒီကြောင်းကျိုးဆက်ဆိုတဲ့ဟာဦးဇင်းတို့ဗုဒ္ဓဘာသာရဲ့တကက်အမတိတီးချေဒါကိုနှုတ်လိုက်ရင်ဗုဒ္ဓဘာသာပြီး Buddhism is out of the realm ပဲဟောဒီစကားရမရှိတော့နော်ဒါကြောင့်ဒီသွားနေတဲ့ဘဝတန်တရားဘလို့သွားတယ်လဲဆိုအကြောင်းအကျိုးဆက်ပြီးတော့သွားရတယ်ဖြစ်ပေါ်လာတဲ့ယုံနာအသက်ဒီသူ့ကိုကျေးဇူးပြုတဲ့အကြောင်းကဲလို့ရပါမလားမရဘူးလေဟိတုပစ္စေနာပစ္စယောပစ္စယဆိုတာဘာခေါ်တယ်လဲဆိုရင်နော်ဒီ ဟောမဖြစ်သေးတာ ဖြစ်ပေါ်အောင် ဖြစ်ပြီးသားကိုတီးအောင်နော်ယေရှုပြုပြီးတာကိုပြစ်စရလို့ခေါ်တယ်မဖြစ်သေးတဲ့အရာကိုဖြစ်ပေါ်အောင်ဖြစ်ပြီးတဲ့အရာတီးအောင် လုပ်ပေးတာကိုဘာလို့ခေါ်လဲဆိုရင်ပြစ်စရပြစ်စီဒါကြောင့် तू အကြောင်းအထောက်ပံ့ဒါတော့အရာတိုင်းမှာဘာရှိတယ်လဲဆိုလို့ရှိရင်သူတို့ရဲ့အကြောင်းကိုစီရှိတယ် everything has its own cause not without cause nothing will happen and this universe အကြောင်းကင်းပြီးဒီစစ်ကြောလာတဲ့မှာဘာမှမဖြစ်ဘူးเนาะဒါတော့ဗုဒ္ဓဇင်ကဘာကြောင့်မလို့ဒါကိုကင်ထားတယ်လဲဆိုရင်ဒီဖြစ်နေရတဲ့အကြောင်းတွေထဲမှာเนาะအခုမှထပ်ဖြစ်တာမဟုတ်ဘူးတဲ့အဲ့ဒီဟာကိုနှုတ်လိုက်လို့ရှိရင်ဦးဇင်းတို့ဘဝတွေဖြစ်တဲ့အခါတွေမှာ ကုသိုလ်အကုသိုလ်အကြောင်းတွေဆက်ဆက်ပြီးဘဝတွေဖြစ်တဲ့အခါတွေမှာကုသိုလ်အကုသိုလ်တွေရဲ့အရှိန်တစ်ခုနဲ့တစ်ခုမတူမှုကြောင့်မလို့ကုသိုလ်လုပ်ပြီးတော့ငရဲကြတာအကုသိုလ်လုပ်ပြီးတော့နတ်ပြစ်တက်တဲ့အရာပုံစံတွေရှိနေတော့ဒါတွေကိုလွဲမှားသွားနိုင်တယ်။နော်ရင့်ကျက်တဲ့အကြောင်းတရားမရင့်ကျက်တဲ့အကြောင်းတရားဆိုတာတွေရှိတဲ့အခါကျတော့ဒီလိုမျိုးကွက်ကြော်အကျိုးပေးတာတွေရှိတဲ့အတွက်မိမိတို့ကဒီအကြောင်းကျိုးကိုမှန်ကန်အောင်ယူဆတာမှာမယူဆတဲ့ဒိဋ္ဌိဝန်တတ်တယ်တဲ့။ဒိဋ္ဌိဝန်တတ်တယ်။ဒါကြောင့်ဟောင်းချုပ် သက်ဖြစ်ကြောင်းကျိုးဆက်เนาะအဟောင်းချုပ်လို့ဘာဖြစ်ရတယ်လဲအေးအဲ့ဒီအဟောင်းနဲ့အသက်ကိုဘလို့ဆက်တယ်လဲအကြောင်းနဲ့အကျိုးဆက်ပါတေပြီးသွားပြီပြက်ပြီးသွားပြီဆိုပြီးတော့ဒါကြီးကအသုံးဝင်မှုလို့မထင်နဲ့သူတို့ဒီနောက်ထပ်အသက်ဖြစ်ဖို့အတွက်အကြောင်းအထောက်ပံ့ supporting လုပ်ပေးလိုက်တာ support လုပ်ပေးလိုက်တာဖြစ်အောင်လုပ်ပေးလိုက်တာဒါကြောင့်ဟောင်းချုပ်သက်ဖြစ်ကြောင်းချိုးဆက်ဒါကိုညံလှက်နေရမည်ဆိုညံနဲ့စဉ်းစားယူတဲ့ကြက်ပြီးတော့စာမွေးဖြစ်သလိုမယူနဲ့ နော်ဉာဏ်နဲ့စဉ်းစားယူဒါတော့ Buddhism based on the knowledge နော်ဗုဒ္ဓဘာသာက knowledge အပေါ်မှာအမိပြုရတယ်ဘာဖြစ်လို့လဲဆိုလို့ရှိရင် blind faith ကို Buddhism ကလက်မခံဘူးဒါတော့ blind faith ကိုဘယ်သူထိန်းထားတယ်လဲဆိုရင် knowledge နဲ့ထိန်းထားတာ knowledge နဲ့ထိန်းထားတာတတ္တာအရေးကြီးပါဤဘုရားဘာသာမှာတတ္တာမပါဘာမှလုပ်လို့မရပါယုံကြည်ချက်လေ မယုံကြည်ဘာမှမလုပ်ဘူးဒါပေမဲ့အဲ့ဒီတတ္တာဟာသူကြီးပဲတယောက်တည်းသွားလို့ရရလားဆိုတော့မရပါပညာနဲ့ထိန်ရတယ်ဘာနဲ့ထိန်လဲဗုဒ္ဓဘာသာရဲ့လက်ခံယုံကြည်จิตတိဘယ်ပမာအမိပြုအေးကြောင်းကျိုးဆက်သွယ်မှုဉာဏ်ပညာပြောကြဆိုချုပ်မယ်ဉာဏ်ပညာပေါ်မှာအမိပြုရတယ်ဘာပေါ်မှာလဲဉာဏ်ပညာပေါ်မှာအမိပြုရတယ်ဉာဏ်ပညာပေါ်မှာအမိပြုဉာဏ်ပညာပေါ်မှာအခြေခံစဉ်းစားမှဒါကို အဖြစ်ပေါ်တယ်တဲ့ ယုံကြည်ခြင်းတစ်ခုတည်းနဲ့ဉာဏ်ပညာမထက်ရင်ဒီယုံကြည်ခြင်းမျိုးဒီသူကလေးလေးနက်နက်တွေးခေါ်ရတဲ့ဉာဏ်ပညာမပါတဲ့အတွက်ဒီယုံကြည်ခြင်းမျိုးက blind faith လို့ခေါ်တယ်ဒါကို Buddhism ကအာမပေးဘူးလက်မခံဘူးနော်ဒါကြောင့်တတ္တာကိုဘာနဲ့ညှိလဲပညာနဲ့ညှိရတယ်ပညာကိုလည်းတတ္တာနဲ့ညှိရပါတယ်ဒါကြောင့်ဉာဏ်လှက်နေရမည်ဒီအကြောင်းအရာတွေဟာဉာဏ်နဲ့မိမိတို့ကလွှာလွှာပါပါနော်တေးသေးဒီနှုတ်နှုတ်တခါတဲ့နဲ့နဲ့နော်နော်မုံမှွေးသလိုမှွေးပြီးမှ စဉ်းစားကြည့်ရတာအဲ့ဒါလို့စဉ်းစားပြီးမှအဖြစ်ပေါ်နိုင်တာဖြစ်တဲ့အတွက်ဒီကြောင်ကျိုဆက်ဒါကိုစစ်ပါ နော်စီစစ်ပါစီစစ်ပါဒါကိုစီစစ်တယ်ဆိုတာတစ်ခါတည်းသေးသေးချာချာတခုချင်းကိုမကြော်ရဘူးအဲ့ဒါမျိုးလောက်တာခေါ်တယ်ညံလှက်နေရညံကိုမိမိတို့လှက်လက်ပါပါနဲ့သုံးပြီးတော့မှစဉ်းစားပါတွေးခေါ်ပါလို့ဆိုလိုတယ်ဒါကြောင့်ကောင်းပြီဘဝတန်ဒီဟိန္ဒူဗုဒ္ဓဟိန္ဒူနဲ့ဗုဒ္ဓဘာသာရဲ့ဘဝတန်တရားသွားပုံလေးကဒီလိုခြားနာတယ်ဆိုတာလေးကိုဆရာတော်ကြီးရဲ့ ချမ်းမြေဆရာတော်ကြီးရဲ့နောက်စကလုံးလေးတွေထည့်ပြီးတော့ထပ်ရှင်းပြပေးတယ်ဒါတော့ကောင်းပြီအောက်ကဟာလေးကိုဆက်သွားမယ်ဒါတော့ဟောဒီအတ္တလို့ခေါ်တဲ့အရာလေးဟာအတ္တလို့ခေါ်တဲ့အရာလေးကသူကမိမိအဲတတ္တဝါတွေကခန္ဓာကိုယ်တွေကိုရောက်ပြီးတော့တဘဝပြီးတဘဝတန်တန်တကူပြီးတခုနော်ဟာယောက်ျားဖြစ်လဲမိန်းမဖြစ်လဲအထီးဖြစ်လဲအမဖြစ်လဲတလဲပြန်လူဖြစ်မယ်နတ်ဖြစ်မယ်ဖြစ်ချင်တဲ့အယုတ်အကောင်တော့ဖြစ်ဒါပေမဲ့ပုံသဏ္ဍာန်အတ္တအပေါ်ယုတ်တော့ပြောင်းပေမဲ့အတွက်အတ္တလေးပြောင်းရင်လား မပြောင်းဘူးဒါတော့ तू ကလည်းပဲ तू လည်းပဲဘလို့ခေါ်မလဲအကုန်လုံး तू လိုချင်တာရချင်မှရမယ်ရတဲ့အရာတွေလည်း तू လိုပြည့်ချင်မှပြည့်မယ်တတ္တဝါတွေရဲ့လိုအပ်တာပြည့်တယ်ဆိုတာရှိရလားမရှိဘူးနော်တဟောင်းတပြောင်းပြောင်းတောက်လောင်နေတဲ့မိဘုံကြီးတဲ့ကိုထင်းပုံထက်လေထက်လေထက်လေထင်းနေထက်လို့ဝါပြီကွာတော်တော်ရက်ကြတော့လို့မိဘုံကြီးကပြောလားမပြောဘူးပြောအနောက်ဘက်ကပစိဖိတ်သမုဒ္ဒရာကြီး ရွာလိုက်တဲ့မိုးတွေတခါတည်းကုန်းပေါ်တွေမှာတော့တောက်တောက်ကိုလဲရအိမ်တွေပါမြို့တွေပြည့်နေဒီလောက်ရေတွေမြစ်တွေရှမ်းချောင်းတွေရှမ်းနေပင်လေကြီးကတော့လေရှင်တက်တယ်လို့ဟေးတော်ပြီကွာမလာကြနေတော့လို့ပြောတာရှိလားလောဘကြီးတဲ့လူလည်းဒီတိုင်းပဲနော်တော်ပြီကွာမယူခဲ့နေတော့ငါတော့ထားစရာမရှိဘူးလို့ပြောတာရှိလားဝိဇ္ဇုတို့လည်းဘဝတွေတော်ပြီကွာမပေးတော့နေလို့ပြောတာရှိလားကောင်းတယ်ဆိုရင်ရှင်မန်တေမောင်လို့ဟလား ရွက်ကုန်တဲ့ရလိုပဲကောင်းတာဆိုရင်လိုချင်တဲ့သူတွေကြီးပဲဘာရှိလို့လဲလောဘလည်းရှိတယ်တဏှာလည်းရှိတယ်အတ္တလည်းရှိတယ်ဟုတ်တယ်မလားလို့အဲ့ဒီတော့လောဘလိုလိုက်မပေါ်နဲ့လောဘဆိုတာဘယ်တော့မှပြည့်တယ်မရှိဘူးဒါတော့သူတို့လည်းပဲအဲ့ဒီအတ္တကလေးတွေကမလိုချင်တာတွေလည်းရနေမှာပဲမလိုချင်တာရလို့မကြိုက်တာတွေတွေ့ပြီဆိုလို့ရှိရင်တော့ဒါကြီးနဲ့ပေါင်းနေရတာကအပိယဟိတံပယောကောအေးမကြိုက်တာမလိုချင်တာတွေနဲ့ပေါင်းတွေ့သစ္ဆန်နေရပြီဆိုလို့ရှိရင်တော့ဒုက္ခတွေကြီးပဲ ဒါပေမဲ့လည်းပဲသူတို့လည်းတန်တရားကလွတ်ချင်ပေမဲ့လွတ်လို့ရရလားသူတို့မှလည်းမလွတ်ကြောင်နှုတ်ချုပ်နှောင်ထားတာရှိတယ်ဘုရားဗုဒ္ဓဘာသာတွေလိုပဲဘာလဲဆိုတော့လောဘဒေါသမောဟကိလေသာတွေပဲဒီကိလေသာတွေဆိုတာကအညစ်အကြေးနှောင်အဖွဲတန်ရောစင်လို့ပြောရင်အနှောင်အဖွဲနော်အဲကိလေသာလို့ပြောတော့အညစ်အကြေးလို့ပြောခြင်းပြောတနည်းမိမိကိယတတ္တဝါကိုဗျာပါလိုက်စုပူလောင်စေတဲ့ နှိစ္စတက်၍ထတ်ထတ်ညစ်ပင်ပြူတတ်လေဆယ်တွေကိလေသာတဲ့နော်မိမိကိညာတတ္တဝါကိုဆိုတာဦးဇင်းတို့မှာ individually ကိန်းထားတဲ့ပုဂ္ဂလိကကိလေသာတွေမရှိဘူးလားသူကသူကိလေသာကိုကကိလေသာကိလေသာတွေကတော့ရှိကြတာပဲသို့တော့တယောက်နဲ့တယောက်အနိုင်အမြင့်မတူဘူးလေရှိတယ်နော်တချို့ကလောဘနဲ့တယ်ဒါပေမဲ့ဒေါသကြတော့ကြီးတယ်တချို့ကြတော့ဒေါသနဲ့တယ်ဒါပေမဲ့တချို့ကြတော့လောဘကြီးတယ်အဲချို့ကြတော့လောဘဒေါသနဲ့တယ်ဒါပေမဲ့မာနာလေးကကြီးတယ်အဲဒါလိုလေးမရှိဘူးလား အဲဒီလိုကြတော့လဲလောဘဒေါသနဲ့တယ်လို့လည်းအဲ့တာမစ္စည်းကကျွန်တော်လည်းများလိုက်တာတူးရဲ့လားမတူဦးဇင်းတို့ရဲ့လာခဲ့တဲ့အခန္ဓာခံလေးတိုင်းသွားကြတာလူလေးလေးသွားနေကြတာဆိုတော့အဲ့ဒါတွေကဦးဇင်းတို့ကိုနှောင်ဖွဲ့ထားတာမလွတ်အောင်လို့နှောင်ဖွဲ့ထားတာတချို့ကအဲ့ဒီနှောင်ဖွဲ့ခံရတာကြီးကိုပဲသဘောကျတယ်လို့လို့ငါလာမဆန်းနေတော့ငါလာဆိုင်ငါတခါတဲ့နော်ပါတယ်လေအာဒေါသဒေါသကြီးတာကိုဂုံယူပြီးတော့ပြောတာ နော်ဒါကြီးကငါချီထားတဲ့ကြိုးကြီးပါလားခဲ့ဆိုတာတွေ့ရလားငါလာမဆန်းနဲ့တော့ငါဘလို့ကောင်းမှတ်လို့လဲငါတခါတည်းတောင်းနေဆိုထင်းကနေချပြတာဆိုတော့အမကတော့ငါတုတ်ထားတဲ့ချီကကြိုးကြီးကဒီလောက်ထိကြီးတာနော်ငါလည်းအဲ့ဒီကြိုးကြီးချီထားတော့ကိုမသိဘူးငါတော်တော်တုံးတဲ့ကောင်လို့ပြောတာနဲ့မတူဘူးလားအဲထူတယ်ဒါမှမရှိဘူးပြောတာဒါကြီးကိုကဲဒါဖြစ်နေရတော့ကိုကကိုကိုကိုမန္တာလေးကတခါထပ်ပြပြန်ပိုးမစိုးဘူးလားအဲပိုးစိုးတယ်မိုးပူရကဲငါတခါထမှောင်တခါထလာ အဲ့ဒီကိလေသာတွေဟာတဲ့အဲ့ဒီအတ္တကလေးမှာ तू လည်းအညစ်အကြေးတွေနဲ့ထင်းနေရောထင်းနေတော့အဲ့ဒီအညစ်အကြေးထင်းနေတဲ့မြတ် तू လည်းမလွတ်ဘူးသားသွားအောင်အကလေးအပေါက်ကလေးကိုကြိုးလေးထိုးသလိုဝင်ပြီးတော့တခါတည်း तू လည်းတီအောင်တွေ့အောင်အဲ့ဒါမျိုးဒါတော့အဲ့ဒီကိလေသာတွေက तू လည်းလွတ်ချင်လာတဲ့အခါကျဘာလုပ်ရတယ်လဲဆိုတော့သူတို့တွေကဒီကိလေသာကလွတ်ပြီးတော့ကိလေသာ စင်ကြယ်ရေးအတွက်ကိုယောဂကျင့်ရတယ်။ဘာကျင့်ရလဲ။ယောဂ နော်အဲ့ဒီယောဂဆိုတာဘာလဲဆိုရင်သူ့ရဲ့ definition ကရှင်တွဲခြင်းပေါင်းဆက်ခြင်းလို့အဓိပ္ပာယ်ရှိတယ်။ဘာလဲလဲရှင်တွဲခြင်းပေါင်းဆက်ခြင်းနော်အဲ့တော့ဘာဖြစ်လို့အတင်းလောက်ရတယ်လဲဆိုရင်ဒီကိလေသာတွေကင်းစင်ခြင်းလို့ရှိရင်ဒီယောဂအကျင့်ကိုကျင့်ပါတဲ့နော်ယောဂအကျင့်တွေကိုကျင့်မယ်ဆိုလို့ရှိရင်ကိလေသာကင်းစင်သွားမယ်ဒါတော့ကိလေသာကင်းစင်သွားပြီဆိုလို့ရှိရင်ဟောဒီအတ္တကလေးကတခါတည်း ဖြူဖွေးတောက်ပြောင်ပြီးတော့အဲ့လို one leg ပြီးတော့တဘာဝတက်တိတခုပြောင်းသွားတဲ့သဘောမျိုးပြောချင်တာနော်ဒါသေးသေးချာချာနားထောင်ပေါ့ဟုတ်တယ်မဟုတ်လားဟိုဆိုနေရွှေလောက်တယ်မဟုတ်လားဟောဘယ်သူမှလည်းရွှေပရင်တဲ့ဘာမှမဟုတ်ဘူးကျုပ်လည်းရွှေပရင်သားသားမဟုတ်ဘူးနော်ရွှေလက်စွတ်တောင်တစ်ခါမှမဝယ်ဘူးငငယ်လေးရတဲ့ဘုန်းကြီးဝတ်တာကျုပ်လည်းဖဏစုပ်နဲ့ဘုန်းကြီးလောက်လာတာဟုတ်လားရွှေဖြစ်မဲ့ဓာတ်သတ္ထုတွေကိုသူတို့ရွှေကျူရတဲ့အိုးတွေကိုအဆင့်ဆက်သူတို့ refinery လောက်တာရှိတယ်မဟုတ်လားလို့ ဒါတော့လှုပ်တဲ့အခါမှာ chemical တွေထည့်ပြီးတော့တသက်ချင်းတသက်ချင်းတသက်ချင်းဒီလိုကျိုးသွားတာရွှေဥတွေခေါ်တာမဟုတ်လားအဲ့လိုဥတော့နောက်ဆုံးအဆင့်ရောက်ပြီဆိုတဲ့အခါကျလို့ရှိရင်ဒီသူ့ရဲ့ရွှေမှာကတ်တဲ့ကြီးတွေအကုန်ကွာကြပြောင်ပြီးတော့ရွှေကရွှေချင်းပဲပေါင်းသွားတယ်ဟုတ်တယ်မဟုတ်လားအာမဟုတ်ရင်လည်းပြောအောင်ကျုပ်ကမှန်ပြောနေတာငြိမ်းမနေနဲ့ဘုန်းကြီးတိုင်းဘုန်းကြီးဆိုပြီးသိတယ်များမထင်နဲ့မှန်းချနေတာရွှေချင်းပဲပြန်ပေါင်းတယ်ရွှေကငွေနဲ့ပေါင်းရလားကျင်းနေရောပေါင်းလား ပေါင်းတယ်ထင်တယ်ရွှေရောကြေးရောရောတာချင်းနော်ဒါပေမဲ့နောက်ဆုံးအဆင့်ကိုပြောတာနော်နောက်ဆုံးအဆင့်ရောက်ပြီဆိုတော့ရွှေသာရွှေနေပဲပြန်ပေါင်းသွားတာရွှေထဲမှာပါတဲ့ကြီးတွေကဘေးကိုကန်ကန်ပြီးတော့သူတို့ကြီးကြီးချင်းတခါပါဖြစ်လေပြန်ပေါင်းသွားပြန်တယ်တခါအဲ့ဒီလိုမျိုးအဲ့ဒီတော့အခုနကကိလေသာတွေကရွှေတွေကြိုလိုက်တော့ဘေးကိုထွက်သွားတဲ့ကြီးတွေလိုလုံးထွက်ပြီးတော့ခွာထွက်သွားတာဒါတော့နောက်ဆုံးကြံတဲ့အသားကရွှေအစစ်နော်အဲ့ဒီလိုမျိုး ရွှေဖြစ်ပြီဆိုလို့ရှိရင်ရွှေထဲမှာဘာမှမကြံတော့သလိုမျိုးပြောင်းလက်ဝင်းညွတ်ကိုင်းပြီးတော့နှုတ်ညံ့သွားသလိုမျိုးဟုတ်တော့မလားရွှေဆိုလို့ရှိရင်သူ့ကြီးပဲဆိုရင်ပျော်ဖတ်နေတာမဟုတ်လားနှုတ်ညံ့သွားတာလေဒါကြောင့်မလို့ကိုင်းလို့တွေ့လို့ပုံဖော်လို့ရအောင်ဒီပြင်ကြီးတော့ဘာလို့ရောရတာလေအဲ့ဒါမျိုးအဲ့ဒါတော့ကောင်းပြီအဲ့ဒီလိုမျိုးဖြစ်လာသလိုပဲစောစောလေးတုန်းကတောင့်တင်းပြီးတော့ညစ်ပတ်ပေတူးခိုက်မာနေတဲ့ဒီ ပုံမကြပန်းမကြเนาะအနံ့အစော်တွေထွက်နေတယ်ဆိုတော့ကိလေသာတွေကကင်းစင်သွားတဲ့အခါခုနကမူရင်း origin နဲ့မဟာဗြဟ္မာကြီးကပြလိုက်တယ် origin နဲ့အတ္တလေးတည်ပြပြန်ဖြစ်သွားတယ်ဒါတော့သူစီနောက်ထပ်ကိလေသာမရှိတော့တဲ့အတွက်နောက်ထပ်ခန္ဓာတစ်ပွားဝင်စရာမလိုတော့ဘူးလွတ်သွားပြီလွတ်သွားပြီသူတို့လည်းအဲ့ဒါတော့လွတ်သွားတဲ့ခါကျတော့သူစီနောက်ထပ်ဘဝခန္ဓာလွတ်စရာမရှိတော့နောက်ထပ်ဘဝကိုဝင်စရာမလိုတော့တဲ့အတွက်ကြောင့်သူ့ရဲ့သွားရလမ်းကိုဘာလဲဆိုတော့မူရင် လာခဲ့တဲ့ဘာခေါ်မလဲဆိုရင် main body ကြီးပရမအတ္တကြီးနဲ့ပြန်ပြီးတော့ပေါင်းသွားတယ်ဒါတော့ပရမအတ္တကြီးထဲမှာရှိနေတဲ့စင်ကြယ်ဖြူစင်မှုနဲ့သူကနေပေးလိုက်လို့နော်သူကျင့်စဉ်ကနေပြန်ပြီးတော့လွတ်မြောက်လာတဲ့အတ္တကလေးနဲ့ quality ချင်းတူသွားပြီရွှေရွှေချင်းပေါင်းသွားတာလေဟုတ်တယ်မလားလို့ရွှေရွှေချင်းပေါင်းသွားပြီ သူဒီရွှေလိုစင်ကြဲတဲ့အတွက်ရွှေတတ္တိနော်တကယ်နောက်ဆုံးစင်ကိုရွှေချင်းပေါင်းတယ်လို့နော် ဘဝတန်တရားမှာကိလေသာအငြိအကြီးတွေကနေပြီးတော့စင်ကြယ်လာခဲ့တဲ့အတွက်သူ့ရဲ့ဟာနောက်ထပ်တတ္တဝါဖြစ်နေဖို့မလိုတော့ဘူးမဲ့စွန့်ကြဲသွားပြီလွတ်လပ်သွားပြီဖြူစင်သွားပြီဒါကြောင့်မလို့ငါရဲ့ခန္ဓာကိုယ်ကြီးနဲ့ပြန်ပေါက်လို့ရတယ်ဆိုတဲ့သဘောမျိုးအဲ့ဒီတော့အခုနကဇီဝအတ္တလို့တတ္တဝါတွေမှာ individually ရှိနေတဲ့ဒီ soul လေးဝိညာဉ်ကလေးအတ္တကလေးဒီဖြူစင်တဲ့တနေ့မှာ main body ကြီးနဲ့ပြန်ပြီးတော့ရှင်တွဲရလို့အဲ့ဒီအကျင့်မျိုးကိုယောဂအကျင့်နဲ့ဘာအကျင့်လဲယောဂ ပြန်ပေါင်းစည်းရအတွက်ကျင့်နေတာယောဂနော်ဒီအတွက်ကို အာထုတ်တဲ့ကမ္မဋ္ဌာန်းကိုယောဂကမ္မဋ္ဌာန်းတဲ့အဲ့ဒီလိုခေါ်တယ်သူတို့မှလည်းပေါင်းစည်းရလွတ်မြောက်ရအတွက်အဲ့ဒီလိုကျင့်ရပါတယ်အဲ့တော့ဒီသူတို့ဟိန္ဒူများမှာတန်တရားရှိသလိုဗုဒ္ဓဘာသာများမှာလည်းတန်တရားရှိတယ်ဟိန္ဒူများမှာလွတ်မြောက်ရာရှိသလိုဗုဒ္ဓဘာသာမှာလည်းနိဗ္ဗာန်ရှိတယ် ဒါတော့ဟိန္ဒူမှာကြတော့ဘာခေါ်တယ်လဲဆိုရင်သူတို့ရဲ့လွတ်မြောက်မှုကိုမောက်မောက္ခပါဠိလိုမောက္ခသူတို့လိုတန်းတဲ့မောက္ခနော် မောက္ခလို့ခေါ်တယ်သူတို့ liberation deliverance ပေါ့နော်အဲ့ဒါကိုပဲအင်္ဂလိပ်လိုတချို့ကလည်းပဲဒီ salvation လို့ပြန်ကြတယ်သူတို့ကဒါကနောက်ဆုံးလွတ်လပ်ရဆိုတော့သူတို့ Christian တွေမှာသုံးသလို salvation လို့လည်းဘာသာပြန်တယ်ဒါကြိုက်သလိုပြန်ဒါသူတို့ကလည်းသူတို့ပြန်တာကိစ္စမဖြစ်ဘူးကိုယ်စကလုံးမဟုတ်ဘူးဒါနော် မောက္ခဆိုတာလွတ်မြောက်ခြင်းကိုပြောတာ စောစောကကိလေသာတွေရဲ့အနှောင်အဖွဲ့နယ်ပယ်ကနေလွတ်သွားလို့ဒါကိုဘာလို့ခေါ်လဲဒီဆိုးလေးကို မောက္ခလို့ခေါ်တယ်တနည်းသူတို့လွတ်မြောက်ရာမဟာဗြဟ္မာကြီးရဲ့နယ်မြေနော်သူတို့ရဲ့ကုန်းခိုရာနောက်ဆုံးကုန်းခိုရာသူတို့ရဲ့ paradise ကအဲ့ဒီနောက်ဆုံးမဟာဗြဟ္မာကြီးနဲ့ပြန်လဲပေါင်းစည်းရေးပဲတနည်းမဟာဗြဟ္မာကြီးကအဲ့ဒီဇီဝအတ္တကလေးတွေပြန်လဲပြီးဒီမှာလာကုန်းခိုပေါင်းစည်းရာဖြစ်တဲ့အတွက်ဒါကိုသူတို့ salvation ခေါ်တာမောက္ခလို့ခေါ် အဲ့ဒီတော့အဲ့ဒီကနေလွတ်မြောက်သွားတဲ့ကျင့်စဉ်ဒီဒီဟိုဒါမျိုးကိုဒီဗုဒ္ဓဘာသာမှာကတော့နိဗ္ဗာန်လို့ခေါ်တယ်ဒါတော့သူတို့အဲ့ဒီနိဗ္ဗာန်ဆိုတဲ့စကားလုံးမျိုးကိုသူတို့လက်တုံတယ်ဦးဇင်းတို့မြန်မာနိုင်ငံမှာဒီဟိန္ဒူဗြဟ္မဏဝါဒကနေဆင်းသက်ပြီးတော့လာတာဖြစ်တဲ့အတွက်ဗကံခေတ်မတိုင်မီမှာအကြီးကြီးတွေကျင့်သုံးတဲ့ကျင့်စဉ်တွေပဲအဲ့ဒါတန်တရဝါဒကျင့်စဉ်ခေါ်တယ်နော်ဒါတော့သူတို့တန်တရဝါဒကျင့်စဉ်ကိုသူတို့ကျင့်စဉ်ကြီးကိုသူတို့ကအဲဒီနိဗ္ဗာန်လို့ခေါ်တာနိဗ္ဗာန် နိရဘာနာနိဗ္ဗာန်ပေါ့သူတို့ရဲ့အေဂျင့်ကြောင့်အကျင့်ပဲဒါတော့သူတို့ဘာကျင့်တယ်လဲဆိုတာတော့သိကြတဲ့အတိုင်းပဲဟုတ်တယ်မဟုတ်လားပကံခက်ကအရေးကြီးတွေကျင့်နေကျင့်စေအဲ့ဒါနိဗ္ဗာန်အကျင့်ပဲပြောဖို့တော့မကောင်းဟုတ်တယ်မလားအဲ့သူတို့အဲ့လိုဒါပေမဲ့သူတို့ဟိုတဲ့နေမှာမောက်ရှာလို့တောင်းတယ်အဲ့တော့ကောင်းပြီအဲ့ဒီလိုမျိုးသူတို့တွေဒီကိလေသာကနေလွတ်သွားတာကိုသူတို့မောက်ခါလို့ခေါ်တယ်ဒါတော့အဲ့ဒီ သူတို့ဇီဝအတ္တကလေးဟာကိလေသာကလွတ်ပြီးတော့မှမာပြမာကြီးနဲ့ပေါင်းစည်းတဲ့နေရာကိုဒါမောက္ခသူတို့ရဲ့ကုန်းခွေရာ salvation လို့ခေါ်မယ်အဲ့ဒါတော့အဲ့ဒါလို့နင်းတဲ့အတ္တတွေကိုသူတို့စွဲလာခဲ့တာဟာဒီဗုဒ္ဓခေတ်ကြကကြမှာဓမ္မစစ်ကြနဲ့ဟောပြီးတော့မှသစ္စာလေးပါးကိုဟောတယ်ပြီးတော့သူတို့အကျွမ်းကြံတွေကိုမြတ်စွာဘုရားကအနတ္တလက္ခဏာသူတို့ပြန်ပြီးတော့အတ္တဝါဒကိုပြန်ပြီးတခါတည်းဝါဒကိုပါခေါ်လဲတိုက်ထုတ်တာနော်ဒါဒါဟာစစ်ပွဲကြီးတစ်ခုလို့ကြည့်မယ်ဆိုလို့ရှင်တော့အခု access နဲ့တိုက်တဲ့တိုက်ပွဲတွေပြင်းတယ် စဉ်းစားကြည့်ကြံတဲ့ဝါဒအားလုံးနဲ့ဗုဒ္ဓဘာသာနဲ့တိုက်နေရတာဆိုတော့ဒါဟာဝါဒရေးရဆိုပေမဲ့ကိုယ့်ဘာသာကိုဆန့်ကျင်ပဲမဟုတ်တော့ဘူးမှားတယ်လို့ပြောလာပြီဆိုလို့ရှိရင်ဒီနေ့ခေတ်လူတွေစဉ်းစားကြည့်ပါလားဒီတိုင်းလေးထိုင်ပြီးတော့ငြိမ်ပြီးတာရုခွန်နေမှထင်လားဟမ်ဝေးသေးတယ်နော်တနတ်ရှိရင်တနတ်ဓာရှိရင်ဓာမြားရှိရင်မြားပဲအဲ့ဒါတက်ကတိုက်ပွဲကြီးပဲဒါဒါတော့မြတ်စွာဘုရားအတ္တမရှိဘူးတဲ့အဲ့ဒါကြောင့်အနတ္တဝါဒကိုဟောတာ အဲ့တော့ဦးဇင်းကြံတဲ့အချိန်လေးကိုအချင်းချုပ်ပြီးတော့မှ summarize လုပ်ပါမယ်မြတ်စွာဘုရားကအဲ့ဒီမှာဒီအတ္တဝါဒကကင်းစင်ဖို့အတွက်အနတ္တလက္ခဏာသုတ်တံကိုဟောတယ်အနတ္တလက္ခဏာသုတ်တံကို gist လေး၃ခုအဲပိုင်းခြားလိုက်ရင်၃ပိုင်းရှိတယ်ဘယ်နှပိုင်းလဲ၃ပိုင်းအဲ့ဒီတော့ခန္ဓာ၅ပါးဟာအတ္တမဟုတ်ဘူးနော်ခန္ဓာ၅ပါးဟာအတ္တမဟုတ်ဘူးအဲ့ဒီလိုများတာအတ္တဟုတ်မယ်ဆိုအဲ့ဒီခန္ဓာ၅ပါးငါတို့ဘာလို့နှိမ့်စစ်မှာလဲဟုတ်လားဦးဇင်းတို့ဟောဒီပြိဿတ်ထက်မှာလေကိုယ့်ဘာသာကိုနာကျင်လွန်းလို့ဆိုပြီးတော့ဓာတ်နဲ့ခုတ်တယ်လို့ရှိလား ဘယ်ရှိမလဲကိုယ့်ဘာသာကိုယ်ဆိုတာရှင်တဲ့လူကြီးဟုတ်တယ်မလားကောင်းကောင်းမွန်မွန်ကြမ်းကြမ်းမာမာပဲနေခြင်းတာဒါဆိုတော့အခုကြည့်ဦးစင်းတော့ဟောဒီယုတ်ကြီးကိုကောင်းတယ်ဆိုတော့လက်ခံထားတယ်ဟောတော့ဟောဒီယုတ်ကြီးရှိတဲ့အတွက်ခေါင်းမူတာနာစီတာချောင်းဆိုတာမဖြစ်ဘူးလားတကယ်လို့ဒါ तू အတ္တဆိုတဲ့ तू ခန္ဓာကို तू ပိုင်တဲ့ဟာကြီးပဲမဖြစ်အောင်လုပ်ပါလားလို့အခုတော့ insurance တွေယူလိုက်တာတောက်တော့ကိုလည်းရဂုံးတက်ငွေပြောမလားဟမ်ရသေးသလားအေးအဲ့ဒါဟာအတ္တမဟုတ်လို့ဗောတဲ့မြတ်စွာဘုရားအဲ့လိုခန္ဓာတစ်ပါးချင်းတစ်ပါးချင်းတစ်ပါးချင်းမှာတစ်ခါတည်းဖြုတ်ထဲတာ သူတို့ဆွဲတာအဲ့၅ပါးပေါ်မှာ base လုပ်ဆွဲတာဒါမြတ်စွာဘုရားတပါးချင်းတပါးချင်းတပါးချင်းကို၎င်းမထိုးဘူးတစ်တုတစ်တုလို့မပြောဘူးဟုတ်လားတပါးချင်းကိုတပါးချင်းအကုန်ထုတ်တာယောဂလည်းယောဂလည်းအတ္တမဟုတ်ဘူးဝေဒနာလည်းအတ္တမဟုတ်ဘူးသင်ညာလည်းအတ္တမဟုတ်သင်္ခါရလည်းအတ္တမဟုတ်ဘူးဝိညာဉ်လည်းအတ္တမဟုတ်ဘူးတဲ့ဒါတော့မြတ်စွာဘုရားဒီတဲ့ရိုးပြောသလားမဟုတ်ဘူးပြောတဲ့အခါမှာမိမိပြောတဲ့ statement တစ်ခုကနောက်ကနေအမြဲတမ်း reason ပေးရတယ်ဟုတ်တယ်မလား reason တောင်းတဲ့အခါကျတော့ဘာကြောင့်မလို့မဟုတ်တာလဲဆိုတော့ဒုတိယတစ်ဖက်ကဒုတိယအဖက်ကနေထပ်ပြီးတော့ပြောတယ် ဒီအမှန်အဖြစ်ယုတ်ဒီအတ္တကောင်မဟုတ်သောကြောင့်ဒါလည်းမိမိအားနှိမ့်စစ်ဖို့ရာလည်းဖြစ်ချေ၏နော်ထို့ပြင်ငါဤယုတ်ဒီဤသို့အကောင်းကြီးဖြစ်ပါစေဒီလိုအဆိုးတော်မဖြစ်ပါစေနဲ့ယုတ်နဲ့စီမံခန့်ခွဲရလည်းမရပဲရှိစေခဲ့စောစောလေးတို့ကပြောတယ်မလားလို့သူတို့ကတော့ယုတ်မှာဘာလို့လို့ရတယ်လဲကိုယ်သဘောလေးနဲ့ကိုယ်အကြိုက်ခံစားလို့ရတယ်မပြောဘူးလားဆိုလိုတာကငါကြိုက်တယ်လို့နေလို့ငါငါအကြိုက်ခံစားလို့ရတယ်သစ္စာပြပဲကြည့်ဆိုရင်ခန္ဓာ၅ပါးရှိလို့ဒီ အာယုန်တွေကိုခံစားလို့ရတာတဲ့ခန္ဓာငါးပါးမရှိဘာနဲ့သွားခံစားမှာလဲတဲ့ဒါကြောင့်မလို့ तू ကတကယ်ကိုယ်အတွင်ဖြစ်တဲ့အတ္တရှိတယ်လို့သစ္စကပြပိုင်ကြီးဆွဲတဲ့အတ္တမျိုးပဲဒါကိုမြတ်စွာဘုရားကနေထောက်ပြီးတော့မှမဟုတ်ဘူးတဲ့မင်းတို့ပြောသလိုအထက်မှာမရှိဘူးတဲ့စီမံခံခွဲလို့ရတဲ့အမျိုးနိဝတိအတ္တမျိုးလည်းမရှိဘူးတာမီလည်းမရှိဘူးနော်ကာရကအတ္တဝရကအတ္တလည်းမရှိဘူးလို့ဆိုလို့တယ်ဒါကြောင့်ဒီနေရာမှာခန္ဓာ၅ပါးဟာအတ္တမဟုတ်ဘူးလို့ပထမမြတ်စွာဘုရားကအဲ့ဒါနဲ့ဖြုတ်ထက်လိုက်တယ်နော်တနည်းအဲ့ဒီခန္ဓာ၅ပါးတွေကကိုပြောသလိုမဖြစ်တဲ့အတွက်ကြောင့် ဒါတွေကကိုပြောသလိုမဖြစ်ဘူးဆိုရင်ကိုအကြိုက်ပါပါမလားကိုအကြိုက်မပါတဲ့ဟာဒုက္ခလားဒုက္ခလားဒုက္ခဆိုလို့ရှိရင်လူတွေကဒုက္ခတတ္တဝါတွေဒုက္ခလိုချင်လားမလိုချင်ဘူးမလိုချင်ပေမဲ့ရတယ်ဆိုရင်အတ္တလားအနတ္တလားဟေးဒုက္ခသဘောနဲ့အနတ္တဖြစ်ကြောင်းဒီလိုလဲညွှန်ပြတယ်ဟုတ်တယ်မို့လားတတ္တဝါတွေဟာခန္ဓာရှိတယ်ခန္ဓာရှိတဲ့အတွက်ဒုက္ခရှိတယ်ဒုက္ခကိုတတ္တဝါတွေကြိုက်သလားမကြိုက်ဘူးမကြိုက်တော့လဲရနေတယ်ဒါကြောင့်နတ္တာနောက်တစ်ခုသွားမယ် နောက်တစ်ခုကဘာလဲဆိုလို့ရှိရင်မြတ်စွာဘုရားကအဲ့ဒီဟာနဲ့ခန္ဓာ၅ပါးဟာဒုက္ခသဘောတရားတွေရှိတဲ့အတွက်အနတ္တပါဒုတိမဟုတ်နော်ဟောဒီခန္ဓာ၅ပါးဒီကိုစီမံတယ်လို့ကိုဆူတောင်းတယ်လို့ကိုဖြစ်ချင်တယ်လို့မရတဲ့အတွက်ကြောင့်အနတ္တဒါပြောပြီးတဲ့ဒုတိယဒါပထမတစ်ချက်ဒုတိယတစ်ချက်ကမြတ်စွာဘုရားကဒုက္ခသဘောနဲ့ပထမအဲ့ဒီလိုပြောပြီးတဲ့အချိန်ကမှာလက္ခဏာ၃မျိုးလုံးနဲ့ထပ်ပြောမယ်အနေစာရောဒုက္ခရောအနတ္တရောနော်အဲ့ဒီလိုမျိုးထပ်ပြောမယ်ဆိုတော့မြတ်စွာဘုရားကဒီစကလုံးလေးခံလိုက်တယ်နော် မင်းတို့ဘလို့ထင်တယ်လဲဆိုတဲ့စကားလုံးတန်ကိမ့်မင်ညထဘိက္ခဝေဒါမြတ်စွာဘုရားအဲ့ဒါလို့ထင်တယ်တိုက်ရိုက်ငါပြောတာကိုယုံလို့မပြောဘူးနော်ဒါဒီနေ့ခက်ပညာရှိတွေစဉ်းစားစီရငါကဖះပဲငါကမင်းတို့ဆရာပဲဒါကြောင့်ငါပြောတာမင်းတို့ဒီတိုင်းအသေးမှတ်ဒီလိုပြောတာမဟုတ်ဘူးအေးမင်းတို့ဘလို့သဘောရလဲတဲ့မင်းတို့အုံနောက်ကိုစဉ်းစားပါမင်းတို့ပါတဲ့အုံနောက်တွေထက်စဉ်းစားအောင်ငါပြောတဲ့မယုံနဲ့လို့ပြောတာတန်ခိမင်ယထာဘိက္ခဝေရူပနိစ္စံဝါအနိစ္စံဝါ ရုပ်ဟာမြဲသလားမမြဲဘူးလားတဲ့ဒါတော့သူတို့ကဘလို့ဖြစ်လဲမမြဲပါဗျာတဲ့ဒါတော့မမြဲပါဗျာဆိုတာဘုရားကိုထောက်ခံတဲ့အနေနဲ့ तू နားထောင်ကောင်းလို့ပြောတာလားဆိုတော့မဟုတ်ဘူးသူတို့ဘာတွေဖြစ်နေပြီလဲသောတာပန်ဘာဖြစ်ပြီလဲသောတာပန်ဖြစ်တဲ့အတွက်ကြောင့်မလို့ဒီအနိစ္စဒုက္ခကောင်းကောင်းကြီးမြင်ပြီးပြီထင်ထင်ရှားရှားကြီးမြင်ပြီးပြီနှင်းနှင်းချိုက်ချိုက်ကြီးမြင်ပြီးပြီပီပီသသကြီးမြင်ပြီးပြီရှင်းရှင်းလင်းလင်းကြီးမြင်ပြီးပြီပြောရမယ်ဆိုရင်နော်တက်တက်ခွာခွာကြီးမြင်ပြီးပြီကိုယ်တိုင် experience နဲ့သိပြီးပြီဒါကြောင့်မလို့ ဟာဘာမှစဉ်းစားစရာလိုသေးလားတန်တရားဖြစ်စရာလဲတန်းပြောတာပဲနေဆံဝါအနေဆံဝါဒီအာနေဆံပန်းဒီနော်ဒါကြောင့်မလို့ခင်ဗျားတို့ဘုန်းကြီးတွေကမေးတဲ့အခါကျလို့အောက်ကနေမေးပြီးတော့ငေးနားမထောင်နဲ့နော် အမြဲတမ်း reaction ဆိုတာရှိရတယ်နော်ဖះကအခုဒုတိယအနတ္တလက္ခဏာတုတ်တံမှာဟောတာဖះကဒီ one man show ဟောတာဟုတ်ရဲ့လားမဟုတ်ဘူးကျုပ်လည်း one man show ဟောတာမဟုတ်ဘူးနော်ဟုတ်လားအဲ့ဒါခင်ဗျားတို့လည်းပဲဟောအဲ့ဒါအောက်ကနေပြီးတော့အဲ့ဒါ ပြန်ပြီးတော့တုံ့ပြန်မှဖြစ်မှာ reaction ဆိုတာရှိမှာအဲ့တော့မမြဲပါဘုရားတဲ့မမြဲဘူးဆိုလို့ရှိရင်တဲ့မမြဲတဲ့ရုပ်တည်တနည်းမမြဲတဲ့ခန္ဓာ၅ပါးတည်ချမ်းသာလို့ဆင်းရဲလို့ဆိုတော့ဆင်းရဲပါဗျာကောင်းပြီမမြဲဘူးဆင်းရဲတယ်နော်ပြောင်းလဲဖောက်ပြန်တတ်တဲ့သဘောရှိတယ်အဲ့ဒါကိုတဲ့ငါဟာဤဟာငါဥစ္စာဖြစ်ဤနော်ဤဟာငါဖြစ်ဤဤဟာငါအတ္တဖြစ်ဤတနည်း အာပြောမယ်ဆိုလို့ရှိရင်တော့ဘာခေါ်မလဲငါငါအတ္တငါဆိုပြီးတော့စွဲတာမျိုးတဏရဲ့မာနရဲ့ဒိဋ္ဌိရဲ့ဒီစွဲနေတဲ့အရာရဲ့မူရင်းဒီဘာလို့လဲဆိုရင်ယုတ်နေနံဘာနဲ့ပါလဲယုတ်နေနံရဲ့မူရင်းသဘောတည်မမြဲတဲ့အာနိစ္စမမြဲဘူးဆိုလို့ရှိရင်ယတနိစ္စံတန်ဒုက္ခမမြဲတဲ့အရာဒီဒုက္ခပဲလို့ပြောထားတယ်ဟုတ်တယ်မို့လားစဉ်းစားကြည့်နော် ဦးဇင်းတို့ကနာရာကျင်တာအော်ရာတာဒုက္ခပြောလို့မဟုတ်ဘူးလူတွေရဲ့တတ္တဝါတွေရဲ့ဆန္ဒကတည်မြဲနေတာကိုမကြိုက်ဘူးလားကြိုက်သလားဒါတော့ကိုယ့်အကျင့်နဲ့မကြိုက်တဲ့မမြဲတာနဲ့တွေ့ရင်ဒုက္ခလားဒုက္ခလားအဲ့ဒီလိုမျိုးပြောတာနောက်ဆုံးပြောရမှာဆိုရင်အမတန်နုညံတဲ့သင်္ခါရဒုက္ခစိတ်စိတ်တွေဒီဖြစ်နေတဲ့အမတန်ဒီအပြောင်းလဲဖြစ်နေတာကိုပြောတာနော်တခုနဲ့တခုပြောင်းလဲနေရအဲ့လိုလိုသင်္ခါရဒုက္ခတွေကြီးညွန်းတယ်ဒါတော့မမြဲတဲ့အရာကြီးမှန်သမျှဟာအကုန်လုံးခြုံလိုက်ကြဆိုချမ်းသာလားဆင်းရဲလားဆိုတော့ ဆင်းရဲတယ်မမြဲလည်းမမြဲဘူးဆင်းရဲလည်းဆင်းရဲတယ်ဖောက်ပြန်တယ်အဲ့ဒီလိုရှိနေတဲ့ဒီရုပ်ဒီနာကြီးကိုငါပဲငါပဲငါဥစ္စာပဲလို့စွဲလို့တင့်တော်ပါမလားမတင့်တော်ဘူးမြတ်စွာဘုရားကမြဲလည်းမမြဲဘူးဆင်းလည်းဆင်းရဲတယ်ကိုယ်ပဲလည်းအစိုးမရဘူးဒါကြီးကိုမင်းတို့ကငါငါဥစ္စာငါဟာလို့စွဲလို့တင့်ပါမလားလို့မေးတာပါတယ်လေမတင့်တော်ပါဘုရားအဲ့တော့ဟောဒီရုပ်တွေဟောဒီနာနေမှာမြတ်စွာဘုရားကဘာနဲ့ပြတယ်လို့ဆိုရင်လက္ခဏာ၃မျိုးလုံးနဲ့တိဆောက်ထားတာသူလက္ခဏာဒါပဲရှိတယ်လို့ပြောတာ လက္ခဏာ၃မျိုးနော်ဒါတော့လက္ခဏာ၃မျိုးနဲ့ဒီဟာတွေကဒီယုတ်ဒီနာမှာဒီသဘော၃မျိုးဒီလက္ခဏာ၃မျိုးပဲရှိတယ်လို့အဲ့ဒါလို့ပြောပြီးတဲ့နောက်မှာနော်အောက်ကဟောဒီခန္ဓာ၅ပါးကိုဒီတဏမာနဒိဋ္ဌိ၃ပါးကင်းစင်အောင်နောက်ထပ်ပြန်ပြီးတော့အနုစိတ်လိုက်တယ်ပရမဆုံးကတော့ဒုက္ခသဘောနဲ့ပဲအနတ္တကိုညွှန်တယ်ဒုတိယအုပ်စုကြတော့ အနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးလုံးနဲ့အနတ္တဖြစ်ကြောင်းကိုဒီ point out လုပ်တယ်နော်ဒီနေ့အနတ္တကိုအတ္တကိုဖြုတ်တယ်အနတ္တမြင်အောင်ညွှန်ပြတယ်ဘယ်နှချက်ရှိပြီလဲနှစ်ချက်ရှိပြီနော်နောက်ဆုံးတစ်ချက်လာမယ်ဟောဒီယုတ်ဟောဒီနာဒီနေ့ဟောဒီခန္ဓာ၅ပါးဒီဒီတဏမာနဒိဋ္ဌိနဲ့စွဲဖို့မသင့်တဲ့အကြောင်းနော်ဒီအိဋ္ဌဒုက္ခအနတ္တသဘောတွေနဲ့အဲသွားနေတဲ့ဒီယုတ်ဒီနာတွေကိုအသေးစိတ်မြင်အောင်လို့မြတ်စွာဘုရားနောက်ထပ်အချင်းအရာ၁၇မျိုးနဲ့ ရှုဖို့တခါထပ်ပြီးတော့ပြတာအဲ့ဒီပါဠိလေးကိုဖတ်ကြည့်စမ်းပါဦးတတ္တမတိဟဘေကဝေတဲ့ အောက်ကမြန်မာပြန်လေရဟန်းတို့ မတာနော်အဲ့ဒါကပြောမယ်ဆိုလို့ရှိရင်ဉာဏ်စင်တွေကိုတဖြည်းဖြည်းချင်းနဲ့မြတ်စွာဘုရားအပုံတစ်ခါအောက်ခြေကစပြီးတော့ပေါ်ခေါ်သွားတာတက်သွားတာနော်ဒါတော့အတ္တဆွဲပုံကိုသိမှဘာကိုသိနိုင်မလဲအနတ္တကိုသိမှဒါကြောင့်အောက်မှာဘာကြောင့်မလို့ဒီအနတ္တအတ္တရဲ့သဘောတွေဆွဲပုံတွေကိုမာကြောင့်မြတ်စွာဘုရားရှည်ရှည်ဝေးဝေးကြီးပြိမိတ်ကြီးတည်သလိုနော်တခန္တနာကြီးအောက်မှာဖောင်ဒေးရှင်းချတည်ပြီးတော့ရှင်းတယ်တာလဲဆိုရင် အတ္တဆွဲပုံမှာမသိအနတ္တဘယ်လိုလုပ်သိမလဲ။အော်ဒါတွေကငါတို့ဆွဲနေတာတွေကမှားရင်မှားတယ်ဆိုတာနံပါတ်1သိရမယ်။သိမှဘာလုပ်လို့ရဖြုတ်လို့ရမှာလေ။ဒါမှအနတ္တမြင်မှာဒါမှအနတ္တလက်ခံမှာ။ဒါကြောင့်မြတ်စွာဘုရားအဲ့လိုရှည်ရှည်ဝေးဝေးနဲ့အသေးစိတ်ရှင်းပြတယ်။ရှင်းပြတဲ့အခါကျတော့ဒီနေရာတွေကိုရောက်နေတဲ့အချိန်ခါမှာကဒီပြောမယ်ဆိုလို့ရှိရင်အေဝမေတံယထာဘူတံတမ္မပညာယဓာတဗံဆိုတဲ့စကားလုံးကအဓိကပဲ ယုံ nant စောစောလေးတုန်းကအနိစ္စဒုက္ခအနတ္တကိုသေသေးချာချာကြီးမြင်ပြီးယုံ nant ရဲ့အနိစ္စဒုက္ခအနတ္တကိုသေသေးချာချာမြင်ပြီးဆိုလို့ရှိရင်ဟောဒီယုံ nant နေပေါ်မှာစောစောတုန်းကမသိလို့ဒိဋ္ဌိဖုံးလို့အတ္တကာယဒိဋ္ဌိအတ္တဒိဋ္ဌိဖုံးလို့စွဲတဲ့ဒိဋ္ဌိအစွဲကဒီမှာပြုတ်တယ်ဒိဋ္ဌိကိုခွာလိုက်ပြီးဆိုတာနဲ့တပြိုင်နက်စောစောတုန်းကပုဂ္ဂတ္တဝါပြည့်ညတ်သူငါဆိုပြီးတော့စွဲနေတဲ့အစွဲတွေကလည်းငါတို့မဟုတ်တာကြီးကိုအဟုတ်လုပ်ပြီးစွဲနေတယ်ဆိုတော့တကယ်တမ်းကြည့်လိုက်တဲ့အခါကျတော့ဒီယုတ်ဒီနာမယ်ဒီယုတ်ဒီနာဘယ်လိုနှစ်တည်တယ်လဲ ဖြစ်တာနဲ့ပြက်တာဟုတ်တယ်မဟုတ်လားဖြစ်တာနဲ့ပြက်တာတွေပဲတည်တယ်ဒါတော့ယုံနာလက္ခဏာကဖြစ်တာနဲ့ပြက်တယ်နောက်သင်္ခါရသဘောတရားတွေကလည်းဖြစ်ပြီးပြက်တယ်ဒါတော့အဲ့ဒီလိုနည်းနဲ့တည်နေတာတွေ့တဲ့အခါကျတော့မတည်တော့ကတော့တည်တယ်ထင်တာကိုတည်တည်ချာချာလည်းသိပြီဆိုတဲ့အခါကျတော့ဟာဒီ process ကြီးနဲ့ဒီပုံစံကြီးနဲ့သွားနေတာသွားတွေ့တာနော်သွားနေတာသွားတွေ့တာဦးဇင်းတို့အဲအချင်းချင်းပြောခဲ့ပါပြီနော်ငါးနိုင်တဲ့ဥပမာနဲ့လေ စောစောတော့မတီတော့ကတော့နိုင်တာပေါ့ဗျာတခါတည်းရေထဲမှာနေတော့ကအာရပါဆွဲဆုပ်တာပေါ့လေပင်းဆုပ်ထားတာငါပဲပေါ့ငရကြီးပေါ့ဟုတ်လားပြီးတော့အဲ့ဒါကိုအာရပါနဲ့ဆွဲမြုပ်တာဘာဖြစ်နေလဲငွေလည်းဖြစ်နေဟာအဲ့မှာခက်တော့တာပဲတခါတည်းလွတ်ချလို့လည်းမဖြစ်သေးကင်ထားရတာလည်းကြောက်ကကြောက်ဆိုတော့အဲ့ဒီလိုဖြစ်သွားပြီမတီတော့ကတော့ငရကြီးပေါ့ငါကြီးပေါ့ငမွေကြီးပေါ့ဟုတ်လားနော်တကယ်လည်းရေပေါ်လဲကြည့်လိုက်တော့အာမွေတွေတခါတည်းအမတန်စိတ်ပြင်းတာဒီမှာလေပင်းမှာအရက်သုံးရင်းနေတယ်ဆိုတော့ဟုတ်လားအနေစာတည်းရဒုက္ခတည်းအနတ္တတည်းရလေ နော်ဒါတော့သူ့ကိုပေါင်းသိမ့်မယ်ဆိုလို့ရှိရင်လည်းပဲလွယ်လွယ်ဟိုထဲမှာတိတ်တော့ကြာကြာကြီးတော့ဟိုထဲမလို့အောင်အစိတ်ကလည်းပြင်းတာတစ်ချက်ထိရင်သေးပြီဒါဘလောက်ကြောက်စရာကောင်းလဲဒါကြီးကိုဆုတ်ထားဖက်ထားတဲ့သူဟာပျော်ပါမလားဒီမွေကြီးကိုပျော်စရာကောင်းလိုက်တာဟေးဆိုတော့သဘောကျပြုံးနေတယ်လို့ရှိလားအာဒီမွေငါဘလို့လို့လွတ်ချပါမလဲလွတ်ရလွတ်ရပဲကြည့်တော့တာဒီမွေကြီးပေါ်မှာတစ်ဆက်ကလေးမြုံမုံလေးသေးသေးကလေးတောင်မှမြုံမုံလေးလောက်တောင်မှတွေ့ထားတဲ့စိတ်မရှိတော့အဲ့ဒါလိုမျိုး အဲ့ဒီပုံမှာယွန်တဲ့စိတ်ကြောက်တဲ့စိတ် မုန်းတဲ့စိတ်လွတ်ချင်တဲ့စိတ်အဲ့ဒီလိုက်ဖြစ်တာနော်ဒါတော့ဘယညာနိဗ္ဗိဒညာမုံစီတုကမြတာညာဆိုတာဒါကိုပြောတာအဲ့ဒီလိုတွေကြောက်တဲ့စိတ်တွေလွတ်ချင်တဲ့စိတ်တွေဒါကြီးရှိနေတာကိုညှင်းငွေထိတ်လန့်တဲ့စိတ်တွေအဲ့ဒါဟာဘာလဲဆိုလို့ရှိရင်ဦးဇင်းတို့တတ္တဝါတွေရဲ့လွတ်မြောက်ဖို့အတွက်ဒါကလမ်းချင်းဖတ်မယ်တနည်း jumping board ပဲ ခန္ဓာ၅ပါးရထားပြီခန္ဓာ၅ပါးမလိုချင်လို့ဒီတိုင်းကြီးဒါနဲ့ခုတ်ချဖြင်းချလို့ဖြစ်ပါမလားမဖြစ်ဘူးကျုပ်တို့ကလိုချင်လို့ပဲတခါတရွတ်တရစုတွေတောင်ကုသိုလ်တွေလုပ်ပြီးစုတွေတောင်ယူခဲ့ကြတာဆိုတော့ဒီဟာကြီးကရထားပြီဆိုလို့ရှိရင်ဒီတိုင်းလည်းမလွတ်ဘူးမလွတ်တော့ဟောဒီမမြဲပါဘူးဆိုတော့အနိစ္စဒုက္ခအနတ္တခန္ဓာကိုယ်ကြီးကိုကျုပ်တို့ကဟောဒီရှိတာကိုရှိတဲ့အတိုင်းလက်ခံတဲ့ဒါကြောင့်မလို့ you have to accept as it is ကျုပ်တို့ခန္ဓာ၅ပါးရပြီဟုတ်တယ်လက်ခံရုံပဲဟောဒီခန္ဓာ၅ပါးကြီးကအနိစ္စဒုက္ခအနတ္တရှိတယ်ဟုတ်တယ်လက်ခံရုံပဲ ဆိုတော့အနိစ္စဒုက္ခအနတ္တဖြစ်တယ်ပြစ်တယ်ရှိတယ်ဆိုရင်ရှိတဲ့အတိုင်းသိအောင်မလုပ်ဖို့လဲရှင်းရတော့မယ်ပြောတာဒီအဖြစ်ပြစ်ဒီဥပတ်နဲ့ဘင်ကိုမမြင်လို့အကောင့်ထဲထင်ပြီးတော့ကျုပ်တို့တန်တရားချက်ကြတာမဟုတ်လားအဲ့တော့အဲ့ဒါကိုသိအောင်တဲ့ဟောဒီခန္ဓာကိုယ်ကြီးထဲမှာမဟုတ်ဘူးဟေးတပိုင်းစီတစားစီ တကန့်စီတတန့်စီနော်တစ်စက္ကန့်လေးပါမခံဘူးတကြားထဲမှာတခါတဲ့ရုပ်တနေနဲ့ဒလန်ဆက်တောက်လျှောက်ကြီးတခါတဲ့ဖြစ်လာလိုက်တာ တဘွားပြီးတဘွားတဘွားပြီးတဘွားတဘွားပြီးနောက်တဘွားသွားအောင်မှာဆိုတော့နောက်ဘွားကောင်းစားရေးလေးတနတ်စာတပွဲတို့စာမွေးဖြည့်သလိုမျိုးစာမွေးဖြည့်ကနေမှကတ်ပြီးတော့ကြည်သလိုမျိုးသေကန်ဒီမှာရှိတာလေးကိုနော်လှူပြီးတော့ဘွားကူကောင်းအောင်ဆိုပြီးလှုပ်လှုပ်ရင်းနဲ့ဘွားဘာလုပ်လာလဲချဲ့လာတာကူးလာတာကူးလာတာကူးလာတာကူးတော့ဟိုဘက်ဘွားကြတော့လဲဒီဘွားခန္ဓာဟိုဘက်ရောက်တော့ငြင်းရောလားဒုက္ခမငြင်းဘူးမငြင်းဘူးဒါတော့ကျုပ်တို့အဲ့ဒီဘဝအပေါ်မှာတတ်မဲ့တဲ့တဏတဏီ အဲ့ဒီဒုက္ခကိုမမြင်အောင်လို့နံပါတ်1ဖုံးထားတဲ့ဒိဋ္ဌိနော်မသိတော့လူချင်းနဲ့တဏှာရတာလေးကိုငါပဲဆိုပြီးတော့ကိုကိုကိုဆောင်ကြွားဆောင်ကြွားနေဖြစ်တဲ့မာနအခုချိန်ကစပြီးခင်ဗျားတို့အောက်ခြေကတင်းတက်တော့တဲ့ဘာလို့မှာတရေချင်းရက်တော့လေဟုတ်တယ်မဟုတ်လားခင်ဗျားတို့ကိုဖြတ်တိကနေမဖြတ်ခိုင်းပါဘူးတခါတည်းဘုန်းကြီးဝဲသီလရှင်ဝဲခဏမဟုတ်ပါဘူးဘာလို့ခိုင်းတာလဲအဲတရေချင်းတော့တာနော်ကျုပ်တို့ရှောင်းလာတဲ့ဘုရားတွေလည်းများပြီ အခုချိန်မှာတည်ချင်းမတန်ရင်တလွာချင်းခွာခိုင်းတာနော်ခင်ဗျားတို့တခါတည်းအမြင့်ဖြတ်ခိုင်းတာမဟုတ်ဘူးဟဟလားအေးတကယ်လို့များမတော်လို့များမတော်တဆဖွားဟဲ့ရန်တာတွေဖြစ်သေးတော့မှလေတည်ချင်းမမဟုတ်ဘူးကလားရန်တာတော့တော်တော်ကိုမဖြစ်ရှင်ရှာတာဒါနဲ့များညီးသေးတယ်ဟဟလားကဲကောင်းပြီအဲ့ဒီအနိစ္စဒုက္ခအနတ္တသဘောတရားတွေကိုမြင်အောင်လို့ရှုတဲ့ဉာဏ်ကိုဘာဉာဏ်ခေါ်လဲဆိုတော့ဝိပဿနာဉာဏ် အဲ့ဒီဝိပဿနာဉာဏ်နောက်တစ်ပတ်ကျမှလာမယ်ခိုင်ဒါတို့ခေါ်ကြဆိုတင်နမ်းမှာတုံးပြိုးဆိုပြီးတော့သူတို့တောင်းရင်းကြီးဟောတယ်ပြီးတော့ဒီလက်မခုန ညာဘက်မှာပါအဲ့ဒါအခုဒီလိုအခုဆရာဆရာတို့ဒီနားပြည့်ချိန်မှာအားလုံးနဲ့သူဆရာတို့တို့ရှိမှာပဲဥဒုကျေကိုသူပြီးတော့ကျတော့ရေးတဲ့ထားရေးချမ်းဖြစ်ပါလေဗျာဥဒုကျေကဒီမျက်စိအတွက်ကိုမျက်စိအဲကုသဖို့ဆိုပြီးခွဲထားတဲ့ငွေတွေကနေပြီးပို့ချမ်းလာအောင်မိသားစုအတွက်မတုံးမနဲ့ပြီးတော့ဒီနားမှာအားလုံးကဓမ္မမိတ်ဆွေများ ကြီးကြီးလေးလေးမြင်အောင်ဆိုပြီးတော့ပြီးတော့ခုလိုလူတိုင်းဖြစ်ပါတယ်ခင်ဗျာအဲဒါကြောင့်အားလုံးလည်းဝမ်းသာအောင်ပြီးတော့သင်္นานပြီးရဲ့ဒီလေးမှာပြီးတော့ကျွန်တော်ရှိမှာပဲရေးစချာမလားကဲခုခုမွေးဘောပြောခဏလေးခဏလေးကမလာမမလာကလေးကလေးလာပါလာပါလာပါ နော်လူကဲဒါအထိကဆိုတာလူရတယ်ဟုတ်ပါဓမ္မကြီးတွေကမိဘတွေမှာဓမ္မကြီးတွေကမိဘတွေမှာပင်မပန်းပန်းချစ်ပြီးကတ်တဲ့ချိန်ကျမှတခါကြီးတွေဝုန်းဝန်းကတ်သွားတာများလားကဲဘုလိုပြုလို့လဲဒီနေချက်ကိုပေါ့သေးပါအဲအလုံး သာဓုခေါ်သေးသာဓုသာဓုသာဓုဓမ္မသင်္นานအတွက်လူတယ်ဆိုတော့အမတန်အကျိုးကျေးဇူးများပါတယ်ဒါတွေကဟောတော့ကတော့အာယုန်နေနဲ့ကာရာခုံတာဆိုတာတွေကြည်လာကြတာနေနေပြီးတော့နောက်ပိုင်းကျတော့ဒါတွေအသိဉာဏ်တွေဖွင့်ပေးမဲ့အတန်တွေရုပ်တွေပဲကြည်ကြတော့မှာဟုတ်လားဒါတော့ အသိဉာဏ်ဆိုတာခုနပြောသလိုမျက်စိပဲပေါ့နော်ဒါကြောင့်ဓမ္မစကြာမှာပါရမောလားလို့စက်ခုဥဒ္ဒပါတိဆိုတာဟုတ်လားဉာဏ်မျက်စိပွင့်ပြီတဲ့အဲ့ဒါကိုစပြောတာဒီတိုင်းပဲပေါ့အသိဉာဏ်မျက်စိပွင့်ရေးအတွက်ရည်စူးပြီးတော့မှဒီ television ပေါ့နော်ဒီ TV screen ကြီးကိုလူတန်းနဲ့ဤလာလူတန်းနဲ့ကုသိုလ်ဒီမိမိတို့ဘဝတန်တရားဆက်ဆက်ကနေပြီးတော့အမိုက်မောင် အမျိုးမျိုးဖုံဖုံနဲ့အဝိဇ္ဇာဒိဋ္ဌိတိတ်တလာတွေဖုံနေတယ် ဟာတွေကိုကင်းစင်လွံ့ပြောက်ပြီးတော့အတိညာပေါက်ပါစေလို့ဒီလိုရည်စူးပြီးတော့အဲဆူတောင်းအမြဝေတာပေါ့နော်။ဂိုင်တိုတို့လိုက်ဆိုကြရအောင် ရှင်ဖေယတပိတော်တို့သည်ယရဏသုံးတံကံကံ၏အကျိုးကိုအာကိုယုံကြည်ကြပြီလျင်တရဏဂုံ၃ပါးနှင့်တကွ၅ပါးသီလကို ဆောက်တည်ခဲ့ပါ၏ထိုမှတပါအဲအရှင်ဘုရားသည်ပို့ချအပ်သောအနတ္တလက္ခဏာသုတ်တံတရားတော်ကိုလည်းမှတ်မှတ်သားသားနာကြပါ၏ဓမ္မအဲထေရဝါဒဓမ္မသင်္ဍ၌သုံးပြုရန်ဤဒီဝေကြီးကို နိဗ္ဗာန်ရည်မှန်း၍လူတန်းပါ၏ဤကောင်းမှုတို့ဤစွမ်းအာနုဘောကြောင့်ဘုရားတပည့်တော်တို့သည်ဒုက္ခခတ်သိအပုခတ်သိဆင်းရဲခတ်သိတို့ဤအေးငိမ့်ချုပ်ရာမြတ်နိဗ္ဗာန်သို့ရရရကြောင်းထောက်ပံ့ကောင်းဖြစ်ပါစေသာရှင်ဘုရား ဤကောင်းမှုကိုယေရှုအထူးတင်ပေဘူးသောမိဘနှစ်ပါးအမှုထ၍အာလုံသောတတ္တဝါပေါင်းတို့အားကျွန်ုပ်တို့နဲ့ထတ်တူထမြအမြအမြအမြအမြအမြအမြဘေးဝေပါ၏အမြရကြ၍ကိုယ်စိတ်နှဖျား ကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောသာဓုသာဓုသာဓုအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သောသာဓုသာ